ဒီနေ့သာသနာတော်သက်ကရက်2559ခုနှစ်ကောဇာသက်ကရက်1385ခုနှစ်တပေါင်းလဆန်း9ရက်ခရစ်သက်ကရက်2014ခုနှစ်မလ9ရက်တနင်္ဂနွေနေ့ဒေလီစီတီထေရဝါဒဓမ္မသင်တန်း၌ဆက်လက်သင်ကြားနေကြဖြစ်တဲ့အနတ္တလက္ခဏာသုတ်တံများကိုပို့ချသင်ကြားကြမှာဖြစ်ပါတယ်ဒါကြောင့်သင်တန်းရဲ့အာစာဖြစ်တဲ့ ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဝိပဿနာရှုနည်းလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ထုံစံတိုင်းရွတ်ဖတ်ပူဇော်ကြအောင်စို့ယောဟုတွင်မြည်မြေရှိကာလပတိခ ငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတဲ့တဲ့ဘာရကဝေဒနာမြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူး ပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမျှမဟုတ်ကြသည်ဓမ္မတသက်ပါရကတေညာတွင်မြီခန္ဓာသည်လည်းမြေရှိကာလမတိထပဲ ခဏဖြစ်လည်းခဏပြည့်၏ ဖြစ်ဖြစ်နတံနှိမ့်စေတံဖြင့်တရားမစဲလွန်ဆင်းရဲဤထိုင်မြေကြောမှာနှင့်မပါဘူးပညာစဲခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမှန်လားငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါရကား သင်္ခါရမြည်ခန္ဓာသည်လည်းမတိထပဲခဏဖြစ်လဲရဲ့ခဏဖြစ်ဤဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲဤထိုင်မြေကျော်မှာနဲ့မပါဘူးပညာစက်ခု မျောထောက်ရှုသောဒုသဘာဝအနိစ္စနှင့် ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသက်သက်ဘာရဝိညာဉ်၆မြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏပြည့်ဤဖြစ်ပြဏတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဲဤ ထိုင်မြေကျော်မှာနှစ်မပါဘူးပညာစေခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားသာဓုသာသာဓု ပြီးခဲ့တဲ့အပတ်တုန်းကဇာမျက်နှာ48မှာဝိပဿနာရှုတဲ့အခါမှာပစ္စုပန်အာယုံကိုအဓိကအဖြစ်ရှုရမယ်ဆိုတော့မာစီစရောဘုရားကြီးရဲ့ဝိပဿနာရှုနည်းကျမ်းတဲ့ဟာများကို လေ့လာသင်ကြားနေကြပါတယ်အဲဒီတော့ဒုတိယဆရာတော်ဘုရားကြီးရဲ့ရှင်းပြချက်ကိုဦးဇင်းတို့ဒီနေ့ဆက်လက်ပြီးတော့လေ့လာကြမှာဖြစ်ပါတယ် ပြီးခဲ့တဲ့ဖတ်တုန်းကတော့ဖတ်ပြီးပါပြီတိတနာနွာကမေယနာပတိကင်ခေနာဂတံယထတိတံဘိနန္တံအပတိစ္ဆနာဂတံပိစုပန်နိစ္စယန္တမံတထတထဝိပတတိအတံဟိရံအတံကုပ္ပံတံဝိဒွာအနုပြဟယေလို့ဗတ်ဥပရိပဏဒပါဠိတော်ထဲမှာဗတ္တိကရတ္တတုတ်ဆိုတာရှိတယ်အဲဒီဗတ္တိကရတ္တတုတ်ရဲ့အဓိက ဂါထာပဲဆိုကြပါစို့ဒီနေရာမှာဝိပဿနာရှုရမယ့်ကိုတူတူလေးနဲ့ထိထိရောက်ရောက်ညွန်ပြထားတဲ့တကယ်အလုပ်ပေးတရားပဲเนาะအဲ့ဒီအောက်ကမြန်မာပြန်လေးတော့ဖတ်ကြည့်ရအောင်မြန်မာပြန်နှစ်ချုပ်ဆိုအတိတ်ဖြစ်တော့အ ကောင်းပြီ ဒီဂါထာလေးဟာအမတန်မှ ကောင်းတယ်ကောင်းတဲ့အလျောက်လည်းပဲဆရာတော်တော်တော်များများဒီဂါထာကို တော်တော်ဟောပါတယ်ဝိပဿနာဟောတဲ့ဆရာတော်တိုင်းလောက်နှီးပါဟောပါတယ်အေးဒါပေမဲ့တခါတလေမှာမိမိတို့ရဲ့ဆရာနီးအရာရှင်းပြပုံလေးတွေတော့တပားနဲ့တပားတူချင်းမှတူမယ်ဒါဆရာနီးအရာမတူတာလည်းရှိတတ်တယ်လို့စာပေလေ့လာတဲ့အခါမှာစာပေကိုကြည့်တဲ့ခွန်း ရှုမြင်ပုံသုံးသပ်ပုံချင်းမတူတဲ့အတွက်ကြောင့်လည်းတစ်ခါတလေလေးတွေမှာနည်းနည်းပါးပါတော့မတူတဲ့ဟာလေးတွေတွေ့ကောင်းတွေ့ပါလိမ့်မယ်သို့တော့အနှစ်သာရကတော့ဟောလွယ်လွယ်စင်းစင်းလေးပြောရင်အတိတ်ကိုနောက်ကိုပြန်လက်မနေနဲ့ပြန်မစင်းစားနေနဲ့ဘာဖြစ်လို့လဲပျောက်ပြီးပြီပြီးပြီကုန်ခဲ့ပြီးပြီအတိတ်အနာဂတ်ဆိုတာလဲဖြစ်မှမဖြစ်သေးတဲ့အယူကိုဘာဖြစ်မှမမသိတာကိုကြိုးစဉ်းစားမနေနဲ့ဒါကဟောတာမန်အချိန်ကိုပြောတာမဟုတ်ဘူးเนาะ လောလောဆယ်အခုဝိပဿနာရှုနေခိုက်ပြောတာဒါကိုလက်မှတ်ထားအောင်ငါဘာလုပ်နေတာလဲဆိုတာကိုယ်စိတ်ထဲမှာပေါ်ပေးစီစာကိုကတကယ်လက်တွေ့ဘဝနဲ့တွဲသုံးရတယ်ဒါဘာပြောတာလဲဆိုရင်အခုတရားအထုတ်နေတဲ့ပုဂ္ဂိုလ်တယောက်တွေ့ဆိုရင်ဘယ်အာယုံကိုဒီပြီးတော့မှတ်မှာလဲဆိုတဲ့အခါမှာ အတိတ်ကိုလားအနာဂတ်ကိုလားပစ္စုပန်ကိုလားဝေခွဲမရတဲ့အချိန်ခါမှာထောက်ပြနေတာအတိတ်ပြန်မစင်းစားနေတဲ့အတိတ်တုန်းကဖြစ်ခဲ့သမျှအရာအလုံးကပြီးပြီးပြီးပျောက်ခဲ့ပြီးပြီး အဲ့ဒီတော့အဲ့ဒီနေရာမှာတော့ဘုန်းကြီးဆိုရင်တော့နည်းနည်းပို့ပြီးတော့ပြောရမှာပေါ့လေလူဆိုတော့ဒါလောက်ပြောရင်တော့ဒါနားလေတယ်စုံတယ်လို့ထင်တာပဲဒါပေမဲ့ဘုန်းကြီးမှာကြတော့အဲ့ဒါလောက်နဲ့မရဘူးနော်ဂါထာရဲ့ပထမဂါထာမှာဒုတိယအကြောင်းမှာယဒတီတံဗဟိနံတံဆိုတာလေးရှိတယ်အကြောင်းပြချက်ပေါ့လေအတိတ်ကိုဘာကြောင့်မလှည့်ရတာလဲဆိုတာနေရာမှာ तू ကအတိတ်နဲ့ဖြစ်ခဲ့ပြီးတဲ့အရာသည်နော်အတိတ်ဖြစ်သောခန္ဓာ၅ပါးအပေါင်းသည် ချုပ်ပြောက်ခဲ့ပြီးဖြစ်သောကြောင့်လို့အဲ့ဒီပရမယဒတိတံဘိန္ဒံတန်ရဲ့ဝကြလေးအတိတ်ဘုကိုပြောတယ်အဲ့ဒီတော့ချုပ်ပြောက်ခဲ့ပြီးဖြစ်သောကြောင့်အကြောင်းပြပေါ့ဗျာသူရဲ့ reason ပြတာပေါ့ဒါကြောင့်လို့ဆိုတဲ့အကြောင်းအဲ့ဒီတော့အဲ့ဒီနေရာမှာချုပ်ပြောက်ခဲ့ပြီဆိုတဲ့စကားလုံးကိုသုံးတဲ့ပါဠိကဗဟိနံလို့ရှိတယ်ဒီမှာဗေနံကိုဘုန်းကြီးများပါဠိနော်လေ့လာထားတဲ့ပုဂ္ဂိုလ်များအနေနဲ့ပြောမယ်ဆိုရင်ဗေဟိနံဆိုတာပယ်လိုက်တာပြောတာ နော်ဆိုတော့သူ့ရဲ့ဟိုပါဠိရဲ့တိုက်ရိုက် literal meaning အရာပြောမယ်ဆိုတော့ဘေဟိနံဆိုတာပယ်လိုက်တာဒီနေရာမှာကပယ်လို့ပျောက်တာမဟုတ်ဘူးတဘာဝအရာဥပတ္တိပင်တက်တန်းစီလို့ဘာဖြစ်တာလဲဆိုရင်ကုံသွားပြီလို့ပြောပြီးပြီချုပ်သွားပြီလို့ပြောတာဒါကြောင့်ဗဟိနံကို အခြားခြားသောနေရာတွေမှာကပယ်တယ်လို့เนาะဒါတော့ဦးဇင်းတို့ပယ်တဲ့နေရာမှာနှစ်မျိုးရှိတယ်เนาะပယ်တာကဝိပဿနာပွားသောအဖြစ်เนาะတရင်ကအဖြစ်ပယ်ခြင်း ဇံကိုပွားသောအဖြစ်နော်အဲတော်တော်ကြာကြာဝိက္ခမဏဗဟံအဖြစ်ပယ်ခြင်းမဲ့နဲ့အမြင့်ပြအောင်ပယ်ခြင်းလို့ဒီသုံးမျိုးရှိတဲ့ထက်မှာဒါအခုလက်ရှိပြောနေတဲ့နေရာကအတိတ်ကိုအတိတ်ကသူ့ရဲ့ကာလရွေ့ရှားမှုသဘောအရာချုပ်သွားပြီပျောက်သွားပြီပြက်သွားပြီဆိုတဲ့ဟာမျိုးကအာအခုနပြောတဲ့သုံးခုထဲမှာတစ်ခုမှမပါဘူးဝိပဿနာနဲ့ရှုပြီးတော့ပယ်တာလည်းမပါဘူးဇန်နဲ့ခွာထားတယ်လည်းမပါဘူးမဲ့နဲ့အပြီးပယ်တာလည်းမပါဘူးဒါကြောင့်ဘဟိနံဆိုတာဒီနေရာမှာ ပယ်တာကိုပြောတာမဟုတ်ဘူးတဲ့ကာလရွေလျှောမှုအရာဥပတိပင်ဆိုရင်၆တော့ချုပ်သွားပြီးပြီပျောက်သွားပြီးပြီးခဲ့ပြီးပြီလို့ပြောတာဒါကြောင့်ဗဟိနံဆိုတဲ့ပါဠိကိုဘုန်းကြီးများဆိုရင်တက်ရိုက်ဘာမှမပြောဘဲနဲ့ဗဟိနံကိုဘလို့ဘာမှလို့အနှစ်ပေးတယ်လို့ပြောရင်ပယ်တယ်လို့ပြောလိမ့်မယ်ဒါပေမဲ့ဒီနေရာမှာပယ်တာမဟုတ်ဘူးတဲ့နိရုဇချုပ်ခဲ့ပြီးပြီပျောက်သွားပြီးပြီသဘာဝရွေလျှောမှုအရာပြီးပြီလို့ပြောတာနော်ဒါကြောင့်ဒီနေရာမှာသွားရိုးသွားစဉ်ပြောရိုးပြောစဉ်အနဲ့အတိတ်ပဲမဟုတ်ဘူး तू က အဲသွားယူသွားစဉ်အနှစ်အဓိပ္ပာယ်မှာတပါးဘိဟိနံကိုဒီနေရာမှာပယ်တာမဟုတ်ဖက်နဲ့ကာလရွေလျောမှုသဘောအရဥပတိပင်သူဟာသာသူလွန်သွားပြီးပြီကုံသွားပြီးချုပ်သွားပြီလို့ပြောတာဒါကြောင့်ကုံပြီးချုပ်ပြီးပျောက်ပြီးဖြစ်တဲ့အတွက်ကြောင့်ဓာတိပစ္စုပန်လောလောဆယ်မဟုတ်တော့တဲ့အတွက်ဒီအာမျိုးမျိုးကိုဝိပဿနာမရှုနဲ့အတနည်းအားဖြင့်ပြောမယ်ဆိုပြန်စဉ်းစားမနေနဲ့ခန္ဓာ၅ပါးဖြစ်ခဲ့တဲ့မြတ်အကြောင်းအရာအလုံး အနာဂတ်ဆိုတာလည်းပဲမဖြစ်သေးတဲ့အတွက်ကြောင့်ကြိုပြီးတော့ဘာဖြစ်မှမမသိသေးတဲ့အကိုမျောလင့်တောင်းတမနေနဲ့ဒါတော့ပိဿုပန်ဖြစ်တဲ့ခန္ဓာ၅ပါးတရားကိုလေတဲ့ပိဿုပန်ခန္ဓာ၅ပါးမှာလည်းပဲ तू ကဒီနေရာမှာတထတထဝိပတ္တိဆိုတဲ့ပါဠိလေးကိုဦးဇင်းကဘိုးလက်တာနဲ့ပြထားတယ်ဆိုလိုတာကအဲ့ဒီ point အဲ့ဒီနေရာလေးလို့ဆိုတာလေးကိုလက်နဲ့တေးသေးချာချာဒီဟိုရက်ပေါ့နော်ထောက်ပြနေတာ တထတထဝိပတ္တိဆိုတဲ့နေရာဒီဘာလဲဆိုရင်ထိုးထိုးဖြစ်ဆဲခဏ၌သာလျင်ဆိုလိုတာကအခုလောလောဆယ်ဖြစ်ဆဲမြင်ဆဲကြားဆဲသိဆဲစဉ်းစားဆဲတွေးခေါ်ဆဲဒီလောလောဆယ်ဖြစ်ခိုက်တန်လေးကိုပြောတာအဲ့ဒီအခိုက်တန်လေးမှာပဲတဲ့ခုနှစ်ပါးသောအနုပဒနာတို့ဖြင့်ရှုရမယ်ဟိုတနေ့တကကြီးဥညာရှင်မေးတဲ့ခုနှစ်ပါးသောအနုပဒနာဘာလဲဖေဟာဆိုတာသင်္นานသိကျင်နောက်သင်္นานလာတဲ့လို့ပြောလိုက်တာလာတဲ့လူတော့သိရမှာပေါ့လေ အဲ့ဒါကအဲ့ဒီအနုပဒနာခုနှစ်ပါးဆိုတာဘာလဲဆိုရင်ဝိသုဒ္ဓိမဲ့တင်တဲ့ခါကျတွေ့လိမ့်မယ်မဟာဝိပဿနာ78ပါးဆိုတာရှိတယ်နော်ဝိပဿနာရှုတဲ့ကမှာ78ပါးရှိတယ်ဒါကိုရှုပုံပေါ့နော်အဲ့ဒီရှုပုံ78ပါးထဲမှာဒီနေရာမှာ9ပါးကိုထုတ်ပြတယ်ဒါကြောင့်အဲ့ဒီ78ပါးတွေက9ပါးကိုဆိုလိုချင်တာဆိုတော့သူကဘာလဲဆိုရင်လောလောပြောမယ်ဆိုရင်ကြာဘူးပိသအနိစ္စနုပဒနာဒုက္ခနုပဒနာ အနတ္တနုပတနာဒါအနိစ္စဒုက္ခအနတ္တသုံးလုံးပြီးသွားပြီနော်ပြီးရင်နိဗ္ဗိဒာနုပတနာနိဗ္ဗိဒာဆိုတာနိဗ္ဗိဒာညာနဲ့ဖြစ်တဲ့နေရာပြောတာနိဗ္ဗိဒာနုပတနာပြီးတော့ဝိရာဂာနုပတနာဝိရာဂဆိုတာညာကကင်းပြောက်တာမဲ့ညာကိုပြောတာနိရောဓနုပတနာနိရောဓချုပ်တာနုပတနာအနောက်ကအနုပတနာအတူတူပဲပြီးတော့ပฏิနိသေကာနုပတနာတဲ့ဒါကစလုံးနဲ့နဲ့ခက်တယ်ပฏิနိသေကာနုပတနာ နော်အဲ့ဒီခုနှစ်ပါးအဲအဲ့ဒါနဲ့သူကအဖန်မှန်ထပ်ထပ်ရှုတယ်ဒါကတော့စာမှာပြတဲ့တိုင်းနော်ပြောပြတာအနိစ္စနုပဒနာဒုက္ခနုပဒနာ အနတ္တနုပဒနာ နေပိဒာနုပဒနာဝိရာဂာနုပဒနာနိရောဓာနုပဒနာပฏิနိတ်တဲ့ကာနုပဒနာလို့ခုနှစ်မျိုးရှိတယ်အဲ့ဒီခုနှစ်မျိုး ਨੇ ရှုမှတ်ပွားများရမယ်လို့ဆိုလိုတယ်လောလောပြောကြမယ်ဆိုလို့ရှင်တော့လောလောပဲမှတ်လိုက်ပါအနိစ္စဒုက္ခအနတ္တလို့ပြောကျန်တာကုန်ပါတယ် ကျန်တာတွေကအဲကျန်တာကိုပါတယ်ဆိုတာဒီလိုရှိတာပေါ့လေအဓိကဝိပဿနာရှုတဲ့အခါမှာလက္ခဏာ၃ပါးမြင်အောင်ရှုရမှဝိပဿနာဖြစ်တာနော်ဒါကြောင့်အနိစ္စဒုက္ခအနတ္တလို့မှတ်ထားရင်လေဒါကအဲဒီနေရာမှာ လုံလောက်ပါတယ်စာအတိုင်းမှတ်ခြင်းတော့ခုန9ပါးပေါ့နော်อือဟွန်းကောင်းပြီအဲ့ဒီ9ပါးသောအနုပဒနာတို့ဖြင့်ရှုရမယ်တဏှာဒိဋ္ဌိတို့ဖြင့်မဆွဲငင်နိုင် မပြည့်စည်နိုင်လောက်အောင်ဆိုလိုတာကမိမိရှုတဲ့အခါမှာမိမိရဲ့ရှုစိတ်ကလေးကို တဏှာဒိဋ္ဌိကနေဆွဲယူမသွားအောင်တဏှာဒိဋ္ဌိတွေကြောင့်ကိုရှုစိတ်ကလေးပျောက်ပြစ်မသွားအောင်အဲ့ဒီဖြစ်ခိုက်ပစ္စုပန်ခန္ဓာတို့ကိုဖြစ်ခိုက်ဖြစ်ခိုက်ကလေးမှာ ရှုမှတ်ရမယ်အဲ့ဒီလိုအဲ့ဒီလိုဖြစ်ခိုက်ဖြစ်ခိုက်ကလေးမှာရှုမှတ်အပ်တဲ့ဝိပဿနာဉာဏ်ကိုပညာရှိသည်ပွားစီရာဤဆိုလိုတာကဖြစ်ခိုက်ဖြစ်ခိုက်ကလေးမှာဖြစ်ဆဲအခဏမှာသိအောင်လို့ပွားပါလို့ဆိုလိုတယ်ဒါဝိပဿနာပွားခြင်းရဲ့เนาะတဲ့တို့ညွှန်ပြခြင်းပဲ ဒါတော့အဲ့ဒီနေရာမှာကစာပေပါဠိစာပေမှာပါဠိတော်တွေမှာသွားကြည့်မယ်ဆိုလို့ရှိရင်ရှင်းတော့ကပြောတယ်ဆိုတာကခက်အရာစကလုံးတွေကသူခက်နဲ့သူဟောတာပဲเนาะသူခက်နဲ့သူဟောတဲ့အခါကျတော့ဒီခက်စကလုံးကိုဦးဇင်းတို့ apply လုပ်တဲ့အခါမှာနေ့စဉ်ဘဝတနည်းမိမိအသုံးချတဲ့နေရာမှာ apply လုပ်တဲ့အခါကျရင်တခါတလေကျရင်ဒီစကလုံးကြီးတွေပြောတာနဲ့ကိုလို့ရမှာနဲ့တော်တော်ကြီးအလှမ်းဝေးတယ်လို့ဖြစ်နေတယ်ဘာမှမသိဖြစ်နေတာဒါကြောင့် ဒီပါဠိမှာဆိုလိုရင်းကကိုတကယ်လက်တွေ့အားထုတ်တဲ့နယ်ပယ်ကြတော့ဆွဲဆက်လို့မရဘူးဖြစ်နေဟောဘယ်နဲ့ဒီဘယ်နဲ့ဆက်ညှိလို့မရဘူးမရတော့ဒါကပါဠိပညာရှင်တွေဆိုတာက တောင်းပါတဲ့မာစီဆရာတော်ကြီးပြောတာကထားပါတော့ပါဠိတတ်တဲ့ဘုန်းကြီးတွေဆိုရင်တောင်းပါပဲတဲ့စာကိုနားလည်ပေမဲ့အလုတ်မလုတ်ဘူးရင်အလုတ်ထဲကိုတွားရင်ငါဘလို့ပြောမလဲဆိုတာတဲတို့ပြောဖို့ခက်တယ်ရှင်းအောင်ပြောဖို့ခက်တယ်ဒါကြောင့်မာစီဆရာတော်ကြီးကဒါကိုကိုင်းပါဠိတွေကိုထားလိုက်ဘုရားကသူ့ခက်နဲ့သူဟောခဲ့တာ ဒုက္ခမှာဒုစကားနဲ့ဒုနားလဲအောင်ဆိုရင်ဒီလိုစကားပြေလေးနဲ့ပြောရင်တော့ဒါလက်တွေ့လဲလှုပ်တာဖြစ်တဲ့အတွက်လက်တွေ့အသုံးချမှာလည်းဖြစ်တဲ့အတွက်တဲ့စကားပြေနဲ့ဒီလိုပြောရင်တော့နားလဲနိုင်တယ်ဆိုပြီးတော့ဆရာတော်ကြီးကမြန်မာပြန်ကိုအခုဒါကိုတလုံးချင်းကိုသူကရေးပြတာအဲ့ဒါမရေးပဲနဲ့ဟိုပါဠိကြီးပဲတက်တယ်ဆိုရင်တကယ်လုပ်ငန်းထဲမှာအသုံးချဖို့တော်တော်ခက်တယ်နော်အဲဆရာတော်ကြီးပြန်ပေးလိုက်တဲ့လုပ်ငန်းခွင်သုံးရှုနီးနဲ့ပတ်သက်ရင်တော့နော်နည်းနည်းလောက်သဘာဝလောက်သဘောလောက်လုပ်ဖို့တယ်ဆိုရင်ကိုမှနားလည်နိုင်တယ် ဒါကြောင့်အဲ့ဒါလေးကိုဖတ်ကြည့်အောက်မှာအတိတ်အဟောင်းကိုလည်းမပြန်သင့်ဆိုတာအဲ့ဒါကပထမအကြောင်းပြကြည့်အတိတ်ကိုမပြန်သင့်အကြောင်းကိုမြန်မာလိုပြောင်းရှင်းပြထားတာနော်လွန်ကယ်ပြီးတော့အ တာနာနွာကမေယယဒတိတံဘိနန္တံဆိုတဲ့စကားလုံးရဲ့အလုတ်လုတ်တဲ့ခါမှာနော်ကြင်ကြံအထုတ်တဲ့ခါမှာဘလို့နည်းနဲ့ဒီတဏှာဒိဋ္ဌိကိုဟောမပါအောင်ရှုမလဲဆိုတဲ့သဘောပါပဲဒါတော့လွန်ခဲ့ပြီးတဲ့လွန်ခဲ့ပြီးသောကာလကတဲ့ကြည်လင်သောမျက်စိရုပ်မြင်ရသောမျက်နှာလက်ခြေစာသော အစင်းရုပ်မြင်ရသောသဘောဤသို့အစရှိသောခန္ဓာ၅ပါးတို့သည်ချုပ်ပြောက် လေကုန်ပြီယခုမရှိတော့ပြီထို့ကြောင့်ပျောက်ွယ်ပြီးတော့တရားတော်ကိုတဏှာဒိဋ္ဌိဖြင့်ဆွဲလန်းလျက်ကြံစီအောက်မေ့၍မနေအပ်ဒါကတော့အော်သူကသဘောလေးသိအောင်လို့ပေါ့နော်မြင်ရတဲ့သဘောတရားနဲ့ပတ်သက်လို့ဥပမာလေးတစ်ခုထုတ်ပြီးတော့ပြောလိုက်တာဒါတော့ဘလို့ဆွဲတာလဲတဏှာနဲ့ဒိဋ္ဌိနဲ့ပြီးခဲ့တဲ့အတိတ်ကို ဆွဲတယ်ဆိုတာဘလို့ဖြစ်တာလဲဆိုတာကိုနည်းနည်းလေးအကျေထပ်ပြောတယ်ငါမျက်စိကြည်လင်ခဲ့သည်ဒါက စဉ်းစားကြည့်ပေါ့နော်လူတွေဟာငယ်ရွယ်စဉ်အခါမှာမိမိရဲ့ရုပ်ရည်ယူပကာယနဲ့ပတ်သက်ပြီးတော့ကြာလာတဲ့အချိန်ကြတော့မျက်လုံးတွေကိုယ့်ရဲ့အသားအရည်အရွယ်အယောင်သပင်အကုန်လုံးကကြာလာပြီဆိုတဲ့ခါကြာလို့ရှိရင်ကိုယ့်မျက်စိထဲမှာဟိုးတော့ကကြီးကြီးလင်းလင်းနဲ့လှလှပပရှိခဲ့တာကိုပြန်ပြန်ပြီးတော့သတိရတယ်ထုံးစံမယ်နော်အဲ့တော့အဲ့ဒါကိုပြောတာဒါကအချင်းချုပ်ပဲလောလောပြောမယ်ဆိုရင်တော့ငငယ်တော့ကရွှေတိဆောင်းတာပြန်သတိရတယ်လို့ပြောတယ်မဟုတ်လားလို့ဆိုလိုတာကကောင်းနေတဲ့အချိန်ตายရနေတဲ့အချိန်တုန်းကကို ပြန်ပြန်ပြီးတော့စဉ်းစားတာအဲ့ဒါပါပဲအချင်းချုပ်ပြောရရင်ဒါတော့ကိုကခန္ဓာကိုယ်နဲ့ကိုယ်ခန္ဓာကိုယ်ကအစွဲဆုံးဆိုတော့ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်တာကိုပဲပြောကြတာပေါ့လေငါမျက်စိကကြည်လင်ခဲ့တယ်ငါမျက်စိအဲအဲကောင်းခဲ့တယ်ဒါကိုယ်မျက်စိနဲ့ပတ်သက်လို့ဒါမြင်ပုံကိုတခုဥပမာထားတယ်အလွန်သေးသေးကမုံမမျက်စိအားကောင်းပုံပေါ့ဗျာကိုသေးသေးမုံမလေးတောင်ငါတခါတည်းမြင်လို့ရတာမျက်စိဘလောက်ကောင်းတယ်စသည်ဖြင့်ပေါ့လေအမြင်အားရဲ့စွမ်းအားနဲ့ပတ်သက်လို့ မျက်နာရဲ့အနေထားလည်းဘလို့လှတယ်မြက်ခုံးမျက်လုံးလက်ခြေစသည်ကိုယ်လုံးကိုယ်တဲ့အနေထားဘလို့ရှိတယ်ဆိုတော့မိမိဒါငငယ်ရွယ်ရွယ်လှပတဲ့အချိန်တုန်းကရှိနေတဲ့ရုပ်ရည်အဆင်ပဲဟိုတဖြည်းဖြည်းနဲ့ကြီးကြားလို့ဇရာကနော်အခြားကာလညောင်းဒီနေ့မြဇရာကထောင်းပြီဆိုတော့အေးဟိုတုန်းကရှိတဲ့စွမ်းရည်တွေကဒီပသာရတွေကြလာပြီကြတဲ့ခါကျတော့ကိုယ့်ရဲ့ကြတဲ့ဒီကြဆုံးသွားတဲ့အခါမှာအခုလက်ရှိအနေထားနဲ့ဟိုတုန်းကမကိုက်တော့ဘူးဆိုတော့ ငါဟိုတော့ငါဒီလိုမဟုတ်ဘူးဟိုတော့ငါဆိုဘလို့နော်ဘလို့ဖြစ်တယ်ညာလို့ဖြစ်တယ်တွတ်တွတ်လေးလေးသွားလာစားတော့ပြက်ကနေစဉ်းစားလိုက်ဒိုင်းကနေပေါ်တယ်ဟာလှုပ်လိုက်ချက်ချင်းပြီးတယ်နဲ့အဲဒီလိုပြန်ပြန်မပြောဘူးလားဟေးပြန်ပြောတယ်ဆိုတော့အခုတော့ရှိသေးလားဗျာမရှိတော့ဘူးအဲ့ဒါပြောတာဆိုတော့ကိုယ်စိတ်ထဲမှာတော့ဟိုတော့ငါตาယာနေကြတဲ့အနေထားကောင်းငယ်တဲ့အချိန်လေးတွေကတော့စိတ်ထဲကအရွယ်တာအိုသွားပေမဲ့ပျောက်ရလားဒီဟာလေးတွေကမပျောက်ဘူးဆိုတော့အဲ့ဒါကိုပြောတာ လာရတဲ့အချိန်ကောင်းခဲ့တဲ့အချိန်ပြည့်စုံခဲ့တဲ့အချိန်နော်ဘဝကဖြောဖြောရှူရှူပြည့်ပြည့်စုံစုံနေခဲ့ရတဲ့အချိန်ကလေးကိုအဲ့ဒီမရှိတော့တဲ့အချိန်ခါမှာလွန်ပြီးတော့တဲ့အချိန်ခါမှာတနည်းအဲ့ဒီစီစိန်တွေယာရုတွေရုပ်ရည်ယူပကာယအစင်းတွေမရှိတော့တဲ့အချိန်ခါမှာနောက်ကိုပြန်ပြီးတော့စဉ်းစားတာပြောတာနော်ဒါတော့အလုံးပဲဆိုကြပါစို့ဟောတော့ကတော့ဘသူကိုမြင်ခဲ့သည်ဒါတော့ဒါပုဂ္ဂိုလ်တ attva နဲ့ဆိုင်တယ်နော်ဒါတော့မြင်လိုက်တဲ့အခါမှာလည်းပုဂ္ဂိုလ်တ attva ကိုအဲ့ဒီတုန်းကဆိုရင်ဟာဘယ်လိုလာတာဟုတ်တော့မဟုတ်လား ရှေးတုန်းကလူတွေကြတော့လည်းပဲရှေးတုန်းကအလေရုပ်ရှင်တွေကြည့်ပြီးရင်အဲ့ဒီခက်တုန်းကဆိုရင် तू ကဘလို့လှတာပေါ့ငရုတ်ခက်ဆုံးကဆိုရင် तू ကဘလို့ချောတာပေါ့နဲ့ဟုတ်တော့မလားပြောတာပဲသူခက်နဲ့ तू တော့အဲ့လိုအဲ့ဒီလိုပဲဒါတော့မြင်ခဲ့ရတဲ့သူကိုလည်းပဲအဲ့ဒီအချိန်တုန်းကလှလှပပကိုတခါတည်းကြည်ပြီးတော့မှပြောတာဒါပေမဲ့အဲ့ဒီမင်းသမီးမင်းသားတွေလည်းပဲအခုတော့ရှိချင်မှလည်းရှိတော့မှသူတို့တွေလည်းလဲအိုးပြီဆိုတော့အဲ့ဒါမျိုးပေါ့ဒါကြောင့်မလို့အဲ့ဒီမြင်ခဲ့ဘူးတဲ့ဒီကိုယ့်ရဲ့ခန္ဓာကိုယ်နဲ့ပတ်သက်တာရော ပြီးတော့မှတခါမြင်ငယ်ဘူးတဲ့ပတ်ဝန်းကျင်ရှိတဲ့အရာတွေနဲ့ပတ်သက်တာရောဘာလို့တလဲဆိုရင်ပြန်ပြန်ပြီးတော့ဆွဲဆွဲလန်းလန်းတန်းတန်းတတာဖြစ်တာအဲ့ဒါကိုတဏှာနဲ့ตาရတယ်လို့ဆိုလိုပါတယ်နောက်ဒိဋ္ဌိဒိဋ္ဌိကတော့အလုံးသိကြတဲ့အတိုင်းပဲမြင်တယ်ဆိုလို့ရှိရင်အဘိဓမ္မာသဘောအရာကတော့ဒါအဘိဓမ္မာတက်ဖူးရင်တရားနာဘူးတဲ့ဆိုလို့ရှိရင်စေကုပ္ပတာရရှိတယ်ကိုမျက်လုံးထဲကနော်မြင်လို့ရတဲ့စေကုပ္ပတာရအကြီးထက်အပြင်ဘက်ကလည်းအဆင့်ယူပါယုံရှိမယ် အဲ့ဒီအစင်းယူပါယုံကလည်းကြည့်စိတ်ကလည်းပဲနှလုံးသွင်းပေါ့နော်ဒါကိုကြည့်မယ်ဆိုတော့အာယုံနှလုံးသွင်းဒီ attention ပေးထားတာလည်းရှိမယ်အလင်းရောင်ကလည်းရှိတယ်ဆိုလို့ရှိရင်ဒီယူပါယုံကိုမမြင်ဘူးလားမြင်တဲ့ခါကျတော့မြင်လိုက်တဲ့အတွက်ဒါစကုဝိညာဉ်စိတ်ဖြစ်တယ်ဘာဒီယူပါယုံဒီဘာလဲဆိုတာလည်းသိသွားတယ်နော်ထားကြပါစို့ဝိထိတစ်ခုဖြစ်တယ်လို့ပြောမယ်ဆိုတော့အဲ့ဒီဝိထိရဲ့ဒီ process တွေမှာကျတော့ငါဆိုတာပါရဲ့လားမပါဘူးသူ့ရဲ့သဘာဝတွေရုပ်တဏ္ဍာန်တွေအလွတ်လွတ်သွားတာလေးပဲပြောလို့ရတယ်နော် အဘိဓမ္မာလက်ပဲပြောပြောဝိပဿနာလက်ပဲပြောပြောအဲ့ဒီထဲမှာကြည်ပြီးတော့ခွဲလိုက်ရင်ဓာတ်ခွဲလိုက်ရင်နောက်ဆုံးရုပ်နဲ့နာမ်ပဲအလုံးလုံးတာတွေ့ရတယ်သို့သော အပြင်ဘက်ကနေကြည့်တဲ့အခါကျတော့အော်မြင်သူဒီငါနော်အဲ့တော့အမြင်ခံရတဲ့ပုဂ္ဂိုလ်လည်းပုဂ္ဂိုလ်အဲ့ပုဂ္ဂိုလ်မှမှယောက်ျားဟောမိန်းမဟောအပြိုအိုးရန်သူမိတ်ဆွေဟောအဲ့ဒီလိုတွေအဆင့်ဆင့်အဆင့်ဆင့်အဆင့်ဆင့်ပညာတရားခွဲထွက်သွားတာအဲ့ဒီပညာတွေခွဲပြီးတဲ့ပြင်မှာအဲ့မြင်တဲ့ဟာတွေအကုန်လုံးကိုတစ်ထက်ကြီးတစ်ထက်ကြီးပုဂ္ဂိုလ်တ attva ငါးကောင်ဖြစ်နေတယ် သူကမှတ်ထားတာမှတ်ပြီးတော့မှအဲ့ဒီတော့ငါမြင်ခဲ့တာငါဘလို့မြင်ခဲ့တာငါကလည်းမြင်ခဲ့တယ်ပေါ့နော်အဲငါကမှတ်မိနေသေးတယ်အဲမှတ်မိတဲ့ဟာကိုလည်းပဲတင်ညာမဟုတ်တော့ဘူးအဲ့ဒီတော့ငါမြင်ရတာကြည့်လို့ကောင်းလိုက်တာဝေဒနာမဟုတ်ဘူးငါကဲဆိုတော့ငါအဖြစ်နဲ့အကုန်လုံးမြင်တာကြားတာနာနာစားတာတွေကိုအဲ့ဒီလိုမျိုးသူ့စိတ်ထဲမှာမှတ်ထင်တာပြောတာမှတ်ထင်လို့ဆိုလို့ရှိရင်ပြီးခဲ့တဲ့အတိတ်ကိုဒိဋ္ဌိနဲ့ပြန်ပြီးတော့စဉ်းစားပြီးဇွလန့်တာကိုပြောတာဒါကြောင့်ငါကောင်တတ္တဝါကောင်ကမြင်သည်ငါကောင်တတ္တဝါကောင်ကို မြင်ရသည်ဟုဆိုတော့ဥမာထားပါတော့မြင်နေရတဲ့အရာကိုယောက်ျားမိန်းမပုဂ္ဂိုလ်တ attva ဖြစ်နေသူသတ်မှတ်လိုက်တာဒါဒီယုတ်ဒါဒီနန်းဒီလိုမခွဲနိုင်ဘူးမခွဲနိုင်တဲ့အတွက်ကြောင့်မလို့ပုဂ္ဂိုလ်တ attva ဟာတကယ်တမ်းကမရှိဘူးပရမတ်နေပြီမှာအဲ့ဒါတော့မြင်စဉ်ကာလမှာယခုတည်းအမြဲတည်ရှိသော အနေအဖြစ်၎င်းနော်သေးလျင်ဘဝတစ်ပါးသို့ပြောင်းသွားမိတ attva ကောင်အနေအဖြစ်၎င်းဒီနေရာမှာမြင်စဉ်ကာလကယခုတည်းအမြဲတည်သောအနေအဖြစ်ဆိုတာကမြင်ခဲ့တော့ကလည်းငါအခုလည်းငါပဲ ဟိုးတော့ကမြင်ကတော့ကလည်းသူအခုလည်းသူဆိုတော့ပြောက်မသွားဘူးဒါကိုပြောတာအဲ့ဒီနီးနေ तू အမှတ်ထားတာပြီးတော့တခါ तू ပဲဖြစ်ဖြစ်ငါပဲဖြစ်ဖြစ်အဲဒိဋ္ဌိအနေနဲ့ပြောမယ်ဆိုလို့ရှိရင်တေပြီးရင်ဒီဘဝတေပြီးရင် तू လည်းပြတ်ပြီငါလည်းပြတ်ပြီဒီလိုဟာမျိုးအနေနဲ့လည်းမှတ်ထားတာရှိသလိုတေပြီးရင်တော့ तू လည်းသွားအောင်ပါပဲငါလည်းသွားအောင်ပါပဲအဲ့ဒီလိုမျိုးတတတအနေနဲ့ဖြစ်တာလည်းရှိတယ်တဲ့ဆွဲတာတောင်မှအဲ့လိုလိုမျိုးဆွဲမှတ်လိုက်ပြီဆိုလို့ရှိရင်တော့ဒါ ရှေးကမြင်ဘူးခဲ့သည်ကိုစွဲပြုတ်ပြီးတော့မှတဏှာရဲ့ဒိဋ္ဌိရဲ့နဲ့ပြန် ပြီးစဉ်းစားတာပဲကြံစည်တာပဲအောက်မေ့တာပဲဒါတော့အဲ့ဒီမြင်ခဲ့သမျှအာယုံ၅ပါး၆ပါးတို့သည်အကုန်ချုပ်ခဲ့ပျောက်ခဲ့ပြစ်ခဲ့ပြီးတာဖြစ်တဲ့အတွက်ဘိသုပါအာယုံမဟုတ်ဘူးလို့ပြောတာနော်ဒါကြောင့်မလို့အဲ့ဒီဟာတွေနဲ့ပတ်သက်လို့အာလုံးစဉ်းစားမယ်ဆိုရင်မြင်မှုနီးတူစွာကြားမှုနော်နာမှုစသည်တို့မှလည်းပဲထိုနည်း၎င်းတူစွာပဲတဲ့ပုံစံတူပဲ အေးတခုနည်းနည်းထူတာကတဲ့တရားရှုတဲ့ပုံကောများဝိပဿနာရှုခဲလို့မှတ်ထားအခုရိတ်သားထဲမှာတရားအားထုတ်နေတယ်လို့ကိုယ့်ကိုယ်မှတ်ထားနော်ရှုနေစေပုံကောမျိုးမှာတဲ့ဒီတရားထုတ်တဲ့ခါလေးတွေမှာတရားထိုင်ပြီဆိုတာနဲ့တပြိုင်နက်ယောဂီအဟောင်းတွေဖြစ်တတ်တာကဟိုအရင်အရင်ထိုင်ငယ်တုန်းကအချိန်တုန်းကကောင်းခဲ့တဲ့အချိန်လေးတွေကိုထိုင်လိုက်တာနဲ့ပြန်လာအောင်မလားမှတ်ဒီလိုစိတ်ထဲကအဲ့လိုတောင်းတမှုမဖြစ်ဘူးလားမျောလင့်တာပေါ့ဗျာ နော်အေးအဲ့ဒီလိုမျိုးကောင်းခဲ့တဲ့အချိန်လေးတွေရှိခဲ့ရင်လည်းပဲတဲ့အဲ့ဒီလိုအတိတ်တုန်းကအာထုတ်ခဲ့တုန်းကနော်အဲစိတ်တည်တည်ငြိမ်ငြိမ်ပေါ့ပါပါနဲ့နော် အာထုတ်နိုင်ခဲ့တဲ့ဟာလေးတွေကိုလည်းပြန်မစင်းစားနဲ့တဲ့ဒီချိန်မှာနော်ဘာဖြစ်လို့လဲဆိုတော့ तू လည်းပဲဖြစ်တည်ပြည့်နဲ့ချုပ်ဆုံးကုန်ပြီမရှိတော့ဘူးပစ္စုပ္ပန်အာယုံမဟုတ်ဘူးဒါဒါကြောင့် तू ကနဲ့ तू ပေါ်လာခဲ့လေမတွေးပဲနဲ့ပေါ်လာခဲ့ရင်လည်းပေါ်လာတဲ့အာယုံကိုအတွေးအာယုံကိုမှတ်ယူရတယ်ဒါကြောင့် အတိတ်တုန်းကဖြစ်ခဲ့တဲ့ခန္ဓာ၅ပါးနဲ့ပတ်သက်တာတွေကို ပြန်လဲစဉ်းစားပြီးတော့မနေနဲ့အခုလောလောဆယ်မှတ်ဖို့အတွက်နော်အေးဟောတော့ကဝိပဿနာရှုခဲ့လို့ကောင်းခဲ့တဲ့အာယုန်တွေကိုလည်းအခုလောလောဆယ်ရှုမှတ်တဲ့ချိန်ကမှပြန်ပြီးစဉ်းစားမနေနဲ့ဘာဖြစ်လို့လဲအဲ့ဒီတုန်းကလောက်ခဲ့တဲ့ဟာတွေဒီအဲ့ဒီတုန်းကပဲချုပ်ခဲ့ပြောက်ခဲ့ကုံဆုံးခဲ့ပြီးပြီလို့ဒီလိုဆိုလိုတယ်ဒါတော့ကောင်းပြီနောက်အနာဂတ်ကိုလည်းမမျှော်လင့်ဆိုတာရှေ့တစ်ဆက်ထပ်တိုးပြီးတော့ဖတ်ကြည့်ရအောင်အနာဂတ် အသက်ကိုမမျော်လင့်ဆိုတာမမျော်လင့်ရပေါ့နောင်အခါမှ လောလောဆယ်ကဝိပဿနာရှုနေတဲ့ယောရိတ်တာထဲမှာတရားခဏထဲမှာ ရှိနေတယ်ဆိုတော့အေးအနာဂတ်မှာဖြစ်မဲ့ဟာကိုပဲကိုယ့်ဘာသာကိုစိတ်ထဲက create လုပ်ပြီးတော့မှကြံဖန်ပြီးတော့စဉ်းစားပြီးရှုရမှာလားအေးကိုလှုပ်ထားတာလေးတွေကိုပဲစဉ်းစားပြီးတော့ရှုရမှာလားလို့အဲ့ဒီလိုမျိုးပြောတာဒါကြောင့်ဒီရှေ့နောင်ဖြစ်လာမဲ့ဟာတွေကအခုဖြစ်သေးတာမဟုတ်ဘူးတဲ့ဒါတော့အခုဖြစ်သေးတာမဟုတ်ဘဲနဲ့ဒါတွေကိုမျိုးလင့်တောင်းတနေမယ်ဆိုရင် ထီပေါ့ရင်ငါဘာလုပ်မယ်ဘာလုပ်မယ်ညာလုပ်မယ်စသဖြင့်စကူတွေတခါတည်းလေရင်နေမဟုတ်လားလူတွေကပြောတာဒါတော့ထီရဘလို့ပေါက်မှမမသိပေါက်တာလည်းမဟုတ်သေးဘူးသူကဒါပေမဲ့မပေါက်တာမပေါက်သေးတာစကူတွေကရင်ပြီးတော့စဉ်းစားနေတယ်လို့ဖြစ်နေတယ်တဲ့အချိန်ဖြုံးနေတယ်လို့ဖြစ်တယ်အဲ့တော့ဒီနေရာမှာ ကိုနဲ့ပတ်သက်တာကတော့ဥပမာအပြင်ကိုရှေ့မှာမြင်ရတွေ့ရတဲ့အနိဋ္ဌာအာယုန်တွေဆိုကြပါစို့เนาะမျက်စိနဲ့ပတ်သက်ပြီးတော့မျက်စိဒုက္ခရောက်နေတဲ့ပုံကိုယ်တွေเนาะကြီးလာတဲ့အခါကျတော့တခါတည်း ကို့အနေနဲ့ဒါလေးကဘာမှအာယုံမဆက်ဘဲနဲ့ကြီးကြီးလင်လင်ပြက်ပြက်သားသားမြင်နေတဲ့အရာကိုအနာကိုမျိုးလုံးနဲ့ဝင်လောက်ဝင်မလောက်တဲ့ထဲပြီးကတ်ကြီးမှမြင်တော့တာလက်တရတုံးမျိုးလုံးကြီးတွေပြားပြီးတော့ငယ်ရုပ်ငယ်သွေးဆိုတာဘာမှမရှိတော့တဲ့အခါကြလို့ရှိရင်ဖြစ်ချင်တဲ့စိတ်ရှိလားမရှိဘူးမရှိတဲ့အခါကျတော့ကိုယ်စိတ်ထဲမှာကြိတ်ပြီးတော့ငါအရင်ဒီလိုကြီးများဖြစ်မှာလားမသိဘူးတဲ့ကဲတောကမပါဘူးလားနံပါတ်1 ပါရာရဲ့နောက်ွယ်ကဘာပါလာလဲအဲ့လိုလေးမဖြစ်ပါစေနဲ့ကဲတောကရှိရင်ဆူတောင်းမပြဘူးလားကျုပ်တို့ကပူလို့ဆူတောင်းတာစံပွဲဖြေထားတယ်ဖះသွားပန့်ကတ်တယ်ကြည်ညိုလို့လားတေချာတာကတော့အောင်ကျင်လို့အောင်မယ်ဆိုရင်ဖះသွားမလားဘာဖြစ်လဲသိနေပြီလေအောင်မယ်ဒါတော့ဖះကတ်တာဘာကြောင့်လဲပူလို့ကတ်တာစိတ်မချလို့ကတ်တာဒါကြောင့် လူတွေဟာဆူတောင်းတယ်ဆိုတာကကြောက်စရာလန့်စရာကိုယ့်အတွက်လိုဆန္ဒအာဟိုရင်ပေါ့နော်တွေ့နိုင်မယ်လို့ထင်နေရတယ်ကိုမတွေ့ချင်ပြုချင်တဲ့အခါပြည့်ပြည့်စုံစုံရချင်ဆူတောင်းတယ်အဲ့ဒီတော့အခုကြည့်လေဒီမျက်လုံးတွေမွဲပြီးတော့ဒုက္ခရောက်နေတဲ့ပုံကိုယ်တွေတွေ့ရင်ကိုကအဲ့ဒါမျိုးမဖြစ်ချင်ဘူးငါမဖြစ်ရင်ကောင်းပါပဲလွယ်လွယ်လေးပြောမယ်နော်အခုနာမကျန်းဖြစ်ပြီးတော့ဒေကလည်းမသေးနဲ့ကုလူကလည်းမပြောင်းနိုင်ဒီနောဂါကြီးနဲ့တခါတည်းဖြစ်ပြီးတော့နေတဲ့ခါကြလို့ချင်း အဲ့ဒီသူ့ကိုကြည့်ပြီးတော့အာသူများလုံးမသူများပြအကုန်လုံးစားတောက်နေရတဲ့ကိုကိုကိုချေကိုလည်းနဲ့ကိုအသိဉာဏ်နဲ့ဘာမှလုံးစရာမရှိဘူးဒါတော့စိတ်ပြည့်စရာကြီးအကုန်လုံးတစ်ကုန်လုံးကလည်းသူများလုံးပေးမှဆိုတော့မလာရင်အကုန်လုံးညစ်ပတ်ပေတုနေတယ်ဆိုရင်ငါတော့ကြည့်ရင်အဲ့လိုမဖြစ်ပါစေနဲ့သိရင်ဒိုင်းကနေတာသိလိုက်ပါတော့အဲ့လိုကြီးနာမှာတော့ကြောက်တယ်ဒီမှာတော့မကြောက်ဘူးနဲ့စိတ်ထဲအဲ့လိုမဖြစ်ဘူးလားဖြစ်တယ်ဖြစ်တယ်တန်းဖြစ်တာပဲဦးစင်းလည်းဖြစ်တယ်မလိမ်ဘူးငါတော့အသက်ကလေးကိုရွှေနေအေးရင်းနေပဲသေပါစီတော့ဟောကဲ အဲ့လိုလေးပေါ့ပေါ့ပါပါကိုဖြစ်ချင်တာလေအလုံးလုံးတောင်းတာဆိုတော့အဲ့ဒါမျိုးပြောတာအဲ့ဒါမျိုးနော်အဲ့ဒါမျိုးကိုဒီပြင်အချိန်မှာတော့စဉ်းစားကောင်းတယ်ကြံစီကောင်းတယ်တွေးတော့ကောင်းတယ်ဒါပေမဲ့တရားအားထုတ်နေမဲ့ဒီအချိန်ခါလေးကအဲ့လိုစဉ်းစားမယ်အချိန်မဟုတ်ဘူးတဲ့အချိန်တွေ waste ဖြစ်တယ်လို့ပြောတာ waste of your time နော်ဝိပဿနာလုပ်နေတာလည်းမဟုတ်ဘူးနော်တမထလုပ်နေတာလည်းမဟုတ်ဘူး အဲ့ဒါမျိုးဒါတော့မိမိလောလောဆယ်လုံမဲ့လောက်ကဝိပဿနာလုံဖို့ဆိုတော့ဝိပဿနာရှုမဲ့ဆိုရင်ဘယ်အာယုံကိုဆွဲကင်ထားမှာလဲရှုရမှာလဲဆိုတာကိုအနာကအခုနပြောလို့တွေးမရှုနဲ့လို့ပြောတာနော်ဒါကြောင့်ကောင်းပါပြီအဲမိမိလိုချင်တာလေးတွေကိုလည်းပဲအဲ့ဒီလိုပေါ့ရုပ်ရည်ယူပကာယနဲ့ဖြစ်စေတေခြင်းတရားနဲ့ဖြစ်စေစီဝဥစ္စာပညာနဲ့ပတ်သက်လို့ဖြစ်စေအတိုင်းဝဲနဲ့ပတ်သက်လို့ဖြစ်စေယာတုဂုံသိအစုံပေါ့ဗျာလူတွေမှာနောင်ဖြစ်ချင်တာတွေတွေးနေတာမျိုးအဲ့ဒီလိုတွေတွေးမနေနဲ့တဲ့တရားရှုရမယ့်အချိန်မှာဒါတွေကဖြစ်လက်မလာသေးဘူး ဒါကြောင့်ကောင်းပြီတရားအားထုတ်တဲ့အခါမှာလည်းပဲကိုယ့်ရဲ့အားထုတ်ဖို့အားထုတ်ဘက်တွေကိုကမဖြစ်ဘူးသေးအဲနှစ်မျိုးရှိတယ်။ငကိုတော့ကအချိန်ကြာကြာနာနာပေါ့နော်ကိုကအားထုတ်ခဲ့တဲ့အတွက်ကြောင့်ဖြစ်ဖြစ်မြောက်မြောက်ကိုလည်းရောက်ခဲ့တယ်ဆိုပါတော့ဉာဏ်တွေတော်တော် ပြည့်ပြည့်စုံစုံလည်းရခဲ့တယ်အတွေ့အကြုံတွေလည်းဖြစ်ခဲ့တယ်ဆိုလို့ရှိရင်နောက်တစ်ခါပြန်ပြီးတော့အားထုတ်တော့တော်တော်လေးကြာပြီးပြတ်သွားမှအားထုတ်တဲ့ခါကြာလို့ရှိရင်အေးသွားပြီ။ ပြေးသွားတဲ့ခါကျတော့ပထမဆုံးတရားဝင်တဲ့နေ့မှာမတွေးဘဲနဲ့စိတ်ကဒိုင်းကနေရောက်လာတာကအဲ့ဒီတုန်းကလို့မြန်မြန်ရောက်ပါစေဟောတွေးဖို့စိတ်ခေါ်သလားဆိုတော့မခေါ်ဘူးနော်စိတ်ကချက်ချင်းပွင့်လာတာအဲ့ဒါမျိုးဟိုတုန်းကကောင်းခဲ့တာတွေကိုလည်းပြန်မစင်စားနေတယ်ဒါပြန်ရပါစေပေါ့လေဒါမျိုးမစင်စားနဲ့ပြီးတော့သူများတွေတည်ထားတဲ့တရားမျိုးရှောက်တဲ့ပြောကြတဲ့အခါတွေမှာလည်းပဲ အဲ့ဒါမျိုးငါပဲကြိုင်ရပါစေဘာဖြစ်ပါစေညာဖြစ်ပါစေဆိုပြီးတော့လဲသူများရတယ်လို့လဲစဉ်းစားမနေနဲ့လောလောဆယ်ပစ္စုပန်ကမိမိရှုရမယ့်အာယုံကပစ္စုပန်အာယုံအဲ့ဒီလိုမျိုးအနာဂတ်ကိုလည်းပဲတဲ့ကြံသိရမည့်အရေးနဲ့ပတ်သက်ပြီးတော့ရှုမှတ်ကောင်းရန်အာယုံထူးမြတ်နဲ့ထင်လာရန်ငါဘလို့တွေဖြစ်ပါစေမြင်ပါစေကြားပါစေနော်အဲသူများဖြစ်တော့လည်းဖြစ်ချင်တာကိုအဲ့ဒါမျိုးတွေအဲ့ဒီတော့အဲ့ဒီလိုမျိုးညံဒူးတွေအာယုံဒူးတွေအတွေ့ဒူးတွေတွေ့ဖို့အတွက်မျော်လင့်ပြီးတော့လည်းမနေနဲ့ဒါဒီလည်းပဲ ပစ္စုပန်အာယုံမဟုတ်တော့တဲ့အနာဂတ်ကိုစဉ်းစားနေတာလဲတရားထုတ်သူဖို့သည်အချိန်ကုန်တယ်အချိန်ဖြုံးတယ်လို့ခေါ်တယ်ဒါကြောင့်ကောင်းပြီပစ္စုပန်ကိုသာမလွတ်အောင် မှားဆိုတဲ့စကားလုံးလေးအကင်ဆက်ဖတ်ကြပါစို့မြင်စဉ်ဖြစ်စေ Ah. <clears throat> မိရှုမှတ်နေတဲ့စိတ်ကိုတဏှာဒိဋ္ဌိဆွဲမသွားအောင်တဏှာဒိဋ္ဌိကြောင့်ပြစ်မသွားအောင်လို့ဘယ်လိုလုပ်ရမှာလဲဆိုတာအဲ့ဒီဟာပဲเนาะဒါတော့ကောင်းပြီပိဿုပန်အဲအတိတ်နဲ့အနာဂတ်ကိုတော့ပြန်လည်းမစင်စားနဲ့ရှေ့လည်းကြိုးပြီးတော့တွေးမနေနဲ့တဲ့အခုတော့ဘာလဲဆိုရင်ပိဿုပန်ကို မြင်စဉ်ဖြစ်စေကြားစဉ်ဖြစ်စေသွားစဉ်ဖြစ်စေเนาะအဲ့ဒီလိုမိမိသွားစဉ်လာစဉ်ရစဉ်ထိုင်စဉ်အိပ်စဉ်ကိုယ်စဉ်เนาะကိုယ်တဲ့အဲ့ဒီလုံနေတဲ့အချိန်ခါတိုင်းမှာ အမူအရာတိုင်းမှာမိမိကပစ္စုပန်ကြာကြာကလေးပစ္စုပန်တဲ့တယ်ကလေးဒါကုဖြစ်နေစေယုံနံကိုအနေဆာဒုက္ခအနတ္တဟုသိမြင်အောင်မှတ်ရမည်အကယ်၍မရှုမိပါကထိုတရားတို့ကိုပဲမြဲသည်ချမ်းသာသည်ကောင်းသည်လှပတင့်တယ်သည် အလိုတိုင်းပြည့်စင်နိုင်သည် ပြည့်စင်နိုင်သောအကောင်အထည်ဟုတ်သည်ဟုထင်မြင်လေသာယာတတ်မေသောတဏဖြစ်လိမ့်မည်တဲ့အဲ့ဒီနေရာမှာကောင်းပြီဒါတော့ ဒီနေရာမှာဝိပဿနာရှုတယ်ဆိုတာဝိပဿနာအဆင့်ကဘယ်နေရာမှာရောက်တာလဲဆိုရင်သမတနာဉာဏ်ကို ရောက်မှာဝိပဿနာခေါ်လို့ရတယ်နော်သမတနာဆိုတာကယုံနာတွေကိုယုံနာယုံနေနံကိုလည်းကွဲပြီးပြီအကြောင်းအကျိုးကိုလည်းထင်ပြီးပြီနော်အေးများသောအားဖြင့်တော့ပြောနေတာကတော့တရားနာရင်နဲ့အဲနာမရူပပရိစ္ဆဒဉာဏ်ပြီးတော့မှပစ္စယပရိကဉာဏ်ဒီနဲ့ဉာဏ်နှစ်ခုလောက်ကိုနားလည်ရင်ဒါညာတပရိညာပြည့်စုံတယ်လို့ဒီလိုပြောကြတယ် ဒါပေမဲ့ဒီနာခြင်းကြောင့်ပြည့်စုံတဲ့ဟာကတော့ဟိုသူတုဒ္ဓမယညာအဆင့်ပေါ့လေနာခြင်းကြောင့်ပြည့်စုံတယ်ဆိုတာတော့ဒါအာသိမ့်မကောင်းဘူးနော်တကယ်လက်တွေ့ရှုပြီးတော့မှအာရုပ်သဘောနာမ်သဘောအကြောင်းသဘောအကျိုးသဘောအဲ့ဒီလိုမြင်တာကပို့ပြီးတော့ကောင်းတယ်တကယ်ညာအဆင့်နဲ့မြင်တာဟိုကတော့ကိုကဩဒါလူမှာဒီလိုရှိတယ်ဆိုပေမဲ့တကယ်တမ်းခွဲကြည့်ရုပ်နဲ့နာမ်ပဲရှိတယ်နော် အဲရုပ်ကဘလို့နာငါဘလို့သဘောနည်းနည်းလေးအပြီးဒီမှာတတ်တယ်လို့ဆိုရင်ကိုယ့်ဘာသာကိုစဉ်းစားဆင်ခြင် ပြီးတော့မှခွဲလို့ရတယ်။နော်အဲ့ထက်မှပုဂ္ဂိုလ်တ attva ပညာဆိုတာကဒါအထင်မြပဲလို့ဒါကစဉ်းစားဆင်ခြင်ပြီးတော့ဒါကတက်ကာယဒိဋ္ဌိကိုစာနဲ့ခွာထားတာလေလာသင်ကြားမှုနဲ့ခွာထားတာနော်ဒါတော့နားထောင်သောအဖြစ်ခွာထားတာဒါတော့တကယ်ကောင်းပြီမင်းပြောသလိုမင်းပြောတဲ့ဟောဒီယုတ်နေနာဆိုတာဘလို့မြင်တာလဲငါ့ကိုပြောစမ်းဆိုလို့ရှိရင် ကိုထွေးပြောဖို့ကြတာခက်တယ်အဲ့ဒါကြောင့်မလို့ကိုထွေးနဲ့သိတဲ့ဟာကတော့ပို့ပြီးတော့ကောင်းတယ်တဲ့အဲ့ဒီလိုမျိုးသိတဲ့ညာမျိုးညာတပရိညာဆင်းကပိုကောင်းတယ်အဲ့ဒီတော့ညာတပရိညာဆင်းကနေပြီးတော့မှထားပါတော့နော်ဒီရဏပရိညာဆင်းကိုရောက်တဲ့အခါကျတော့ယုံနာသဘောအကြောင်းကျိုးသဘောသိတဲ့အခါမှာဒီယုတ်တရဲ့ဖြစ်စဉ်ကိုမိမိကတေးသေးချာချာမိပြီရှုလို့မိပြီကြားရင်လည်းကြားတဲ့အာယုံနားရင်လည်းနားတဲ့အာယုံစားရင်လည်းစားတဲ့အာယုံသိပြီဆိုတဲ့အခါကျတော့အဲ့ဒီနာနေရဲ့နော် ဖြစ်လာတာဖြစ်လာတာဖြစ်လာတာတွေကိုဖြစ်တာတွေကိုအရင်တော်တော်အားကောင်းကောင်းသိတာအာထုတ်ခါစားကကိုယ်စိတ်တွေဘာဖြစ်မှန်းသိရလားမသိဘူးဘာမှန်းကိုမသိဘူးအကုန်အမောင်ခံတဲ့ကြီးရုပ်တရက်နေဘူးတွေက လာပြီးတော့အဆောက်အဦတွေကိုဝင်လိုက်တဲ့ခါမျိုးလုံးတွေကမှောင်သွားသလိုပဲမမြင်ဘူးနော်မမြင်ဘူးအဲ့ဒီလိုအဲ့လိုမမြင်သလိုပဲမှတ်တာမှတ်နေရတယ် ထားပါတော့ဖောင်းပိန်မတ်တဲ့လူကနှာခေါင်းရောက်ချင်ရောက်မယ်နှာခေါင်းရောက်တဲ့လူလည်းဖောင်းပိန်ရောက်ချင်ရောက်မယ်ဟာတော်လင်းကျပြက်ခနဲ့ဆိုအပြင်သွားမယ်ဆိုတာဟာထွေးလုံးရိပ်ပါတခါတည်းအဲ့လိုဖြစ်နေတာအဲ့လိုဖြစ်နေတဲ့အချိန်ကနေပြီးနောက်ပိုင်းကျတော့မှဘာလဲဆိုရင်ကြာကြာရှုပါများတဲ့ခါကျတော့အေးနောက်ဟောတွေးလိုက်တွေးတာတွေးပြီအာတွေးပေါ်လာပြန်ပြီဟောဟောနားလေးအောင့်တာပေါ်ပြန်ပြီဒီနားလေးတောင့်တာပေါ်ပြန်ပြီဟောကြားတာပေါ်ပြန်ပြီနဲ့အေးပေါ်လာတာလေးတွေပေါ်လာတာလေးကိုတိတိလာတာအေးပေါ်လာတာလေးတွေကိုတော်တော်လေးအာယုံနဲ့ထင်ထင်ရှားရှားတိတိလာတဲ့ခါကျလို့ရှိရင် ပေါ်တာကိုဖြစ်တာကိုသိရင်တော့ပြက်တာကလည်းနောက်အလိုလိုနေရင်တဖြည်းဖြည်းမြင်လာတယ်ပေါ်တာကိုမှမသိသေးပဲနဲ့ဖြစ်ပြဖြစ်ပြသွားလို့လို့တော့မရအောင်လူတွေမှာနံပါတ်1ကပေါ်တာကိုမသိတာကဲတရားထုတ်တဲ့ကောင်ဒီလိုဘာမသိဘူးရဘာတွေဖြစ်နေမှမသိဘူးဟာဟောစိတ်ကလည်းဟိုပြေးလိုက်ဒီပြေးလိုက်နေယောဂီတွေဆိုပြောပါတယ်ဓမ္မနဲ့ဘယ်လို့ကမသိအစာမမသိအဆုံးမမသိဘာမှမသိဘာမှမသိဘာကိုကံရမှာကိုမသိတာဆိုတော့အဲ့ဒီအချိန်မှာဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဗဇက်ကနေတဖြစ်ဖြစ်နဲ့သွားဆိုရင်လည်းပဲဗဇက်ဖြစ်ဖြစ်ပဲရမယ်တကယ် အသိဉာဏ်နဲ့ဖြစ်ဖြစ်ဖြစ်ပါမလားမဖြစ်ဘူးနော်အဲ့ဒါကြောင့်သူ့အာယုံကိုသူ့အတက်ဝိပဿနာကိုပစ္စကောင်တဲတယ်လေဖိုင်းဖိုင်းဖိုင်းကမှတဖြည်းဖြည်းမှအဲ့မှာပေါ်တာတွေကိုစာပြီးတော့တော်တော်လေးဖြစ်အဲ့ဒါကမှလှိုင်လှိုင်ကြီးမြင်အဲ့ဒါကမှရှင်းရှင်းလင်းလင်းမြင်အဲ့ဒီလိုမြင်ပြီးခါကျမှတဖြည်းဖြည်းချင်းနဲ့နော်အေးဖြစ်သွားတာကိုတွေ့မယ်ပြက်သွားတာကိုတွေ့မယ်သို့ရမဟုတ်မမြဲတဲ့အနေဆာသဘောသို့ရမဟုတ်ဟာဒါတွေဖြစ်တာပြက်တာတွေကကိုလိုချင်စရာသဘောကျစရာတခုမှမရှိဘူးဆိုဒုက္ခသဘော ကိုယ်သဘောနဲ့သူဖြစ်တာနဲ့တခြားစီပဲအနတ္တသဘောဒီလိုလေးတွေဆင်ကျင်သောအဖြစ်သူကဆင်ကျင်တာနော်အေးတွေ့တာနဲ့ဆင်ကျင်မိတာနဲ့အဲ့ဒါသွားသွားပြီးတော့တွဲတာအဲ့ဒီအဆင့်ကသမထနာပဲအဲ့ဒီသမထနာအဆင့်ကိုရောက်ပြီဆိုတဲ့ခါကြလို့ရှိရင်တော့သူကအဲဖြစ်တာတို့ပြက်တာတို့နော်ဒါဖြစ်ချင်းချုပ်ချင်းတနည်းအနိစ္စသဘောဒုက္ခသဘောအနတ္တသဘောလေးကိုဆင်ကျင်သောအဖြစ်ဉာဏ်နေတဲ့မှာထင်ပြီးတော့ထင်လာတာအဲ့ဒီခါကြလို့ရှိရင်ဖြစ်နေတဲ့ပုဂ္ဂိုလ်တ attva သဘောက ကွာပြီးတော့တဖြည်းဖြည်းကွာကွာလာတယ်။ဘာမြင်တယ်လဲ။ရုပ်ဤဖြစ်ခြင်းရုပ်ဤပြစ်ခြင်းနာဤဖြစ်ခြင်းနာဤပြစ်ခြင်းအဲ့ဒီမှာရုပ်ပုဂ္ဂိုလ်တ attva ဖြစ်ဖြစ်ကနေနာဖြစ်ဖြစ်ကိုရောက်လာတာယုံနာဖြစ်ဖြစ်ကိုရောက်လာတာအဲ့ဒီလိုယုံနာဖြစ်ဖြစ်ကိုရောက်ပြီးတော့တဖြည်းဖြည်းချင်းလာပြီဆိုလို့ရှိရင်တော့မြင်ရတဲ့အာယုံကြားရတဲ့အာယုံတွေပေါ်မှာနော်ပုဂ္ဂိုလ်အနေနဲ့သလောကောင်တ attva အနေနဲ့သလောကောင်မိမိကအဲ့ဒီလိုမျိုးမဟုတ်တော့ဘဲနဲ့ဖြစ်တဲ့သဘော ပြစ်တဲ့သဘောကိုပုဂ္ဂိုလ်တ attva မပါဘဲနဲ့အဲ့ဒီကျမှဖြည်းဖြည်းဖြည်းဖြည်းချင်းမြင်လာတယ်မြင်လာတဲ့ခါကျတော့ဒါကတော်တော်လေးအရှင်ရပြီဆိုကြပါစို့နော်မှတ်တာဘယ်လိုမှတ်တယ်လဲဆိုရင်သူကဝိပဿနာဆိုတာမနာမရဂျာမပြတ်ရှုမှတ်မြဲရမည်ဆိုတာရှိတယ်ဉာဏ်ထက်ဖို့အကြောင်းတရားထဲမှာဝိပဿနာရှုတဲ့ပုဂ္ဂိုလ်ဆိုတာနားချင်မထားဘူးတဲ့နော်ဂျာပြတ်မသွားစေရဘူးဘာဖြစ်လို့လဲဆိုလို့ရှိရင်ဂျာပြတ်သွားရင်ဘာခို့မလဲ အဲတီးတော့လည်းတီးသားပဲမေးလိုက်ရင်တော့အမှတ်တရပဲနော်အေးအဲ့ဒီဂျားခိုစရာသူ့ကို နေရာပေးသလိုဖြစ်မှာဆိုလို့ဒါကိုပြောတာဟုတ်တယ်မို့လားတခြားမကြည့်တယ်လေနေဇတ်ဒေတာတွေမှာနော်ဟိုဘက်နဲ့ဒီဘက်ဆက်ဖြစ်တယ်သို့မဟုတ်နေဇတ်ဒေတာတွေမှာတပုံနေနဲ့တိုက်တယ်ဆိုလို့ရှိရင်ကိုကိုနိုင်ငံကိုပိုင်နဲ့ကိုရဲ့ territory ကိုသူတို့ဝင်လို့မရအောင်ကိုကထားရင်လေဆိုရင် စခန်းတွေကိုအကုန်လုံးလိုက်ပိတ်ထားတာမဟုတ်လားသူတို့ဝင်ပေါက်ဝင်ပေါက်တွေကိုပိတ်ထားတာအဲ့ဒီလိုမဝင်တာနဲ့တပြိုင်တည်းသူတို့ဒါဝင်ပေါက်ဖြစ်သွားပြီဒီတိုင်းပဲကိလေသာဆိုတဲ့ယန္တုကဘယ်နေရာလေးမှာအမှတ်ပြော့မလဲဘယ်နေရာလေးမှာယောဂီကရှုတဲ့စိတ်ကလေးရက်နေမလဲအဲ့ဒီအပေါက်အဲ့ဒီနေရာသူ့အချိန်သူ့အခါပဲသူ့နေရာပဲအဲ့ဒီလိုမျိုးကိလေသာဈာခုမှာဆုလို့မှတ်စိတ်ကိုတန်းပြီးတော့ဇက်တိုက်သွားရမထားနဲ့နော် အာနောက်ဆုံးကုံကုံပြောတာဒါတမ္ပဇညပတ်ပါထဲမှာအလုံးကြားဘူးပြီးတော့ဥစ္စာရပတ်တာဘုံမှာတမ္ပဇာနာကာရီဟောဒီကျင်ကြီးကျင်ငယ်အပေါ်ပါသွားတာတောင်းမှာတတိကလေးနဲ့တမ္ပဇင်ကလေးနဲ့သွားပါလို့ကုံကုံပြောထားတာဆိုတော့ရက်စရာချိန်ရှိရလားမရှိအဲ့ဒါလောက်ဒီကိုက သွားမှလည်းပဲဟောတော့ကနေပါဟိုထားပါတော့လုံးဝတိုင်ကိုအပြက်ကြီးလှုပ်ထားတဲ့ရာကိုခဲတန်လေးလို့ချွန်ချွန်လေးလှုပ်မယ်ဆိုလို့ရှိရင်ပေးတဲ့ဓာတ်ကလည်းခဲချွန်စက်လောက်အဲခဲတန်ချွန်မဲ့ဓာတ်လောက်ပဲဆိုရင်ခင်ဗျားတို့ စဉ်းစားတာကြည့်လွယ်လွယ်လေးနဲ့ရပါမလားမရဘူးဒီလောက်ကြီးတဲ့တိုင်ကြီးကိုခဲတံချွန်းတဲ့ဓာတ်လောက်နဲ့ရတော့မထက်နိုင်ဘူးဒါတော့ကိုကဒီလောက်ကြီးတဲ့တိုင်ကြီးဆိုရင်ဓာတ်တွေကြီးတဲ့ tools ကလိုလာပြီချွန်းဖို့ဒါကအသုံးဆောင်ပစ္စည်းလိုတယ်ဒီတိုင်မိမိတို့ကဟောတော့ကဒီလိုဒီတုံးနေတဲ့ညံမပါခဲ့တဲ့ဟာကိုညံဖြစ်အောင်တွေးယူရမှာအချွန်းမပါခဲ့တဲ့နော်ကိုယ့်ရဲ့ဒီထဲကဟာကို ဉာဏ်ဖြစ်အောင်ချွန်အောင်မြအောင်တွေးရအောင်မှဖြစ်တဲ့အတွက်ကြောင့်တမတ်ချင်းတမတ်ချင်းတမတ်ချင်းဒီဓာများတွေးတယ်လို့တစ်ချက်ချင်းတစ်ချက်ချင်းတွေးတာပဲဒါဟုတ်တယ်မို့လားအေးအဲ့ဒီလိုပဲဒါတန်တုံးကြီးကနေပြီးတော့မှဒါပါတော့ဗျာတန်အလုံးကြီးဆိုရင်အလုံးကြီးကိုပြအောင်ရိုက်ထည့်ပြီးတော့ဒီအလုံးကိုပြအောင်ရိုက်ရိုက်ပြီးတော့ဓာသွားဖြစ်အောင်တွေးရတယ်ဆိုတာနဲတဲ့အာမဟုတ်ဘူးတွေးယူရမှာဒါကြောင့်ရိုးရိုးကလေးနဲ့တွေးလို့တော့အချွန်ဖြစ်ဖို့မလွယ်ဘူးအသွားပေါ်ဖို့မလွယ်ဘူးဘလို့တွေးရမှာလဲဆိုရင်တော့ သိတဲ့အတိုင်းပဲမြင်စဉ်ဖြစ်စေကြားစဉ်သွားစဉ်ရက်စဉ်ထိုင်စဉ်အိပ်စဉ်ကိုယ်စဉ်ရက်စဉ်ကြံစည်စဉ်ဆိုတော့ဖြစ်ပေါ်စေမှန်သမျှဆိုဘာဘာကြံသေးလဲအေးဘာမှမကြံဘူးအမြဲတမ်းအားထုတ်လို့ပြောလိုက်တာပဲကအဲ့ဒါလို့သွားကမှဘသူကကြားခုလို့မရမှာလဲကိလေသာကြားခုလို့မရမှာကိလေသာကစီလို့ရေလို့အပေါက်ရှာပြီးတော့နေတာအေးအဲ့ဒါလို့လုံးမဲ့ဆိုလို့ရှိရင်တော့တဲ့ယုံနာဖြစ်ဖြစ်တဲ့သဘောတရားကိုမြင်ပြီဆိုတာနဲ့တပြိုင်တည်းအနေယုံနာတို့ရဲ့ မြဲတဲ့အနေဆသဘောကို၎င်းဆင်းရဲတဲ့မကောင်းတဲ့ကြိုက်စရာမကောင်းတဲ့ဒုက္ခသဘောကို၎င်းကိုယ်ပိုင်အစိုးရတဲ့သဘောအမိန်ပေးလို့မရတဲ့အနတ္တသဘောကို၎င်းနော်ထင်ရှားလာလိမ့်မယ်တဲ့အဲ့ဒီလိုမျိုးမရှိခဲ့မိဘူးဆိုလို့ရှိရင်တော့လက်ရှိ ဖြစ်နေတာပြင့်နေတာကိုတွာလာလှုပ်ရှားမှုမှန်သမျှကိုကိုယ်ရင်လည်းအော်ငါလက်ပဲအော်လန့်တော့လည်းငါချေပဲနော်မြင်လိုက်တော့လည်းငါမျက်စိပဲသိလိုက်တော့လည်းငါပဲဟိုဘက်ကလည်းမြင်လိုက်တာယောက်ျားပဲမိန်းမပဲပုဂ္ဂိုလ်တ attva ပဲနော်အထေဝတ္ထုတရားပဲနေစသဖြင့် မြင်သွားတဲ့ဒီတန်ကြိုက်စရာကောင်းရင်တဏှာနဲ့ဆွဲမယ်ပေါ့ဗျာကြိုက်စရာမကောင်းတော့ဒေါသဖြစ်မှာပေါ့ဒါထုံးစံတိုင်းအဲ့တော့ကောင်းပြီတာယာတတ်မစ်စရာမှန်သမျှကိုတဏှာနဲ့ဆွဲမိလိုက်မယ်တဲ့ဒါကြောင့်အထင်အမြင်မှားသောဒိဋ္ဌိလည်းပုဂ္ဂိုလ်တ attva ဆိုတဲ့ဒိဋ္ဌိလည်းဖြစ်လိမ့်မယ်ထိုအခါစိတ်သည်တဲ့တဏှာဒိဋ္ဌိဤအလိုအတိုင်းကာမဝိတ္တစသည်တို့သာကြံလျက်ဖြစ်လိမ့်မည်ဆိုတာဖြစ်တော့မယ်လို့ပြောတာ ဆိုလိုတာကစောစောလေးကမှတ်တာကဝိပဿနာရှုစိတ်ဝိပဿနာရဲ့ရွယ်ကြည့်သည့်ယုံ nant ကိုမြင်ဖို့ဖြစ်ဖြစ်ကိုမြင်ဖို့ဒါပေမဲ့ယုံ nant ဖြစ်ဖြစ်ကိုဘာကြောင့်မြင်နေတာလဲဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ပညာပျောက်သွားအောင်ဟုတ်တယ်မလားဒိဋ္ဌိပျောက်အောင်လို့ဒါပေမဲ့ရှုရင်းရှုရင်းကနေပြီးတော့အရှုကမနိုင်တော့ဒိဋ္ဌိအဲတဏှာဒိဋ္ဌိကဂျာခိုတဏှာဒိဋ္ဌိကဂျာခိုပြီးတော့အဲ့ဒီတဏှာဒိဋ္ဌိကဘလို့လဲသူ disguise လုပ်တာကနော်ပထမမှတ်စိတ်သိစိတ်တတိပညာနဲ့မှတ်နေတဲ့အချိန်ခါမှာ နည်းနည်းကလေးအမှတ်စိတ်အားပြော့တော့တွေးစိတ်တွေးစိတ်ထဲမှာကပ်ပြီးတော့အယောင်ပြောင်းပြီးဝင်လာတာကတဏှာတော်လကောင်ဒိဋ္ဌိတော်လကောင်ဝင်လာလိမ့်မယ်အဲ့ဒီဝင်လာတဲ့တဏှာဒိဋ္ဌိသည်သူဝက်ထားတဲ့အဝတ်အစားမှန်သမျှတတိပညာအဝတ်အစားဝတ်ထားတာဆိုတော့ကိုကဘာထင်တော့လဲငါအခုတွေးနေတာဟာငါအခုစဉ်းစားနေတာဟာမှတ်နေတာဖြစ်မသွားဘူးလားတကယ်တော့ မှတ်တာလားစဉ်းစားတာလားအေးဒါပေမဲ့ကိုထင်တာကမှတ်တယ်မှတ်တယ်ဆိုတာတတိပညာနေတဲ့နေရာမှာ तू ကဝန်ကွဆွတ်လို့အဲ့ဒီအကောင်ကိုဆွဲထုတ်တတိနဲ့ပညာကိုဆွဲထုတ်ပြီးတော့တဏှာနဲ့ဒိဋ္ဌိကဝန်ဆွတ်ခတ်တီတွေနဲ့ဆက်သွားတာဆက်သွားတော့ယောဂီကဘာထင်လဲငါမှတ်နေတယ်ငါအမ်ရှုနေတယ်အဲ့ဒါလိုဖြစ်တဲ့အခါကျတော့ဝင်တာတောင်သိလိုက်လားသိလိုက်မသိလိုက်တော့ဘလောက်သူတို့ဟာပါဏတ်တယ်လဲဆိုတာပြောတာ လောက်ပြည့်ရကျွယ်တယ်လဲဆိုတာပြောတာနော်အေးအဲ့ဒါလိုဖြစ်တဲ့ခါကျတော့ကိုယ့်ဘာသာကိုတဏှာဖြစ်နေတာကိုလည်းဖြစ်မှမသိဘူးတဏှာဆိုတာကြီးရတဲ့ခါတဲ့အာမြင်မကောင်းကြားမကောင်းအောင်ကြီးဖြစ်တဲ့အမျိုးမှထင်တာမဟုတ်ဘူးစိတ်ကလေးကအာယုန်တစ်ခုကိုตาရပြီးလက်ခံပြီးကျင်းတတ်လိုက်တယ်ဆိုတာနဲ့တပြိုင်နက်တဲ့တဲ့ပြောမှမြင်ရုံမြင်စဉ်အတိုင်းထင်လိုက်တာနဲ့သွားပြီပါသွားပြီအဲ့ဒါဒါပေမဲ့ကိုကမြင်ရုံမြင်စဉ်ဆိုတော့မှားတယ်လို့ထင်ရလားလူမြင်လို့လူလို့ထင်တာဘာလို့ထင်အောင်မလဲဆိုတော့ဟာကို့ဘာသာကိုမမေးဘူးလား အမှန်ကအဲ့ဒီလိုထင်လိုက်တာနဲ့ဘာရောက်သွားပြီလဲတဏှပုဂ္ဂိုလ်တ attva ပညာရောက်သွားပြီဟုတ်တယ်မို့လားလူလို့မြင်လိုက်တာနဲ့ပုဂ္ဂိုလ်တ attva ပညာရောက်ပြီဆိုရင်ဒိဋ္ဌိဖြစ်ပြီနော်အဲ့ဒီပုဂ္ဂိုလ်ရဲ့အနေထားသူနဲ့ကိုသိခဲ့ဘူးလို့စစ်တော်ပုံတွေကြည့်ပြီးတော့အဲတဏှာလည်းဖြစ်ခြင်းဖြစ်မဲ့ဒိဋ္ဌိလည်းဖြစ်ခြင်းဖြစ်မဲ့ပဲလို့ဟုတ်တယ်မို့လားအဲ့ဒါကြောင့်မလို့တဏှာဒိဋ္ဌိဆိုတာကတကားခောက်ပြီးတော့ဝင်လာတာမဟုတ်ဘူးရှိနေရင်လုံနေရင်လူကိုဆွဲထုတ်သွားတာမသိဘူးအဲ့ထက်မှ तू ကဝင်စွတ်လိုက်တာဆိုတော့ကိုလုံနေတာဟာမှတ်နေတယ်ရှုနေတယ်ပဲထင်တာ အဲ့ဒါလိုဖြစ်တတ်တယ်တဲ့ဒါကြောင့်ဖြစ်ပုံကားတဲ့မြင်စဲနဲ့မမှတ်နိုင်ရင်ဘယ်သူကိုမြင်လိုက်သည်ဟောမသိလိုက်ဘူးနော်ဒါပေမဲ့ကိုယ်စိတ်ကငါမြင်လိုက်တာပဲကိုယ့်ဘာသာကိုလက်ခံနေတယ်အခုနကတတိပညာနေရာမှာတဏှာဒိဋ္ဌိဝင်သွားတာသိလိုက်ရလားမသိလိုက်တာနဲ့မြင်ရိုးမြင်စဉ်မြင်အတိုင်းတီရိုးတီစဉ်ကလည်းနောက်ကကပ်ပါတယ်ကိုကိုယ်တိုင်ကလည်းမှားတယ်လို့မထင်ဘူးအဲ့ဒါဒီပင်လည်းကိုယ့်ရဲ့ဟောအာပြောချက်ဖြစ်သွားပြီပြောတာတဏှာဒိဋ္ဌိဝင်သွားပြီလို့ဆိုလိုတယ်ဘယ်သူကိုမြင်လိုက်သည် မိမကိုမြင်လိုက်သည်ယောက်ျားကိုမြင်လိုက်သည်သူကဘသူသားသမီးပဲခေါ်ဆသွားရောအဲ့ဒီနောက်ကတောက်လျှောက်ကြီးသူနဲ့ကိုနဲ့တိခဲ့တဲ့မြပတ်ခဲ့တဲ့မြတွေတန်းပြီးတော့ပါသွားတော့အကြာကြီးမျောမှာဟမ်တွေးစရာလဲကုန်ပါပါငါတွေးနေပါလားနဲ့အဲ့ကျမှချိန်ကတော်တော်တောင်နှောင်းသွားပြီဟုတ်တော့အဲ့ဒီချိန်ကြတော့မှတ်တာက9မိနစ်လောက်တွေးတာကတနားရီလုံးလည်းဖြစ်ခြင်းဖြစ်မှာပါအဲ့ဒါကိုပြောတာ ဒါတော့ကောင်းပြီသူစိတ်သဘောအဲစသဖြင့်သူအကြောင်းအရာတွေအကုန်လုံးတွေးမိတာအဲ့ဒီလိုစေကုရဤတဲ့ဤမြတာမကသေးချစ်ခင်နှစ်သက်ဖွဲကိုမြင်မိပါလေရဲ့နောက်ကနောက်ထပ်ထပ်တိုးမာတွေကသူ့ရုပ်ရည်လေးကဘလို့ပဲနော်ပြောတာကတော့ယဉ်ကျေးတယ်ဟုတ်တယ်သူ့ရည်လေးကတနာစရာလေးတန်တန်ပြက်ပြက်လေးချစ်စရာလေးခင်စရာလေးဆိုတော့လောကအရာပြောရပြောစဉ်ကတော့မှန်းနေတာပဲဝိပဿနာနေလဲကြည့်လိုက်ရောမှားသွားရောတဏှာဒိဋ္ဌိဖြစ်နေပြီလို့ပြောတာဒါကိုလဲကိုကဖြစ်မှန်းမသိသေးဘူးအဲ့ဒါပြောတာ ဒါတော့နောက်တစ်ခါရွံမုံပွဲအဲ့ဒါလို့ဖြစ်ပြီဆိုတာနဲ့ကိုယ်စိတ်ထဲမှာသဘောကျစရာကျင်တဲ့စရာနှစ်သက်စရာလေးကိုကျင်တ်နှစ်သက်လက်ခံလက်ခံလိုက်တာနဲ့တပြိုင်နက်တည်းအဲ့ဒီအတွေးသည်ကာမဝိတ္တနော်ကာမဝိတ္တဆိုတာဖိုမကိုတွေးတာ ပြောတာမဟုတ်ဘူးသဘောကျစရာဘာမြင်လဲမြင်လဲမျက်လုံးနဲ့မြင်မြင်နားနဲ့ကြားကြားနှာခေါင်းနဲ့ရှူရှူရှာနဲ့စားစားကိုယ်နဲ့ပဲထိတွေ့လို့တွေးတွေးသဘောကျကြတရားတောင်မှသဘောကျရင်ဓမ္မရာဂဖြစ်သေးတာအနောက်ရှိဖြစ်တယ် ဒါကြောင့်တရားတော်မှာပြန်ပြီးတော့အဲ့လိုလိုမဖြစ်အောင်ဓမ္မရာဂမဖြစ်အောင်လို့ဘုရားရှုခိုင်းတာဒါကြောင့်အဲ့ဒီလိုလေးဖြည့်ရိုးဖြစ်စဉ်မြင်ရိုးမြင်စဉ်လေးကိုလက်ခံသဘောကျလိုက်တာနဲ့တဲ့ကာမဝိတ္တတဲ့ထွက်သွားပြီတခုနော် နောက်တစ်ခုကအဲကိုမကြိုက်တာကိုတွေ့ပြီဆိုတော့ထုံစံအတိုင်းမှာဟာအယုတ်ကလည်းဆိုးလိုက်တာသဘောကလည်းဘလို့သူ့အကျင့်ကဘလို့ပဲနဲ့စသည်ဖြင့် तू မကြိုက်စရာတွေတွေးပြီးတော့စိတ်ထဲမှာ တခါတည်းအောက်တက်တက်ကလေးမကျင်တဲ့ဆရာလေးဟွန်းဒါကရုပ်ကဘလို့ပြောတာကဘလို့သဘောကဘလို့ဘာဖြစ်တယ်ညာဖြစ်တယ်နဲ့သူမကောင်းတာတွေအကုန်လုံးတွေးပြီးတော့နော်စိတ်ထဲလေးမှာအဲ့လိုခိုးလို့ခုလူကလေးမကျင်တဲ့ချင်ဆရာလေးပေါ်လာရင်ဒေါသနဲ့နှိမ့်ွယ်လို့ဗျာပါဒနော်ဘာဘာဝိတ္တလဲအေးဒေါသဆိုတာဒီနေရာမှာကတခါတည်းရှူးရှူးရှဲရှဲကြီးနော်ဒုံဆွဲဓာဆွဲဖြစ်တာပြောတာမဟုတ်ဘူးကိုယ်စိတ်ထဲလေးမှာမကျင်တဲ့ဆရာလေးနော်ဟင်းလို့ သဘောမျိုးခံစားလိုက်တယ်ဆိုကြတဲ့ဒီလိုဒါ positive လား negative လား negative ဆိုကြတဲ့ဒီလိုအဲ့ဒီအတွေ့အကုန်လုံးကအဲ့ဒါဒေါသနဲ့ပတ်သက်လို့ပါသွားပြီအဲ့ဒါဗျာပါဒခေါ်တယ်နော်ကိုမကြိုက်တာလေတခုအစာတောင်ဖြစ်ဖြစ်နော်ပုဂ္ဂိုလ်တ attva ဖြစ်ဖြစ်ယာတိဥရုဖြစ်ဖြစ်ဘာဖြစ်ဖြစ်အကုန်လုံးအတူတူပဲနော်နောက်တစ်ခုအဲ့ဒီကနေပြီးတော့တဲ့အဲကိုမကြိုက်တော့ဘူးဆိုခါကြမှာတော့ကိုမကြိုက်တဲ့အရာတွေကိုကိုကမမြင်ချင်ဘူးမမြင်ချင်တော့စိတ်ကမြန်မြန်ပျက်စီးစေချင်တာမြန်မြန်ဒုက္ခရောက်စေချင်တာ သူ့တော့ဘလို့ဖြစ်ပါစေညာလို့ဖြစ်ပါစေဘာသူနဲ့တွေ့ပါစေအဲဘလို့ဖြစ်တာကောင်းတယ်နဲတောင်နဲသေးတယ်နဲ့ဥမဲမေတ္တာတွေတောင်ပို့သေးတယ်ဆိုတော့ဘာဝိတ္တဖြစ်သွားပြီလဲအေးသူတို့ဘာကိုနာကျင်ကဲနာကျင်ဒုက္ခရောက်စစ်လို့တော့ဝိညာဉ်ဖြစ်ပြီနော်ဒါပေမဲ့နော်တခါတလေအဲ့ဒါလို့စဉ်းစားတာကိုမှငါအစဉ်းစားတွေကအတွေးအခေါ်တွေချော်နေပြီလွမ်းနေပြီမှားနေပြီဆိုတာကိုမသိလိုက်ဘူးအဲ့ဒါဟာဘာလို့ထားလဲဆိုရင်တဲ့ကောင်းပြီဂျင်းတ်ဆရာနော်အဲထားပါတော့ လောလောပြောကြပါစို့တဏှာနဲ့ဒိဋ္ဌိကနေပြီးတော့အာယုံတစ်ခုကိုတွေးလိုက်တဲ့အခါမှာနော်ယုံ nant ကိုမမြင်ဘဲနဲ့ပုဂ္ဂိုလ်တ attva ပညာကိုမြင်အောင်ဝင်ပြီးတော့ဝင်နှောက်ရှက်အာယုံတွေပြောင်းပစ်လိုက်တာဒီနေ့ခေတ်လို့ပြောမယ်ဆိုလို့ရှိရင်ဘာခေါ်မလဲဒီနေ့ခေတ်ဟိုဒီ credit card တွေဘာတွေခိုးတာတွေရှိတယ်မဟုတ်လားနံပါတ်တွေ line တွေကိုယ်ထဲဝင်အောင်လုပ်ပစ်လိုက်တာလေခါတယ်ခါရတဲ့လူကသိရလားမသိဘူးဘေလာမသိအဲ့ဒီလိုပဲကျတို့ဘာမှမသိဘူးကဲ လိုင်းကိုဟိုဘက်ကိုလွှဲသွားတာလဲတဲ့သူတွေက fraudulent လောက်တာလေ credit card credit card တွေနဲ့ပတ်သက်လို့ကိုမသိဘူးကိုကောက်နေတယ်မှာအဲ့လိုဝင်လောက်ချသွားတာအဲ့ဒီလိုပဲကိုဘာမှကိုမသိလိုက်ဘူးဖြစ်တာကိုလည်းမသိလိုက်ဘူးနောက်ဆုံးကြာပြီလို့တော်တော်လေးနေကကြမှာကိုလောက်တာတွေကရှုတာမှတ်တာနဲ့တခြားစီဖြစ်နေတာအဲ့ဒီလိုဆိုတော့ဒီမှတ်တဲ့စိတ်ကိုဘသူတွေကဆွဲယူသွားတယ်လဲဆိုရင်တဏှာနဲ့ဒိဋ္ဌိကနေဆွဲထုတ်သွားတာအဲ့ဒါကိုပဲတဲ့တဏှာဒိဋ္ဌိဆွဲရာသို့ပါသွားတာကိုတန်ဟီရစိတ် ဘာစိတ်လဲအေတဏဒိဋ္ဌိကြောင့်ရှုတဲ့မှတ်တဲ့စိတ်ကလေးရှုစေမှတ်တဲ့နေရာနေပျောက်ပြက်သွားတာဒီတန်ကုပ္ပစိတ်ဘာစိတ်အေသူ့ကြောင့်မလို့တဏဆွဲရတဏဒိဋ္ဌိဆွဲရကိုပါမယ်တဏဒိဋ္ဌိကြောင့်အရှုအမှတ်ရှုမှတ်နေတဲ့ဥပဒနာစိတ်ပြင့်မယ်ဆိုရင်တန်ဟိရစိတ်တန်ကုပ္ပစိတ်အဲ့ဒီလိုမျိုးမဖြစ်ဖက်နဲ့တောက်လျှောက်เนาะရှုနေတဲ့ပစ္စုပ္ပန်အာယုန်တက်တဲ့ပုံမှာเนาะမြင်တာကနေကြားတာကြားတာကနေသွားတာသွားတာကနေစားတာ အာယုံတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဇက်တက်ဇက်တက်ဇက်တက်ကလေးမှတ်ပြီးတော့နေမယ်ဆိုရင်ပရိစီလေးကလေးတို့တလုံးနဲ့တလုံးအလုံးပဲချမယ်ဒါပေမဲ့ပြတ်သွားရလားအဲ့ဒီလိုမျိုးထားမယ်ဆိုရင်တော့တဲ့တဏှာဒိဋ္ဌိကကြားကိုစရာမရှိလို့ तू ဆွဲစရာလည်းရပါမလားသူ့ကြောင့်လည်းပဲပြစ်ပါအောင်မလားမပြစ်ဘူးသူကဝိပဿနာတန်းသွားတာတရားနဲ့အဲ့ဒီလိုမျိုးဒါတော့အဲ့ဒီလိုမျိုးဖြစ်ခဲ့ပြီဆိုရင်တော့တဏှာနဲ့ဒိဋ္ဌိဆွဲရကိုမပါတဲ့အတွက်အတန်ဟိရစိတ်အတန်ကုပ္ပစိတ်လို့ဒီလိုမှတ်ထားပါနော် ကောင်းပြီဒါတော့ဒီနေရာမှာအချုပ်ပြောမယ်ဆိုရင်နားလည်မယ်ဆိုလို့ရှိရင်တော့အတိတ်ကိုလည်းပြန်ရှုပြီးတော့စဉ်းစားမနေနဲ့အနာဂတ်ကလည်းအတိတ်ကလည်းပဲချုပ်ခဲ့ပျောက်ခဲ့ပြီးခဲ့ပြီးအနာဂတ်ကိုလည်းကြိုးပြီးတော့စဉ်းစားမနေနဲ့ဒါကလည်းမဖြစ်သေးဘူးဝိပဿနာဆိုတာကလည်းဖြစ်တုံးဖြစ်ဆက်ဖြစ်ခဲ့ကလေးကိုကြည့်မှဝိပဿနာဖြစ်မယ်တနည်းပိစုတ်ပံတဲ့တဲ့ကိုကြည့်မှတဘာဝလက္ခဏာကိုသိမယ်ပိစုတ်ပံတဲ့တဲ့ကိုကြည့်မှ ဒါလောက်ကြလေဗျာတဘာဝလက္ခဏာကိုသိမယ်အဲ့ဒါကိုမှတ်ထားတဘာဝဆိုတာဘာပြောတာလဲဆိုရင်ပူရင်ပူတာအေးရင်အေးတာဒါကိုပြောတာကြိုက်ရင်ကြိုက်တာ မကြိုက်ရင်မကြိုက်တာဒါပဲဒါဆိုတော့လောလောဆယ်ထားပါတော့ဗျာစိတ်တိုးပြီးတော့နေတယ်ဆိုရင်စိတ်တိုးနေတာလေးကိုသိလိုက်ပြီဆိုရင်ဟောဒေါသဆိုတာကြမ်းတမ်းပါလားလို့ဒေါသရဲ့သဘောလက္ခဏာကိုသိမသွားဘူးလားအေးသူ့ရဲ့သဘာဝကိုသိတဲ့အတွက်အဲ့ဒါသဘာဝလက္ခဏာတဲ့တဏီ လူတယောက်ချင်းမှရှိနေတဲ့အဲ့ဒီပုံကိုရဲ့ဇယိုက်ပြောတာတယောက်နဲ့တယောက်တူရဲ့လားရုပ်ချင်းတာခွဲမရအောင်တူမယ်ဒါပေမဲ့တယောက်နဲ့တယောက်မတူဘူးတယောက်ကအချူကြိုက်ချင်းကြိုက်မယ်တယောက်ကအချင်းကြိုက်ချင်းကြိုက်မယ်ဟုတ်တော့မလားတယောက်ကအေးကြီးရင်ကြီးမယ်တယောက်ကအေးရဆက်ချင်းဆက်မယ်မတူဘူးရုပ်တာတူအဲ့ဒီလိုမျိုးတယောက်နဲ့တယောက်နော်ဇယိုက်မတူသလိုပရမတ္ထသဘာဝသဘောတွေမှာလည်းတခုနဲ့တခုမတူဘူးမတူတော့သူ့သဘာဝဖြစ်လို့သူ့ဇယိုက်ဖြစ်လို့အဲ့ဒါကိုသဘာဝလက္ခဏာဒါကလည်းပဲတဏ္ဍာနဲ့ဖြစ်တာမဟုတ်ဘူးဖြစ်ပြီးရင် ပြက်ဖြစ်ပြီးရဲ့ပြက်ဆိုတော့အဲ့ဒီဖြစ်ပြက်ကသင်္ခတလက္ခဏာဗါတယ်လေအေးဖြစ်ပြီးပြက်တာကိုမြင်ရင်သင်္ခတလက္ခဏာခေါ်တယ်သင်္ခတတရားသင်္ခါရတရားမှရင်ဖြစ်ပြက်ပဲမဟုတ်လားအေးလေဒါတော့တော်တော်လေးနေကပူတယ်တော်တော်လေးနေကြပြီးရင်နောက်တော့အေးမယ်ဟာတော်တော်လေးနေကသဘောကျတယ်နောက်တော့မကြဘူးဟောကြိုက်တာမကြိုက်တဲ့ဆန်းကျင်ပြည့်တွေတွေ့မလားဘူးလားအေးသူသဘောတဘာဝတွေကိုသိပြီးတော့ဟောဖြစ်ပြီးပြန်တော့လဲ ပြစ်တယ်ပေါ်လာပြီးပြန်တော့လဲပျောက်တယ်ဆိုတော့အဲ့ဒါသင်္ခါရတို့သင်္ကတတို့သဘောရဲ့လက္ခဏာဖြစ်လို့သင်္ကတလက္ခဏာအေးအဲ့ဒါပြီးတော့မှလည်းပဲဘယ်တရားမဆိုမြဲတာရှိရဲ့လားအေးမြဲတာမရှိဘူးမြဲတာမရှိတဲ့အတွက်ကြောင့်မလို့လည်းပဲအဲမမြဲတဲ့သဘောမှန်ရင်သဘောကျစရာကြိုက်စရာကောင်းရင်လားမကောင်းတော့ဒုက္ခလားဒုက္ခလားဒုက္ခအဲ့ဒီမမြဲတဲ့တရားမြဲအောင် မကောင်းတဲ့တရားကောင်းလာအောင်ဒုက္ခဖြစ်လာအောင်အဲ့ဒီလိုမျိုးကိုယ်အမိတ်ကိုယ်အာနာကိုယ်စန္ဒနဲ့လှုပ်လို့ရရင်လား မရရင်အတ္တလားနတ္တလားအေးအဲ့ဒီသဘောဟာအားလုံးမှာပရမတ္ထတရားမှန်ရင်ဘယ်သဘောမဆိုဘယ်တရားမဆိုဘယ်သင်္ကတတရားမဆိုတပြေးညီညီအတူတူရှိကြလို့တဘာဝတာမညာလက္ခဏာဘာလက္ခဏာလဲတာမညာဆိုတာအကုန်လုံး share လုပ်ထားတာမဟုတ်လားသူ့လက်ဒါကိုယ့်လက်ဒါလို့ပြောတာပဲเนาะအဲ့ဒါကိုတာမညာလက္ခဏာအဲ့ဒီသဘောသဘာဝလက္ခဏာတွေသဘာဝလက္ခဏာရောသင်္ကတလက္ခဏာရောတာမညာလက္ခဏာရောသုံးပါးလုံးကိုတည်တည်ချာချာ ပစ္စုပန်ကိုရှုမှသိနိုင်တယ်တဲ့ကဲဒါတော့သိရမှာကအဲ့ဒီလိုပိုင်းပိုင်းပြက်ပြက်အဖြစ်နဲ့ပြက်ကိုသိရမှာအတိတ်ကိုတွေးနေရင်လောလောဆယ်ဖြစ်ဖြစ်ကိုမြင်မှာမလားမဖြစ်သေးတဲ့အနာဂတ်ကိုလှမ်းကြည့်ရင်လည်းသဘာဝလက္ခဏာသိပါမလားဟာဝိပဿနာရဲ့အလုံးနဲ့ဟိုတဲ့နေရာတခြားစီဖြစ်သွားရောဒါကြောင့်မလို့ဝိပဿနာသည်အခုနပြောတဲ့လက္ခဏာ၃မျိုးသဘာဝလက္ခဏာသင်္ကတလက္ခဏာတာမညာလက္ခဏာ၃မျိုးကိုဖမ်းရမှာအဲ့ဒီသဘာဝကပစ္စုပန်မှာပဲရှိတယ်အနာကနေအတိတ်နဲ့အနာကမရှိဘူး မရှိတော့အဲ့ဒီဟာတို့သွားမရှုနဲ့လို့ပြောတာတော့ပါပြီနော်ကောင်းပြီဒါတော့တစ်ဆက်တက်ကြအောင်ဆိုဒီအတန်းက advanced level အတန်းဆိုတော့နည်းနည်းလေးတော့မြင့်အောင်ပါဖြစ်မှာဟုတ်တယ်မဟုတ်လားခင်ဗျားတို့ကဝိပဿနာတွေနားထောင်တာလည်းများပြီတရားနာတာလည်းများပြီအဘိဓမ္မာတွေလည်းသင်ပြီးပြီဝိသုဒ္ဓိမေတွေလည်းသင်ပြီးပြီသုတ်တန်တွေရောအဆုံးနေတာပဲဘုန်းကြီးတွေတောင်စုံသေးတယ်ဟုတ်လားခင်ဗျားတို့တွေတက်တာတော့ခုံးစုပ်တတာပဲကြံတော့တယ်ပိဋကသုံးပုံအောင်နေတာ အေးအဲ့တော့ကောင်းပြီစဉ်းစားကြည့်အခုဘာအာယုံကိုမှတ်ရမှာလဲဆိုတော့အေးပိစုပန်အာယုံမှတ်မှာဂိုင်ဒါဂိုင်ထားပြီနော်ပိစုပန်အာယုံကိုမှတ်မယ်တဲ့ပိစုပန်အာယုံမှတ်မယ်ဘယ်နှခုလဲဘယ်နှခုလဲနှစ်ခုပဲဖြစ်မှာပေါ့နော်ပိစုပန်အာယုံပေါ့နော်ပိစုပန်အာယုံရဲ့ပြောကြပါစို့အာယုံကပိစုပန်အာယုံဒါတော့သူ specifically ပြောလိုက်တာပိစုပန်အာယုံရဲ့ မှတ်တာရနှစ်ခုမဟုတ်လားဒါစိတ်ကတစ်ခါတည်းနဲ့နှစ်ခါနှစ်ခုပြန်ဖြစ်ရလားဟာဒါဆိုပိစုံကမှတ်တယ်ဆိုဘယ်လိုလဲဘယ်လိုနားလဲမှာတော့ဟောခမရတို့အဘိဓမ္မာတွေတတ်တော့မေးမယ်ဆိုကြပါစို့နော်အရှင်ဘုရားဒီလိုတော့အဘိဓမ္မာတတုံးကပြောတယ်စိတ်ဆိုတာတစ်ချိန်နဲ့နှလုံးပြန်မဖြစ်ဘူးတစ်ခုကိုတစ်ခါတစ်ချိန်မှာတစ်ခါပဲဖြစ်တယ်လို့ပြောတယ်ဆိုတော့စိတ်ကတစ်လုံးပြီးမှတစ်ခုတစ်လုံးပြီးတော့တဝီထီပြီးမှတဝီထီဖြစ်တယ်လို့ပြောတယ်ဟုတ်တယ်မဟုတ်လားခင်ဗျားတို့ကြားဘူးတယ်လေအဲအဲ့ဒါတော့ကောင်းပြီအဲ့ဒါဆိုလို့ရှိရင် ဟုတ်တယ်ဒီနေရာမှာပဲစုပ်ပန်ဆိုတာကနော် လောလောဆယ်ဖြစ်ပြီးဂါဇဖြစ်အခုလောလောဆယ်ဖြစ်တဲ့ပြက်သွားတယ်ပြက်သွားပြီးတဲ့အချိန် မှာတိတယ်တိတယ်နောက်ကနေအဲ့တော့မှတ်လိုက်တာကတ်မှတ်တာကိုပြောတာနော်ဒါကြောင့်ပဲစုပ်ပန်ဆိုတာကလောလောဆယ်ကြီးပဲစုပ်ပန်ကိုမြင်တာနဲ့မှတ်တာကိုတွဲတာမဟုတ်ဘူးနော်တွဲလို့မရဘူးဒါတော့မှတ်တယ်သို့တော့မြင်လိုက်တယ်မြင်လိုက်တယ်ဆိုမြင်လိုက်တဲ့ဒီ seeing process ဆိုပါတော့နော် မြင်နေတဲ့ဝိထီကိုကိုဟာငါမြင်နေတာပဲစောစောကမြင်ရမှာကို မှတ်ဖို့သတိမရဘူးဆိုကြပါစို့တို့တို့မသတိပဲရတယ်ဆိုကြပါစို့ဗျာကဲသတိရတဲ့အချိန်ကမှမြင်တဲ့အချိန်ကမှမှတ်လို့ရသေးရဲ့လားမရဘူးကိုကထင်တာပဲရှိကောင်းရှိလိမ့်မယ်ဒါတော့မြင်နေတဲ့ဟာကိုမြင်ပြီးမှမှတ်တဲ့စိတ်ကနောက်ကလိုက်ရမှာမဟုတ်လားမိသက်သမားတွေပြောတယ်လေမိသက်ဆိုတာတဲ့မိလောင်ပြီးမှပဲရောက်မှာပေါ်တယ်မိမိလောင်ခင်ဘယ်လိုလုပ်ဘယ်နာလောင်ဘယ်လိုဘယ်သူသိလဲဒါကြောင့်ခင်ဗျားတို့တို့လည်းအပြစ်မပြောနဲ့ဒါလည်းဟုတ်တာပဲ အာမိသက်သမားတွေကကမိလောင်ပြီးမှလာတယ်ဆိုတော့ဟုတ်တယ်လေကားပြစ်တာကားဆက်နှုတ်ရတာလဲကြာသေးတာကိုဟုတ်တယ်မဟုတ်လားဒါတော့ဘာဖြစ်လဲကားကြီးရဲ့ဆက်ကအခုမှထနှိုးတော့ဆက်ကလည်းမနှိုးဘူးလေဆက်လည်းနှိုးရောမိလည်းဟေးအဲ့ဒါတော့အဲ့ဒါအတူတူပဲကျုပ်တို့ပုထုဇဉ်တွေမြင်လိုက်တာနဲ့စစ်နှိုးနေရတာနဲ့ပြီးလဲပြီးရောဟိုမှာလည်းပြီးသွားပြီရှုမဲ့လဲထွက်လာရောရှိသေးလားပြီးပြီအဲ့ဒါဗမာပြည်ကမိသက်စစ်နဲ့ကျုပ်တို့နဲ့အတူတူပဲ အာဟုတ်ပါဗျာဟုတ်ပါတယ်နော်ကပ်ပြီးတော့ဖြစ်တယ်လို့ပဲဆိုကြပါစို့အဲ့တော့ဒီနေရာမှာပစ္စုပန်ဆိုတဲ့နေရာမှာတကယ်ပစ္စုပန်အစစ်မဟုတ်ပါဘူးတဲ့အနိတမူပဆိုတာကအနိကလေးကပ်ပြီးတော့လောလောဆယ်ဒိုင်းကနေဖြစ်သွားတာလေးကိုနောက်ကနေလိုက်မှတ်လိုက်ပါလို့ပြောတာဒါတော့အရှင်ဘုရားဒါဆိုရင်အဲ့ဒါမျိုးရှုတာအလားတူဥပမာအရှင်ဘုရားတို့ရှိသလားလို့မေးရင် ရှိပါဗျာပါဠိတော်တွေထာဂရတွေမှာပုံလို့ပဲเนาะဘလို့ရှိတယ်လဲဆိုရင်ဇံကို ရှုတဲ့ပုံကိုယ်တွေမှာ ထမဇံကိုဝင်စားတယ်ဆိုပါတော့နော်ဇံကိုဝင်စားပြီးတဲ့အခါမှာဇံကနေထွက်ထွက်ပြီးတော့အဲ့ဒီဇံကနေထွက်လိုက်ပြီဆိုတာနဲ့ဇံကရက်သွားပြီဟုတ်တယ်မဟုတ်လားအဲ့ဒီဇံကိုထွက်တဲ့အခါမှာအဲ့ဒီဇံစိတ်ကိုပဲနော်ဝိပဿနာရှုတာအနိစ္စတော့ဒုက္ခတော့အနတ္တတော့ဆိုပြီးတော့ရှုတာရှိတယ်ရှုတဲ့အခါကျတော့ဇံကိုပထမဝင်စားတယ်ပြီးတော့ဇံကထွက်တယ်ထွက်လာကမှတခါပြီးကြတဲ့ဝင်စားပြီးတဲ့ဇံကိုရှုတယ်ဆိုရင်ဇံဟာရှိသေးလားမရှိတော့ဘူးမရှိတော့ဘူးကဲ မရှိတော့ဘူးဆိုတော့ဒါဟာပစ္စုပန်တက်တယ်လို့ပြောလို့ရပါမလားမရဘူးဒါပေမဲ့ကပ်ပြီးတော့ဖြစ်သွားတဲ့အခါမှာဇန်ကထွက်ပြီးတာနဲ့ရှုတယ်ဆိုတော့အဲ့ဒါကိုပဲဇန်ကိုပစ္စုပန်ရှုတယ်လို့ပြောရတာတော့ပေါ့ပြီနော်အေးအဲ့ဒါအများကြီးရှိတယ်ဒါကြောင့်မလို့တခါတလေကြလို့ရှိရင်တချို့ဇန်ကိုရထားတဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေကနော်သူတို့ထားပါတော့သောတာပတ္တိမေရထားတွေပဲထားသောတာပန်ဖြစ်ပြီးပြီမဲ့သောတာပန်ကနေပြီးတော့မှသူတို့ တဂရာကကောင်မတက်နိုင်ဘူးဆိုလို့ရှိရင်အဲ့ဒါသင်္ခါရုပ္ပကညံကြိုင်လန်းလန်းကြသွားတယ်နော်မတက်နိုင်ဘူးအဲ့ဒီမှာတည်နေတော့တာပဲဇာမောမြမတက်သလိုနော်သူ့ရဲ့ညံအားမပြည့်ရင်အနုအဲဥဒိယပြညံကနေပြီးတော့မှသင်္ခါရုပ္ပကညံကိုပေါ့ပေါ့လေးသွားလို့ရမယ်သို့တော့အဲ့သင်္ခါရုပ္ပကညံလည်းရောက်ရောရှေ့ကမတိုးတော့ဘူးမတက်တော့ဘူးသင်္ခါရုပ္ပကညံရဲ့အဆုံးပိုင်းနဲ့သူကဒီဟောဒနာကမဏိဥပဒနာဆိုတာဆိုလိုတာကကုတ္တရဘုကိုအကူးတော့မှာ သွားတော့မှာဆိုတော့တကယ်လို့ကူးသွားရင်ဟိုရောက်မသွားဘူးလားရောက်သွားမယ်ဒါကြောင့်သင်္ခါရုပ္ပခါရဲ့ရှေ့ပိုင်းလောက်အလယ်ပိုင်းလောက်မှာသူရက်ရက်သွားတာမတက်ဘူးအဲ့တော့မတက်တဲ့အခါမှာသူ့ဇံကအဲသူကဝိပဿနာရှုရတာကြာတော့မတက်တော့ပင်ပန်းတယ်ပင်ပန်းတော့ကိုကလည်းတကယ်လို့ဇံကိုရထားတယ်ဆိုရင်ဝိပဿနာရှုလို့မတက်တော့ဘူးလူကလည်းပင်ပန်းနေပြီဆိုလို့ရှိရင် तू ကဇံကိုဝင်စားကြတယ်နော်ဝင်စားဝင်စားပြီးတော့ဇံကိုဝင်စားလိုက်တဲ့အခါကျတော့တမာတိတွေတဲပြီးတော့ပော့သွားပြန်ရောတခါတည်း relax လုပ်သလိုမျိုး ပေါ်သွားတဲ့အခါမှာဇန်ကနေပေါ်ပါပါတမာတိတွေတက်လာပြန်ပြီဆိုတော့ကဇန်ကနေပြန်ထွက်အဲ့ဒီဇန်ကိုတစ်ခါဝိပဿနာပြန်ရှုတာဆိုတော့ဇန်ဟာရှိသေးလားမရှိတော့ဘူးပြီးပြီဒါကြောင့်ပဲစုပ်ပံပဲစုပ်ပံဆိုပေမဲ့လောလောဆယ်မြင်ပြီးကြားပြီးတဲ့အာယုံကိုပဲကြားဒီပြန်အခြားဟာတွေမခြားသေးပဲနဲ့မခြားသေးခင်မှာနောက်ကနေကပ်ပြီးတော့ရှုတဲ့ဟာမျိုးကိုပဲစုပ်ပံရှုတယ်လို့မှတ်ပါပဲစုပ်ပံတက်တဲ့ကြီးစိတ်တစ်ချက်ဖြစ်တိုင်းမှာနှစ်ခါတွဲဖြစ်တယ်မမှတ်ပါနဲ့မင်းမလားလို့လေအောက်မဟုတ်ပါဘူး နော်အဲ့ဒါတော့ပစ္စုပန်လေးကိုဒါနည်းနည်းလေးဦးဇင်းတို့ကနည်းနည်းလေးလဲဟိုလေ့လာတာများလာပြီဆိုတော့နည်းနည်းလေးတိုးပြီးတော့သိအောင်လို့ပြောတာနော်ဒီလောက်လည်းပဲဒါခက်တဲ့ဟာမဟုတ်တော့ဘူးနားလည်ဖို့လွယ်တယ်မင်းမလားအဲနောက်ဟိုတနေ့ကပြောခဲ့တယ်လို့လေအတိတ်ကိုရှုကိုရှုရမယ်ဆိုတာက ဒီဒီဟိုတဲ့နီးအရာအတိတ်ကိုမရှုရဘူးလို့မဟုတ်ရှုရမယ်ဒါပေမဲ့အတိတ်ကိုစမရှုနဲ့လို့ပြောတာအတိတ်ဆိုတာပြီးခဲ့ပြီပစ္စုပန်လက္ခဏာ၃မျိုးသဘာဝလက္ခဏာသင်္ကတလက္ခဏာတာမညာလက္ခဏာ၃မျိုးကိုပိုင်ပိုင်ကြီးသိရမယ်ဆိုတော့အတိတ်ကိုရှုရင်အဲ့ဒီ၃ချက်ပြီးပါမလားမမိတော့ဘူးမမိတော့တဲ့အတွက်ပစ္စုပန်ကိုပိုင်အောင်ရှုနိုင်အောင်ရှုရှုပြီးကကြမှာပစ္စုပန်မှာတည်တည်ချာချာသိပြီလဲဆိုရော ဟိုဟာကိုအသေးစိတ်မရှိဘူးကလာပအပေါင်းအနေနဲ့ဒီလိုတွဲလိုက်တာဥပမာပြောကြပါစို့တပ်ပိသင်္ခါရအနိစ္စတိကေတာပညာယပတ္တိတပ်ပိသင်္ခါရအလုံးစုံသောသင်္ခါရတရားတွေဆိုတာအနိစ္စမမြဲကြဘူးတဲ့ဆိုတော့သင်္ခါရတရားမှန်ရင်ဘာလဲဒါတစ်ခုချင်း individual ရှုတာလားအပေါင်းလိုက်ရှုတာလားအေးအဲ့ဒီနည်းနဲ့ရှုတာအဲ့တော့ကလာပလို့ခေါ်တယ်ကလာပဆိုတာပေါင်းပြလိုက်တာသဘောတူလို့ပေါင်းလိုက်တာဒီတိုင်းပဲနောက်တစ်ခါနောက် အတိတ်မှာလာမဲ့ဘဝတွေလည်းယုံနာသင်္ခါရတို့ပြန်ပြီးတော့ရှုမဲ့ဆိုရင်ဒီအနိစ္စဒုက္ခအနတ္တပဲဆိုတော့လှမ်းပြီးတော့အဲ့ဒါကြတော့ပစ္စုပန်ရဲ့ပိုင်ပိုင်နိုင်နိုင်သိမှုကိုပစ္စကဉာဏ်ကိုထောက်အနာဂတ်ကိုရှုလို့ရတယ်နော်ဒါတော့အခုဒီပစ္စုပန်အတိတ်ကိုရှုရမယ်ဆိုတာကအတိတ်ကို စာမရှုနဲ့ရှုရင်လက္ခဏာမထင်နိုင်ဘူးဒါကြောင့်ပစ္စုပန်ကိုတဲ့တဲ့ရှုမြင်ပြီးခဲ့ဆိုရင်ရှုလို့ရပြီ အတိတ်ကိုလည်းရှုဒါပေမဲ့တာဝကတို့ရှင်းမှလာလိမ့်မယ်နော်အဲနှုတ်ကိုကြိုမဖတ်ဘူးထင်တယ် တာဝကတို့ဆိုတာကအသေးစိတ်မရှုနိုင်ဘူးသူ့အရာနဲ့သူရှုရတယ်ဖယားနဲ့ပိစိကဗုဒ္ဓပိစိကဗုဒ္ဓနဲ့ရှင်မောက္ကလန်တို့ရှင်သာရိပုတ္တမောက္ကလန်တို့ရိုးရိုးပဂရိတာဝကဘာမှဝိပဿနာဟိုရင်းနဲ့တိတ်ပြီးတော့ထက်ထက်မြင့်မြင့်ဉာဏ်မပါတဲ့ရဟန္တာမတူဘူးမတူတဲ့ခါကျတော့သူ့ရဲ့အဆင့်လိုက်ရှုကြတာဆိုတော့စာထဲမှာပါတာဖယားရှုတဲ့နီးကိုသွားပြီးတော့တာဝကရှုနေမှမထင်နဲ့မလိုက်နိုင်ဘူးစာတာစာပဲဒါကြောင့်သူ့အဆင့်နဲ့သူရှုတာရှုတော့ရှင်သာရိပုတ္တရာတို့ကျတော့တာဝကဖြစ်သွားတာဖြစ်တဲ့အတွက်သူတို့အပေါင်းလိုက်ရှုတော့ နော်နောက်နောက်မှတွေ့လိမ့်မယ်။ဒါကြောင့်ကောင်းပြီအဲဒါကဟိုဘယ်လိုခေါ်မလဲဆိုရင်ဒီဟိုတဲ့ပေါ့နော်လက်ရှိပြပြတဲ့နည်းရပြောပြတာ။ကောင်းပြီအဲနောက်တစ်ခုကိုကရစ်တယ်ဒါဆက်ပြီးတော့မကုံသေးဘူးနောက်ပြီးတော့ဆက်သွားမှာဖြစ်တဲ့အတွက်တက်နဲ့3 4နောက်တစ်ခုတွဲဆုပ်ပံကိုဘာကြောင့်ရှူရမလဲဆိုတာအကြောင်းပြတာနှစ်ချက်ပြီးခဲ့ပြီနော်အခုတတရ3ချက် ဦးစင်စောစောပြောခဲ့တယ်ကြံကိုကြံကားပေးတဲ့နေရာမှာပါဠိတော်ရဲ့အထာဂရရဲ့ဒီဃာရဲ့အာစီယဝါဒဆိုတဲ့ဆရာနီးတွေရဲ့လို့အစဉ်စစ်ရှိတဲ့ထက်မှာမူရင်းဖျားဟောတဲ့နီးဒီအားအကောင်းဆုံးအဲ့ဒီဖျားဟောတဲ့ကျမ်းဂန်ပါဠိတော်တွေကမတွေ့ရင်သူ့ကိုချက်ဖွင့်ပြတဲ့အထာဂရအထာဂရမှာမတွေ့ရင် နောက်တဲ့ဒီဃာအဲဒီဃာမတွေ့ရင်ဆရာဆရာတွေရဲ့ဝါဒနော်အားကိုးလောက်တဲ့ ပမာဏထားလောက်တဲ့ဆရာကြီးရဲ့ဝါဒကိုအဲ့ဒီလိုမျိုးပြကြတယ်ပြတဲ့အခါမှာပါဠိတော်ကအားအကောင်းဆုံးဒါကြောင့်အားအကောင်းဆုံးဖြစ်တဲ့မူရင်းဖျားဟောတဲ့ authentic teaching လို့ခေါ်တဲ့ပါဠိတော်ကိုဆရာတော်ကြီးကကိုးပြတယ်အဲ့ဒါကိုဖတ်ကြည့်နံပါတ်1နဲ့3 4ဆိုပြီးတော့ကိစ္ဆန်တော်ဝါ မြန်မာပြန်လေးပဲကြိုဖတ်ကြည့်လိုက်ဦးနော်မြန်မာအကျဉ်အကျဉ်ခဏ ရားဟောထားတာကိုကိုးကားပြတာဒီနေရာမှာပထမကတော့မာသတိပဋ္ဌာန်သုတ်တန်ထဲမှာပါတဲ့ကာယ ानु ပတနာဘိုင်းထဲမှာဣရိယာပတ္တပပထဲမှာပြောထားတယ်ကိစ္ဆန်တဝကိစ္ဆာမိတိပဇာနာတိဆိုတာပြောမယ်ဆိုလို့ရှိရင်တော့ present tense နဲ့ပြောထားတာပြောတာဒါကိုဒီသွားစေသွားခဲ့ဖြစ်သောသူသည်သွားသည်ဟုသိဆိုလိုတာကလောလောဆယ်သွားနေတယ်ခြေထောက်ကိုတလန်းပြီးတလန်းတလန်းပြီးတလန်းသွားနေတယ်သွားနေတဲ့အခါမှာမိမိသည် သွားဤဟုသိတယ်အဲ့မှာဘာဇာနာတိဆိုတာသိဤသိခဲ့ဤလို့မပြောဘူးသိလိမ့်မယ်လို့မပြောဘူးဒါဆိုတော့သိဤဆိုတာလောလောဆယ်ဖြစ်တာကိုသိနေတာပြောတာနော်အဲ့ဒီလိုမျိုးပစ္စုပန်တဲ့တဲ့ကိုသူရဲ့ပြောမယ်ဆိုလို့ရှိရင်တော့ပါဠိမှာဒီ verb က present tense နဲ့ဟောထားတာလို့ပြောတာဒါပစ္စုပန်တဲ့တဲ့အတွက်ဟောနေတာအခုလောလောဆယ်လောက်တာကိုပြောတာဒါကကာယ ानु ပတ္တနာ ဝေဒနာနုပဒနာကြတော့လည်းပဲဒုက္ခဝဝေဒနာဝေရယမနောဒုက္ခဝေဒနာဝေရယမိတိပဇာနာဒီဒုက္ခဝေဒနာကိုခံစားစေခံစားခဲ့ဖြစ်သောသူသည်ဒုက္ခဝေဒနာကိုခံစားသည်ဟုသိဤအဲ့ဒါလေးမှတ်တာသိဤပဲသိခဲ့ဤသိလိုက်မယ်လို့မပါဘူးဒါတော့ဘုရားကအဲ့ဒါလို့လောလောဆယ်ပစ္စုပန်တဲ့တဲ့ကိုတာရှုရမယ်တဲ့ဒါနံပါတ်နဲ့နောက်နံပါတ်3ဒါကဓမ္မနုပဒနာမှာ တန်တံဝါအစ္ဆတံကာမိသန္တာအဋ္ဌိမေအစ္ဆတံကာမိသန္တောတိပဇာနာတိဤသို့အစာရသောဓမ္မနုပဒနာပိုင်းနဲ့လဲတဲ့ရှိစေဖြစ်စေသောအစ္ဆတကာမိသန္တာကိုငါအားအစ္ဆတကာမိသန္တာရှိစေဖြစ်စေဟုသိဆိုလိုတာကကိုယ့်ရဲ့အစ္ဆတအတွက်တန်တာနဲ့မှာကာမိသန္တာဖြစ်ရင်ငါဒါဖြစ်နေတယ်လို့သိတာလောလောဆယ်ဆိုတော့အဲ့ဒီလိုမျိုးဓမ္မနုပဒနာမှာလဲပစ္စုပန်တဲ့တဲ့ရှုရမယ်အကြောင်းပါဇာနာတိတိဣလို့တာပါတယ်တိလက်တန်တိခဲ့ပြီးပြီလို့မပါဘူးတဲ့ နောက်သရာခံဝါစိတ်တံသရာခံစိတ်တံဒီပဿနာတိဒါကတော့စိတ်တ ानु ပတနာတမ်းမမှုနဲ့တကွဖြစ်တဲ့စိတ်ကိုမူလဲဆိုလိုတာကຢာကစိတ်ပြောတာຢာကစိတ်ဖြစ်ရင်ຢာကစိတ်ဖြစ်တယ်လို့သိဤဒါကိုပြောတာအဖြောင့်ဆိုရင်ဒါပဲအဲ့လိုအဲ့ဒီလိုစိတ်တ ानु ပတနာဘိုင်းမှာတော့တဲ့ဒီတိုင်းပါဠိတော်တက်တက်ကိုကြည့်မယ်ဆိုရင်တော့ဘယ်ကာလကိုပြောတယ်လဲလို့သိမထင်ရှားပါဘူးတဲ့ဒါကြောင့်အဲ့ဒီလိုမျိုးမထင်ရှားတဲ့ခါမျိုးတွေမှာအထကထာကိုပြန်ကြည့်ရတယ် ဒါတော့အထာကရာကဘယ်လိုမျိုးဖွင့်ပြမှာလဲဆိုတော့အောက်မှာပါတယ်ပါဠိလိုကယသမိန်ယသမိန်ခဏိယံယံစိတ်တံဘဝတတိတန်တန်တန်လက်ခံတော့အတနောဝစိတ်တေပရတ္တဝစိတ်တေဂါလိနဝအတနောဂါလိနဝပရတ္တစိတ်တေစိတ်တာနုပတ်တိဝိဟရတိလို့အဲ့ဒီလိုဖွင့်ဆိုထားတယ်အဓိပ္ပာယ်ကဘာလဲဆိုရင်အကျင်အကျင်ခဏ၌အကျင်စိတ်သည်ဖြစ်ဤအဲ့ဒါပါဠိတွေမှာအဲ့ဒီအဲ့ဒီအကျင်တွေကတော်တော်ခက်တာဆိုလိုတာကတခုတစုံတစ်ခုကိုတိတိကျကျပြောလို့မရရင်အကျင်သူသည်ထိုးသူသည်နဲ့ပြောရတာမဟုတ်လား အဲ့ဒီလိုမျိုးကာလတစ်ခုကိုတတ်တတ်မှတ်မှပြောလို့မရရင်အဲ့ဒါတော့အကျင့်အကျင့်အခဏနိုင်ဆိုတာနော်အကျင့်အကျင့်ခဏနဲ့အကျင့်စိတ်တည်ဖြစ်ဤတဲ့ထိုးထိုးဖြစ်ဆက်ခဏနိုင်ထိုးထိုးဖြစ်ဆက်စိတ်ကိုမှတ်သောသူသည်ဒီနေရာမှာပြောချင်တာကဒဲတို့လို့တူတူပြောမယ်ဆိုရင်နော်ဖြစ်နေတဲ့အခိုက်မှာ ဖြစ်တဲ့ဟာကိုဒါကိုပြောချင်တာဖြစ်လိုက်တဲ့အဲ့ဖြစ်တဲ့ဟာကိုနော်မှတ်သောသူသည်မိမိစိတ်၌ဖြစ်စေတခါစီလေကြလို့ရှိရင်ကိုယ်အတွင်းကိုယ်စိတ်ထဲမှာဖြစ်တာကိုလည်းကိုသိတယ်မဟုတ်လား ကိုသိရင်လည်းမှတ်တယ်ကောင်းပြီသူတစ်ပါးစိတ်၌ဖြစ်စေယံခါမိမိစိတ်ယံခါသူတစ်ပါးစိတ်၌ဖြစ်စေစိတ်ဟုရှုလျက်နေသည်မြည်ဤဒါတော့အောက်မှာလိုရင်းတိတ်ပဲကိုပြောထားတယ်ဖြစ်ခိုက် ဖြစ်ခိုက်နဲ့ဖြစ်ဆက်ဖြစ်ဆက်စိတ်ကိုမှတ်လျက်စိတ်ဟု ရှုနေသည်မြည်ဒါစိတ်တ ानु ပတနာလို့ပြောတာပဲအချင်းချုပ်ကနော်တခါတလေမှာလုပ်ငန်းခွင်ကိုသွားတဲ့အခါမှာနော်ကိုယ့်ရဲ့ပြောနေတဲ့ mother language mother tongue နဲ့သွားတာပိုကောင်းတယ်အဲ့တော့ အရှင်းဆုံးကို လိုရင်းရအောင်သိတယ်အခုကြည့်ဦးဇင်းတို့ဒီမြတ်စွာဘုရားဟောတဲ့ဟာမှာပါ language အနေနဲ့တော့ပါဠိကိုဟောတာဒါပေမဲ့ဒုက္ခဒုက္ခနဲ့ပြောရင်ဒါအလွယ်ဆုံးအရာသုံးနဲ့ဟောတာသွားတာကိုသွားမှန်သိဆိုရင်ဘာများခက်တာပါလဲလို့ကဲလေးလေးနဲ့နေကြီးစဉ်းစားကြပါလားအခုဗမာလိုဒါရိုက်ဘာသာပြန်တယ်သွားတာကိုသွားမှန်သိဆိုတော့ကဲအခုဗမာလိုပြောလို့တော့နားမလဲဘူးလားဒါတော့အရာထဲမှာနေတဲ့သူကိုဘာမှခက်စရာ scholar တွေမှသိတဲ့စကားလုံးဘာမှမပါဘူး အဆင့်မြင့်တဲ့ high class တွေမှာသိနိုင်တဲ့တကယ် language အဖြစ်ပေါ့နော်ဘာရီယာဖြစ်မဲ့အသုံးလုံးလည်းမပါဘူးသွားနေရင်သွားတဲ့အတိုင်းသိခံစားရင်ခံစားတဲ့အတိုင်းသိဒါဟုတ်ပဲစိတ်ဖြစ်ရင်ဖြစ်တဲ့အတိုင်းသိဆိုတော့ဒီဘာဒီခေါ်နေတာအရက်စကားနဲ့ခေါ်တယ်လို့ပြောတာဘုရားလွယ်လွယ်ကလေးခေါ်တာတာလွယ်လွယ်ကလေးပဲဒါကြောင့်ခက်ခဲတဲ့အလုပ်တစ်ခုကို instruction ပေးတဲ့အခါမှာဘယ်တော့မှစကလုံးခက်ခက်နဲ့မပေးဘူးပေးခဲ့ရင်အဲ့ဒီလူကညံ့တယ်လို့ခေါ်မှာ instruction ဆိုတာက language ကိုသင်တာမဟုတ်ဘူးနော်လုပ်ငန်းကိုသင်တာမဟုတ်လားလုပ်ငန်းကိုနားလည်စေခြင်းရင်လုပ်ငန်းသုံးစကားလုံးကိုလွယ်အောင်သုံးရတယ်ဒါထုံးစံပဲအခုကြည့်ဒါမြတ်စွာဘုရားလုပ်ငန်းသုံးစကားလုံးလုပ်ငန်းသုံးစကားလုံးဖြစ်တဲ့အတွက်ကြောင့်အလွယ်ဆုံးအရက်ထက်မှာကြောင်းတပည့်နဲ့နော်နားထောင်တတ်တယ်ဆိုရင်ဒီလိုသိတယ်လူတိုင်းသွားတယ်အေးမင်းသွားလေသွားအေးသွားတော့သွားတယ်လို့သိကွာဆိုပြီးပြီကဲကလေးတောင်သိတယ်မဟုတ်လားလို့အလွယ်ဆုံးအနိုင်ဆုံးကလေးရစာသိနိုင်တဲ့အားနဲ့ပြောထားတာဒါတော့ကောင်းပြီဒီနေရာမှာ သွားနေတုန်းခါမှာသွားနေတဲ့တိစားနေစားနေတဲ့တိလို့ပစ္စုပန်တဲ့တဲ့ပြောတာဖြစ်တဲ့အတွက်ဟောဒီကရိယာဒီမှာသုံးတဲ့နောက်ဆုံးပဇာနာတိပဇာနာတိပဇာနာတိပဇာနာတိနဲ့ပစ္စုပန်တဲ့တဲ့စကားလုံးတွေပဲသုံးပါတယ်နော်သွားခဲ့ပြီးပြီးသွားလိုက်မည်လို့အတိတ်နဲ့အနာဂတ်ကို မသုံးပါအလုတ်တကယ်လုံးမဲ့လုပ်ငန်းခွင်မှာ instruction မှာပေးတဲ့ကရိယာဒီဒီ verb ဒီ present tense နဲ့ပဲပြောပါတယ် future tense နဲ့လည်းမဟုတ်ဘူး past tense နဲ့လည်းမဟုတ်ပါဘူး ဒါကြောင့်မိမိတို့အခုဝိပဿနာရှုရမယ်ဆိုတာဟာပဲစုပ်ပန်တဲ့တဲ့ဖြစ်ဆဲယုံနာကိုရှုရမယ်ဆိုတာဟာဟောဒီပါဠိတော်တွေရဲ့အထောက်အထားကြောင့်နော်နားမလဲသေးရင်လည်းနားလဲအောင်သင်ဖို့သင်ဘွားသင်မြင်းများတဲ့အောင်ဒါရိဟိမှတ်ကြလေလောလို့ပွဲတွေကပြောသလိုပဲပြောရလိမ့်မတင်နဲ့နော်ဒီတိုင်းမှမှဒါဘုရားဟောတဲ့စကားနော်ဒါကဘုရားဟောတဲ့စကားပြောင်း အဲ့ဒါဖြစ်တဲ့အတွက်ကြောင့်မလို့ပစ္စုပန်အာယုံဒီဝိပဿနာရဲ့အာယုံဖြစ်ပါတယ်လို့မှတ်ထားပါဒါကြောင့်အခုစောစောလေးတော့ငါဦးဇင်းတို့ဘာကနေထွက်သွားတာလဲဆိုရင်ဒီတစ်ဆက်တစ်ပါးသောအချင်းအရာတွေနဲ့ရှုရမယ်ဆိုတဲ့နေရာကထွက်ခဲ့တာဖြစ်တဲ့အတွက်နော်ဒီတာနာဂတပစ္စုပန်နံဆိုတဲ့ပါဠိကိုကြည်ပြီးတော့မှပါဠိမှာအတိတ်တနာဂတပစ္စုပန်ဆိုတာအတိတ်ရဲ့အနာဂတ်ရဲ့ပစ္စုပန်ရဲ့လာလို့အတိတ်ယုတ်ကြီးကိုအရင်ရှုရမှာလားလို့လင်းပါွယ်မေးွယ်တန်တရားဖြစ်ဖွယ်ရှိတဲ့အတွက်မဟုတ်ပါဘူးဒါကဘာကြောင့်မလို့အဲ့ဒါလိုထားတာတဲ့လဲ အေးဟောစဉ်မရောက်ထားတာပါကျင့်စဉ်ဟောရလားမဟုတ်ဘူးဒါကဒေသနကမဟောစဉ်ပฏิပတ်တိကမကျင့်စဉ်မဟုတ်ပါဒါကြောင့်မလို့ကျင့်စဉ်ထဲမှာကျင့်တဲ့အခါကျတော့ဘာကနေစရတယ်လဲဆိုတော့ပိဿုပံကစချူရပါတယ်လို့အဲ့ဒီလိုမျိုးပြောရင်းဆိုရင်ကနေဦးဇင်းတို့ထွက်လာတာနှစ်ပတ်ရှင်းယူရတယ်တော့ဒါလောက်ဆိုတော့ရှင်းဖို့ကောင်းပြီဟုတ်လားကဲဒါတော့ကျုပ်တို့ရှေ့နည်းနည်းတော့တိုးမှဖြစ်တော့မထင်နဲ့နော် ကောင်းပြီအတိတာနာတာပိစုပန္နာပိအစ္ဆတံဝဗိဒ္ဓဝါဆိုတာလေးကိုအဲ့ဒီဟာလေးဖတ်ကြည့်ပါဦးအောက်ကဒီနာ ကောင်းပြီဒါလေးကိုထားအောင်နော်ဒီနေရာမှာလည်းတစ်ခါလာပြန်ပြီအဇတံဝဗိဓာဝဆိုတာနှစ်ခုပြောတယ်အတွင်းတရားအပြင်တရားနှစ်ပါးရှိပါတယ်ဒါတော့ဘယ်တရားကိုရှုရမှာလဲလို့ဆိုလို့ရှိရင်နှမျိုးလုံးပဲရှုမှတ်အပ်ပြီဒီတဲ့သို့တော်လဲတဲ့နော်ရှုတာတော့ရှုကောင်းတယ်နော်ဒါပေမဲ့လည်းပဲတဲ့အဇတတရားကိုအဇတတရားတို့ကိုပါရမီဉာဏ်အားလျော်စွာဖြစ်စဉ်တိုင်းပိစကဉာဏ်ဖြင့်ရှုခြင်း၎င်းဉာဏ်ယင်သောအခါ၌ဗိဓာတရားတို့ကို တန်တန်ဖြင့်မပိုင်းခြားမှုရဲ့ဗိဓာတရားအဖြစ်ဖြင့်တပေါင်းဒီစောစောပြောပြီးပြီနော်တပေါင်းဒီပြုလျက်အနုမာနနီးအားဖြင့်ဆင်ခြင်ဆုံးဖြတ်၍ရှုခြင်းဟူသောဤရှုပုံနှမျိုးဒီသာလျင်တာဝကတို့၏အရာဒီတဲ့အဲ့ဒါအဲ့ဒါထို့ကြောင့်နမိမိတဏ္ဍာနဲ့ဖြစ်တဲ့အိဇာတာတရားကိုဗရဏာထအဓိကတာရှုပါလို့ဆိုလိုတယ်ဒါတော့ပြောချင်တာဒါဘာလဲဆိုရင်ရှုတာကတော့ရှုကောင်းပါတယ်တဲ့ဒါပေမဲ့ကို့အတွက် တမာရီရဖို့တရားတကယ်ဟိုရင်ဖြစ်ဖို့ဆိုလို့ရှိရင်တဲ့ကိုယ့်ရဲ့တန်တန်ထဲမှာအဲဖြစ်စဲကိုနော်ကိုယ့်ရဲ့အတွင်းတန်တန်မှာဖြစ်စဲကိုအရင်ရှုပါအတွင်းတန်တဲ့မှာဖြစ်စဲကိုရှုလို့ရှိရင်ဓာရ6ပါးနဲ့ပေါ်လာတဲ့မြအာယုံပစ္စုပ္ပန်အာယုံကိုရှုတဲ့အခါကျရင်ဘယ်အာယုံမဆိုအကုန်လုံးရှုနိုင်လာပြီဆိုလို့ရှိရင်တော့နော်အစ္ဆတတဲ့မဟုတ်တော့ဘူးမိမိရဲ့ရှုထားတဲ့အတွင်းတန်တာမှာရှုထားတဲ့အသိဉာဏ်ပစ္စကဉာဏ်ဒါကိုထောက်ထပြီးတော့ဒါကိုအားပြုပြီးတော့ ဗဟိတကိုလည်းမှန်းဆပြီးအနုမာနနည်းနဲ့ရှုလို့ရပြီတဲ့ကဲဟုတ်တယ်မို့လားအေးအဲ့လိုပဲကိုကမိကင်ဘူးတယ်ဆိုလို့ရှိရင်မိကင်ဘူးလို့မိဟာဘလို့ပူတယ်လဲဆိုတာသိတယ်ဆိုပါတော့ဟိုကလောလောဆယ်လူတယောက်ကတန်ချောင်းပူပူကြီးကိုကင်မဲ့လူအမလေးပြအော်လိုက်တာဆိုရင်ကိုယ်စိတ်ထဲကဘလို့ဖြစ်သွားပြီလဲသိတယ်ကိုအပူကင်ဘူးပဲတယ်ဟုတ်တယ်မို့လားအပူကင်ဘူးတယ်အဲ့တော့ဟောကိုကမခံစားဘူးဘူးဆိုလို့ရှိရင် तू ဘလို့ပူတယ်လဲသိပါမလားမသိဘူးမသိဘူးအဲ့ဒါမျိုးဒါတော့ကို့မှာမရှိတဲ့ဒုက္ခကိုကိုကမခံစားဘူးလို့ရှိရင်မသိဘူးဒါကြောင့်မလို့လူတွေကပြောတာနော်ကိုဝင်ဆောင်ရတဲ့ဒုက္ခဘုန်းကြီးတွေမသိဘူးတဲ့ကျုပ်တော်လည်းပြောလိုက်တယ်ဆွန့်ခံရတဲ့ဒုက္ခခင်ဗျားတို့မသိပါဘူးလို့ဟုတ်တယ်လေဒါအာဝဏိကဒုက္ခမဟုတ်လားလို့ဘုန်းကြီးတွေမှာဆွန့်ခံရတာဒုက္ခဒါကိုပဲသိတယ်အဲ့ဒါမျိုးပေါ့ ဒါတော့ဘာဖြစ်လဲလဲကိုမှမခံစားဘူးတာဘလို့လို့သိမလဲဒုက္ခတော့လို့သိတယ်နော်ဒါပေမဲ့ကိုယ့်ရဲ့စိတ်ထဲမှာဘလို့နာနာကျင်ကျင်ဖြစ်တယ်လဲဆိုတော့နာကျင်ခက်ခဲမှုဒုက္ခပေါ့နော်မသိဘူးဘာဖြစ်လို့လဲနှိုင်းเสียကိုမှဒီမှာဥပမာပြเสียမရှိလို့အဲဒါကြောင့်မလို့မိမိရဲ့တန်တန်ထဲမှာခံစားမှုတွေ့ဘူးခဲ့ဆိုရင်တော့ဟုတ်ပြီမြင်ဘူးကြားဘူးစားဘူးတဲ့တွေသိနေပြီလေဦးဇင်းတခါပြောဘူးတော့မဟုတ်လားလို့ဩဦးဇင်းတော့အလှည့်ကြကိုရင်တော့ဆွန့်ကရတယ်ဆရာတော်ကြီးက ။ तू ကအရင်စားတာဆိုတော့ဒူရင်သီးလေးစားလိုက်။อืมကောင်းတာကွယ်ကောင်းတာကွယ်။တော့ကြမင်းကိုသီးလေးစားလိုက်။တော့ကြကောင်းတာကွယ်ကောင်းတာကွယ်နဲ့ဒါတော့စွန့်ကတ်တဲ့အခါဦးဇင်းတို့ကိုရင်နှစ်ပါးကတ်တော့ဦးဇင်းနဲ့အတူတူအဖော်လုပ်တဲ့ကိုရင်ကနော်။ तू ကအဲဆရာတော်ကြီးနဲ့တော်တော်ရင်းနှီးတော့ကြော်လည်းမကြောက်ဘူးသူကတငယ်ချင်းလိုဆက်ဆံတာနော်။ကောင်းတာကွယ်မောင်သူကမရဲ့မောင်ကုသူမရဲ့ကောင်းတာကွယ်မောင်ကုသူမဆိုဘယ်သိမှတော့ဒီလိုမှမစားတော့ဘူး။ဟုတ်တယ်လေကိုမမစားတော့ဒီ तू तू ကတခါတည်းတပြွတ်ပြွတ်နဲ့စုပ်ပြီးတော့ဒွင်းသေးကြီးစုပ်နေတာကိုဘာသိမှလဲ ကိုမမစားတော့ဘာနဲ့ကိုကသေးစီပဲစောက်ဖူးတာလေကင်ဒါတော့ခမရောက်တော့ဒီလောက်ဆိုရင်ရှင်းပြီပိဿုပန်အဲအိဇာတနဲ့ဗိဒ္ဓဘယ်ရရင်ရှုမလဲဒီလောက်ဆိုရင်တော့နားလည်ဖို့ကောင်းပြီရှေ့သွားချဆိုနော်အိဇာတအရေးကြီးတယ်ဒါအိဇာတသိမှကျန်တော့ကိုရှုလို့ရမှာတို့မဆိုတော့ဘယ်သိမလဲကိုမဟုတ်တယ်လေကိုမမရှုဘူးမသိဘူးဘယ်လိုလုပ်နားလည်လို့ဘယ်လိုလုပ်ဟိုဘက်ကိုလှမ်းသိမလဲအဲ့ဒါကြောင့်ဒါကြောင့်မလို့ကိုကိုခန္ဓာကိုယ်မှာဓာရ6ပါးဖြစ်တာကိုသိပြီးပြီရင်တော့တဲ့ သူတို့ဘာတွေရဲ့ द्वार မှာလည်းဖြစ်တာသိပါပြီတဲ့ဒါကြောင့်မလို့ဣတိအိဇတံဝါအာကာယေကာယ ानु ပတိဝိယတိတိဗိဒ္ဓဗိဒ္ဓေကာယေဝါကာယ ानु ပတိဝိယတိတိဆိုတာပထမမြတ်စွာဘုရားအိဇတတန်တန်ပြီးတော့ဗိဒ္ဓတန်တန်လည်းပြတယ်တခါတလေအိဇတတန်တန်တခါတလေဗိဒ္ဓတန်တန်ဒါကြတော့ကုလို့ရသွားပြီနော်ကြေသွားပြီကိုအိဇတကိုလည်းရှုနိုင်တယ်ဗိဒ္ဓကိုလည်းမှန်းပြီးတော့သူကရှုနိုင်တယ်ကဲကောင်းပြီတပိသာဝကတွေမှာကြတော့ဒီလိုရှုတဲ့အခါမှာတဲ့ဘယ်လိုရှုတယ်လဲဆိုတာဦးဇင်းမဖတ်ပြပါမယ် နော်ဒီတာဝကတွေသုံးသပ်ယုတ်တရားကိုတဲ့ဒစိတ်တစ်ပိုင်းမျှတာရှုလျက်အရှင်မာအရှင်မောကလံရန္တာဖြစ်ကြောင်းကိုပြသောအနုပရသုတ်ဆိုတာရှိတယ်နော်အဲ့ဒီအနုပရသုတ်အထာကရာမှာဖွင့်ပြထားတဲ့ဒီကအထာကရာကိုထပ်ပြီးတော့ဒီကာကပြန်ချက်ပြတဲ့သကလုံးလေးရှိတယ်အဲ့ဒီနေရာမှာဟာဖះတွေကဘလို့ရှုတယ်လဲတာဝကတွေကဘလို့ရှုတယ်လဲဆိုတဲ့ရှုပုံရှုနည်းသဘောတဘာဝနယ်မြေလေးတွေကိုကန့်တတ်ထားတာရှိတယ်ဒါတော့ပါဠိလိုရတာဒီမှာဧကဒေသမေဝလို့အထာကရာမှာဖွင့်တာကို ပါအဲဒီကာကနေပြီးတော့ဒီဧကရေတဒဇေတပိုင်းရှုတာဘာလို့လဲဆိုတာကိုသူကပါဠိလိုတွေရှုပြောပြတာပေါ့ဗျရှင်းပြတာပေါ့ဦးဇင်းတို့ကပါဠိလိုလားဒါကထောက်ထားနေနေတာပြောတာပါဗမာလိုပဲဖတ်ကြည့်ကြပါစို့ဧကရေတမေဝဟူဒီကားတဲ့မိမိအစ္စအတ္တဘော၌သင်္ခါရတို့ကိုအကျွင့်မဲ့အဖြစ်သိမ့်စီခြင်းကမစွမ်းနိုင်သောအရှင်မောကလန်သည်တဲ့မိမိပါရမီကြောင့်ဖြစ်သောဉာဏ်စွမ်းအားလျော်စွာဒဇိတ်မြကိုသာလျှင်သိမ့်စီ၍သုံးသပ်လျက်ဆိုပြီးတော့ဒါပါဠိစာတော့မြုပ်လိုက်တယ်ဆိုတော့ ထို့ကြောင့်မိမိတန်တန်နဲ့ဖြစ်ကုန်သောတရားတို့ကိုကသူတစ်ပါးတို့၏တန်တန်ဖြင့်ခွဲခြားခြင်းကိုမပြုဘဲဗိဓာအဖြစ်ဖြင့်တူသောအဖြစ်တပေါင်းတည်းသုံးသပ်၏ဤသို့သောအစ္ဆဒဗိဓာတရားသည်တာဝကတို့၏သုံးသပ်မှုကျက်စားရာသည်ဆိုလိုတာကမြတ်စွာဘုရားတို့ကျတော့အသေးစိတ်တစ်ခုချင်းတစ်ခုချင်းကိုလုံနိုင်တယ်တာဝကတွေကျတော့မြတ်စွာဘုရားတို့လိုညာမကြီးလို့ညာမမီလို့တချို့ဟာတွေကျတော့တစ်စိတစ်ပိုင်းလေးတို့ယုံတို့နိုင်တယ်တချို့ကျတော့လည်းပဲဗာလဲအဲဒီဒီအပြင်ဘက်တရားဗိဓာတရားတွေကျတော့ तू ကအားလုံးတပေါင်းတည်းလှုပ်လိုက်ရတာတစိတ်ချင်းမဟုတ်တော့ဘူး။ဘာဖြစ်လို့လဲဟိုတာဝကတွေညံမမိဘူးလို့ပြောတာ။ဒါကြောင့်မလို့တာဝကတွေကပြင်ပဗိဒ္ဓတရားကိုရှုတဲ့အခါမှာအသေးစိတ်မရှုပါဘူးအပေါင်းအနေနဲ့ရှုပါတယ်။အဲ့ဒီအပေါင်းအနေနဲ့ရှုလို့ရအောင်အစ္ဆဒကိုအားကောင်းကောင်းရှုထားရပါတယ်။အစ္ဆဒရှုပြီးနားလည်ပြီးကကြမှာတဘာဝလက္ခဏာသင်္ကတလက္ခဏာတာမညာလက္ခဏာတွေသိပြီးပြီဆိုရင်တော့အပြင်ဘက်ကဗိဒ္ဓတရားတွေကိုလည်းပဲထိုတရားကိုကြည့်ပြီးတော့မှအကိုင်ခုနကပြောသလိုတပ်ပိသင်္ခါရအနိစ္စတိတပ်ပိသင်္ခါရဒုက္ခတိ တပ်ပိဓမ္မအနတ္တတိလို့အဲ့ဒီလိုမျိုးသိပြီးတော့လက္ခဏာ၃ပါးရှုလို့ရသွားပြီလို့ဆိုလိုပါတယ်။ဒါကြောင့်မလို့တို့ဖြစ်၍တဲ့ဗိဓာတရားကိုရှာကြံ၍ဖြစ်စေစဉ်းစား၍ဖြစ်စေမရှုရကုန်စိတ်ထဲမှာစဉ်းစားပြီးတော့တွေးပြီးတော့မှပစ္စုပ္ပန်မဟုတ်တဲ့ဗိဓာတရားတွေကိုရှာကြံပြီးတော့စဉ်းစားပြီးမရှုပါနဲ့တဲ့ဗိဓာအစင်အတန်စသည်ကိုတမင်ရှာကြံ၍ရှုအပ်တော်သူအားစိတ်ပြန့်လွတ်မှုများ၏ဆိုလိုတာက ဟိုစဉ်းစားကြည့်လိုက်ဒီစဉ်းစားလိုက်ဟိုဟာလေးရှူရမလားဒီဟာလေးစဉ်းစားမှာဆိုစိတ်ကဘာဖြစ်နေပြီလဲခုံနေပြီဟိုဒီဒီခုံနေပြီမြောက်တဲ့ကိုင်းပေါ်မှာသွားတယ်လို့ပဲခုံနေပြီဆိုတော့ဝိပဿနာကသမာဓိရမှာဖြစ်မှာသူ့ရဲ့အစပြုတာကဥဒိစ္စကဲဖြစ်ပါမလားမဖြစ်တော့ဘူးအဲ့ဒါကြောင့်မလို့စိတ်ပြန်လုံးမှုများဤထိုပြန်လုံးမှုတို့ကိုမမှတ်နိုင်သောကြောင့်သမာဓိပညာတို့သည်လဲလျင်စွာမယင့်ကျက်ကုန်ဆိုလိုတာကသမာဓိပညာမတက်ဘူးမယင့်ဘူးယင့်ကျက်ဖို့ခဲရင်တယ် ထို့ကြောင့်15ရက်တလစသည်ကြာတော်လဲတဲ့ဘာမှမထူးခြားပဲရှိတတ်၏စိတ်ပြေးစိတ်ထွက်များတဲ့သူတနည်းအပြင်ဘက်တရားတွေကိုစိတ်ကူးနဲ့ရှာပြီးရှုတဲ့ပုံကိုများဟာတမာရီရခဲ့တယ်တဲ့တုတ္တအားလျော်စွာဆင်ခြင်စဉ်းစားဆင်ခြင်ရှုသောသူအားလည်းတဲ့အာပစ္စကညာမဖြစ်သောကြောင့်တမာရီပညာတို့သည်မရင်ကျင်နိုင်ကုန်အေးတခါတလေကြတော့ကိုကသင်တန်းနေစာအုပ်တွေဖတ်တာတွေမှတ်တာတွေနားထောင်တာတွေများရင်လဲအဲ့ဒီတုန်းကဟာတွေကိုပြန်ပြီးတော့စဉ်းစားပြီးတော့ ပြန်ပြီးဆင်ကျင်နေလဲစိတ်တွေပြန်ပြီးတော့တမာတိပညာမဖြစ်တတ်ဘူးတဲ့တမတရညာမှာကြာတတ်တယ်တေတတ်တယ်လို့ပြောတာဘုဒ္ဓရာများရင်များသလောက်ကြာတတ်တယ်ဖြန့်နေလို့ထို့ကြောင့်ဗိဓတရားတို့ကိုဒွါရ6ပါးနဲ့အလိုလိုထင်ပေါ်လာတော်သာလျင်ရှုမှတ်အပ်၏တဲ့အဲဆိုလိုတာကတော့ပစ္စုပန်ကိုအဓိကထားအစ္ဆဒတရားအဓိကထားရှုရှုတဲ့အခါမှာဗိဓတရားဝင်လာရင်တော့အဲ့ဒီရှုတဲ့ဝင်လာတဲ့တိုင်းရှုလိုက်နော်သူရှိအဲသူရှိနေတဲ့ပြည့်ရှုလိုက် အဲပျောက်သွားလို့ရှိရင်ပစ္စုပန်ဟိုဒီပြင်ထင်ရှားရအောင်ပြန်မှတ်ဒီလိုဆိုလိုတယ်အခါခါသိအစ္ဆဒတရားကိုသာလင်ရှုမှတ်နိုင်ရန်ကြိုးစားအပ်၏ထိုအစ္ဆဒတရားကိုရှုယုံများဖြင့်ယုံနာအလုံးစုံ၌ရှုခြင်းကိစ္စပြီးကြောင်းကို အောက်ပါတီကာအောက်ပါမဟာတီကာဖြင့်လည်းသိရ၏ဆိုတာမဟာတီကာဆိုတာဝိသုဒ္ဓမဟာတီကာပြောတာပါနော်အတိပ္ပယ်ကိုပြောမယ်ဆိုရင်တော့ဝိပဿနာရှုခါစတွင် အစ္ဆဒနဲ့ရှုသည်ဖြစ်စေဗိဒ္ဓနဲ့ရှုသည်ဖြစ်စေ အစ္ဆဒယုံနံတို့ကို ဖြစ်တိုင်းဖြစ်တိုင်းမလတ်အောင် ရှုမှတ်နိုင်လျက်ယုံနံအလုံးစုံကိုပစ္စုလက္ခဏာအဖြစ်အကျွမ်းမဲ့သိင်းစည်းပြီးဒီတာမြည်ဤအကျွမ်းမဲ့ရှုပြီးဒီတာမြည်ဤဟုလို့ဆိုလိုပါတယ်တဲ့ပြောချင်တာကရှုကားစားအထုတ်ကားစားမှာအစ္ဆဒအတွင်းကိုရှုသည်ဖြစ်စေဗိဓာအတွင်းကိုရှုသည်ဖြစ်စေအစ္ဆဒယုံနံတို့ကိုအစ္ဆဒမှာဖြစ်တဲ့ယုံနံတွေကိုဖြစ်တိုင်းဖြစ်တိုင်းမလတ်အောင်ရှုရင် လက်ဒီယုံနာအားလုံးကိုလက္ခဏာအဖြစ်အကျွမ်းမဲ့သိသိသည်အကျွမ်းမဲ့ရှုသည်မှတ်သည်မြည်ပါတယ်တဲ့ဒါကြောင့်ဆိုလိုချင်တာကနော်အစ္ဆတနဲ့ဗိဒ္ဓတရားနှစ်ပါးမှာဗိဒ္ဓတရားကကိုမတွေ့ရသည်မသိရသေးတာဖြစ်တဲ့အတွက်သိဖို့ခဲရင်ねဒါကြောင့်အစ္ဆတကိုဦးစားပေးရှုပါအစ္ဆတကိုရှုရင်အစ္ဆတကိုမိပြီဆိုရင်တော့နော် तू ကတမာတိမြန်မြန်ရမယ်ဗိဒ္ဓဆိုတော့တွေးပြီးတော့ဟိုဖော်လိုက်ဒီဖော်လိုက်နေပုံဖော်နေရတဲ့အတွက်စိတ်တွေပြေးနေတဲ့အတွက်ကြောင့် တမာရီပညာဖြစ်ခဲ့တယ်တမာရီရခဲ့တယ်လို့ဆိုလိုတယ်အစ္ဆတသည်ကိုယ်မှာရှိနေတာဖြစ်စေကိုယ်မှာလည်းရှိနေတာဖြစ်တဲ့အတွက်ထင်ဖို့မြင်ဖို့လွယ်တယ်ထင်ရှားတယ်ထင်ရှားတာဖြစ်တဲ့အတွက်စိတ်တမာရီမြန်မြန်တက်လွယ်တယ်တမာရီရရင်ဝိပဿနာပညာဖြစ်တယ်လို့ဆိုလိုတယ်ဒါကြောင့်အားပေးတာကအစ္ဆတနဲ့ဗိဒ္ဓတရားမှာအစ္ဆတကိုဦးစားပေးရှုအစ္ဆတအားကောင်းရင်ဗိဒ္ဓလည်းပဲလွယ်သွားပြီသူ့လက္ခဏာသုံးပါမြင်နိုင်ပြီလို့ဒီလိုဆိုလိုပါတယ်ဒါကြောင့်ဒီနေရာမှာအောက်က အနုပရသုတ်ဆောင်ဖို့ကတော့ဘုဒ္ဓတဖြစ်ရုံထဲတာပါနည်းနည်းလိုအပ်တာလေးပဲရှင်းပြပါမယ်ကုသိုလ်ဖြစ်အောင်တော့နည်းနည်းလေးဖတ်ကြည့်ပါဦးเนาะဇမ္မာ ရှင်းပြတော့ပါဘူးသူကအနုပရတုတ်နဲ့ဟိုနည်းနည်းလေးကိုလိုချင်တာတွေကိုဆွဲယူသွားရင်ကြံနေမှာဆိုလို့အားလုံးယူခဲ့တာဒါတော့အနုပရတုတ်မှာဟောတဲ့ထက်မှာဆိုလိုကြီးကဒီတုတ်ရဲ့ဆိုလိုရင်းကိုတန်ပေါက်လင်္ကာလေးဆိုထားတာဖြစ်ပါတယ်ဒါတော့ဦးဇင်းကနံပါတ်2ကိုပဲရှင်းပြခြင်းတယ်ဝိပဿနာရှုတဲ့အခါမှာမထင်မရှားယုတ်နံများပါတယ်လေအေးကိုမှတ်မိစေခြင်းလို့ဒီကခြံထားတာနည်းနည်းလိုက်ဆက်လေ ဝိပဿနာရှုရင်တဲ့မထင်မရှားယုံနံတွေကိုစဉ်းစားပြီးတွေးပြီးတော့မရှုနဲ့လို့ပြောတာ imagine မလုပ်နဲ့စိတ်ထဲမှာ imagination မလုပ်နဲ့သွားပြီးတော့ပုံဖော်မနေနဲ့နော်မထင်ရှားတဲ့ຢာတွေကိုသွားစဉ်းစားပုံဖော်ပြီးမရှုပါနဲ့လို့ဒါလေးကအရေးကြီးပါတယ်နံပါတ်1ကမျက်မှောက်မမြင်တွေးဆင်ခြင်းရှုလျက်အတုမြည်မျက်မှောက်ပစ္စုပန်လောလောဆယ်မတွေ့မမြင်ရတဲ့ຢာတွေကိုတွေးစဉ်းစားဆင်ခြင်းပုံရိပ်တွေဖော်ပြီးမှရှုရင်အဲ့ဒါဝိပဿနာ ဆက်လားအတုလားအတုတဲ့အဲ့ဒါမှတ်ထားနော် အတုတဲ့အဲ့ဒါထိုနည်းတူစွာထင်ရှားရာ မှတ်ကရှုရမည် ဆိုလိုတာကပစ္စုပန်တဲတဲ့လောလောဆယ်တွေ့မြင်ခံစားကြားသိနေတဲ့ထင်ရှားတဲ့ပစ္စုပန်အာယုံကို ရှုပါတဲ့နေဝတင်ညာသိမ်မွေ့စွာခွဲကမရှုပြတာထားလိုက်နော်အမ်နောက်မှာအဲနံပါတ်၈ကိုပဲကြည့်လိုက်ပါနော်နည်းနည်းဆိုင်ရာလေးပဲပြောပါမယ်ကိုတွင်းထင်ရှားယုံနာများပိုင်းခြားရှုရမည် ကိုတွင်းဆိုတာအစ္ဆတပြောတာမဟုတ်လားကိုတွင်းမှာကိုဖြစ်တာကိုသိနေတာပဲဒါကြောင့်မလို့ကိုယ့်ရဲ့ခန္ဓာကိုယ်အတွင်းအစ္ဆတတရားတွေကိုတဲ့ဖြစ်နေတဲ့ယုံနာတွေကိုထင်ထင်ရှားရှားကိုယ်တိုင်ခံစားသိနေတာဖြစ်တဲ့အတွက်အဲ့ဒါကြတော့ဘိုင်ဘိုင်ခြားခြားပဇာနာတိသိအောင်ရှုတဲ့အဲ့ဒီမှာနော်ဒါတော့အပြင်ပ၌မခွဲတိုက် ပေါင်းလိုက်ရှုရမည်ကိုယ်တွင်းမှာထင်ရှားလို့ကိုယ်တွင်းမှာဖြစ်ဖြစ်တာတွေကိုဒွါရ6ပါးထင်ရှားတာတို့သိတော့ထင်ထင်ရှားရှားဘာတွေဖြစ်တယ်လဲဆိုတာအကုန်သိပြီဆိုရင်တော့ အပြင်ဘက်ဗိဓာတရားရှုနိုင်တယ်သို့တော့အပြင်ဘက်ကြတော့အစ္ဆဒတရားရှုသလိုအသေးစိတ်ရှုမှာဟုတ်ရဲ့လားမဟုတ်တော့ဘူးအပေါင်းလိုက်ကလာပနီးပေါင်းတဲ့နီးပြောတာကလာပဆိုတာသဘောတူရာပေါင်းလိုက်တာအတိတ်လည်းဒါပဲအနာကလည်းဒါပဲပစ္စုပန်လို့ကြည်ပြီးတော့အဲ့လိုလို့ရှုတာကိုအပြင်ပ၌မခွဲတိုက်တခုချင်းမခွဲနဲ့လို့ပြောတာအပေါင်းလိုက်ရှုလို့ပြောတာနော်ငရုတ်တိမှန်ရင်ဒီတောင်းကြီးတဲ့ဟာကတထောင်စားကြည့်ရင်အကုန်လုံးစားစရာလိုရလားအေးဆိုင်လက်ဆက်တယ်ခြုံလဲခြုံတယ်ပေါ့ရင်လဲပေါ့တယ်အကုန်သိပြီပေါ့ဟုတ်တယ်မဟုတ်လား ဒါကိုတိတိတိအောင်လို့တရောင်းလုံးကြီးကုန်စားကြမှာမလို့ပဲဒီတိုင်းအပေါင်းလိုက်ဆိုတာဒါကိုပြောတာနောက်တာဝကမှာဤမြတာရှုရတရားမြည်တာဝကရဲ့ညာဤလောက်ပဲจิตစားနေတာဖြစ်တဲ့အတွက်ဒီပုံစံပဲသွားပါတယ်တဲ့ဒါဆိုရင်အသေးစိတ်ကတော့ဖရာအရာလို့ပြောတာနော်ဖရာအရာဖရာအရာသွားပြီးတော့မှကိုကဘယ်လိုလုပ်ရှုမလဲမနိုင်ဘူးညာမှမမေ့တာပါရမီမှမတူပဲကောင်းပြီဒါတော့အဲ့ဒီမှာဦးဇင်းတို့ဝိသုဒ္ဓိမေမှာအဲ့ဒီဒီ တစ်ဆက်တစ်ချက်နဲ့ပတ်သက်ပြီးတော့ရှုပုံတွေကိုဝိသုဒ္ဓမိမှာလာတော့ဘုရားတို့ဒီဟာတွေကအာနတ္တလက္ခဏာတုတ်မှာလဲပါတယ်ကြံတဲ့ထိုထိုတုတ်တွေမှာဒီဆက်တစ်မျိုးကဒီဝိပဿနာနဲ့ပတ်သက်ဒါတွေကြီးပဲလာတာဒါတော့မိမိတို့ကနော်ဒီဆက်တစ်မျိုးကိုသဘောပေါက်အောင်နည်းနည်းလေးအကျယ်ချက်ပြီးတော့လေ့လာလိုက်ရင်ခန္ဓာတစ်ပါးလေ့လာလိုက်ကြံတာအတူတူပဲဆိုတော့ဝိသုဒ္ဓမိမှာလာတဲ့ရုပ်စသည်ကိုအတိတ်စသည်နဲ့ဆက်တစ်ပါးနဲ့ရှုပုံလေးကိုဆရာတော်ကြီးကနည်းနည်းဗမာလိုလေးဆိုလိုကောင်းအောင်လို့ထည့်ထားတယ် ဒါကတော့ရှင်းစရာမလိုခမရတို့ဖတ်ပြီးတော့တကူပြီးတကူအဲ့ဒါနော်ကာလ၃ပါးဖြင့်ရှုစင်ခြင်းမုံဆိုတာတစ်နဲ့၃တခါတစ်ပိုက်ဖတ်မယ်ရှေးဘဝ လေးရပ်ထားပါအောင်နော်ဒါကစာထဲမှာဖွင့်ပြတဲ့အခါလူစွန်းတို့ဒီနေရာမှာကတော့ဝိပဿနာရှုတဲ့သဘောမဟုတ်ဘဲနဲ့ဆင်ခြင်တဲ့သဘောကိုပြောတာနော်ဥပမာထားပါတော့ကိုကအမ်ဝိပဿနာရှုနေတဲ့အခိုက်အတန့်ဆိုရင်တော့ဒါထင်ရှားပြီပစ္စုပန်တက်တဲ့အာယုံကိုရှုမယ်ဒါတော့ရိုးရိုးဝိပဿနာမရှုတဲ့အချိန်မျိုးမှာဆင်ခြင်တာမျိုး နော်ဦးဇင်းတို့ဆင်ကျင်တယ်ဆိုတာကညံထဲမှာနေဩအတိတ်တုန်းကလည်းဒီလိုပဲနော်အနာကလည်းဒီလိုပဲပစ္စုပန်လည်းဒီလိုပဲဆိုတော့စိတ်ထဲမှာဒီလိုတွေးပြီးတော့နေတာကိုဆင်ကျင်တယ်လို့ခေါ်တယ်ဥပမာဒီလိုလည်းပြောရင်ငါလည်းတနေ့တော့သိရမှာပဲငါလည်းတနေ့တော့သိရမှာပဲဒီလိုလေးစဉ်းစားတော့အဲ့ဒါဆင်ကျင်တယ်ခေါ်တယ်နော်ဒါပေမဲ့ရှုတဲ့အချိန်ကတော့မတူဘူးနော်ရှုတာနဲ့ဆင်ကျင်တာကိုတော့꿰ပါစေရှုတယ်ဆိုတာပစ္စုပန် on the spot ဟောဒီမှာရှုပြောတာဘာမှမစဉ်းစားနဲ့ဒါပဲကတ်တာဒါပဲမှတ်တာပြောတာဒီညာဖြစ်ဒါပဲရှုဒါကရှုတဲ့အချိန် နော်မှတ်တတ်ခြင်းအေးဆင်ခြင်တယ်ဆိုတာကြတော့အတိတ်လည်းပြန်စဉ်းစားဆင်ခြင်လို့ရတယ်ဘယ်ဆိုပါလဲဆင်ခြင်အနာဂတ်ကိုလည်းဆင်ခြင်အတွင်းလည်းဆင်ခြင်အပြင်လည်းဆင်ခြင်ဒီလိုဆင်ခြင်တာနော်ဒီလိုပဲနေမှာပါပဲဒီလိုပဲနေမှာပါပဲဟိုတော့ကလည်းဒီလိုပဲဆိုတော့ဒီလိုဆင်ခြင်တာဒါတော့ကောင်းပြီအဲ့ဒီသဘောမျိုးနဲ့ဆင်ခြင်တဲ့ခါမှာတဲ့ရုပ်တွေကိုဆင်ခြင်မယ်ဆိုပါတော့တဲ့ရှေးဘွားကရုပ်ဒီရှေးဘွား၌ပင်ကုံဆုံးခဲ့ပြီးဟိုတော့ကဖြစ်တဲ့ရုပ်တွေလည်းဟိုတော့ကပြီးခဲ့ပြီယခုဘွားတို့မရောက်ကုန်ဒီဘွားဘာမှမလာဘူးလို့ပြောတာ ကုံကုံခဲ့ပြစ်ခဲ့သောကြောင့်မမြဲတဲ့။ဩဟိုတုန်းကဖြစ်တဲ့ရုပ်တရားဟိုတုန်းကပဲချုပ်ခဲ့ပြီးတာဖြစ်တဲ့အတွက်ဒီသဘောကဘာပြောတယ်လဲ။ဖြစ်ပြီးရင်ချုပ်တော့မမြဲတဲ့အနေစာကိုပြောပါတယ်တဲ့။လျင်မြန်စွာကုံတက် ပြစ်တက်၍ကြောက်မဲ့ဖွယ်ကောင်းသောကြောင့်ဒါကသဘောသဘာဝလက္ခဏာတွေနော်။ဒီဒုက္ခရဲ့သဘောသဘာဝလက္ခဏာလျင်မြန်စွာဆိုတာက तू ကဖြစ်ပြီးတာ ਨੇ immediately ပဲနော်။ကင်ကောင်းပြီးထောက်ခနဲ့လို့အတန်လေးဒီလိုကြရတယ်။မိတာနဲ့ဆုံးတာဟာဘယ်လောက်ကြာလဲ ဒေါက်ခနဲ့ဆိုတာ ਨੇ ပြီးပြီဒါကိုပြောတာဒေါက်ခနဲ့ဆိုတော့ဖြစ်တာလည်းဟုတ်တယ်ပြက်တာလည်းဟုတ်တယ်အဲ့ဒါပြောတာအဲ့လောက်မြန်အဲ့တော့ဒါကနန္တရားဆိုရင်စဉ်းစားကြည့်ဘလောက်မြန်မလဲဆိုတာကိုလိုက်မိလောက်တဲ့ဒီရုပ်တရားကို ਨੇ ဒါနှိုင်းရှင်ကြည့်ရတာလေဖြစ်လိုက်တာ ਨੇ ပြီးပြီဆိုတော့ဆိုလိုတာကဖြစ်လိုက်တာ ਨੇ ပြည့်ဤဆိုရဲ့အနိစ္စကိုလည်းမပြောဘူးလားပြောတယ်ကိုဘာမှကိုကယ်လို့ဆဲလို့စဉ်းစားချိန်မရလောက်အောင် သူ့ရဲ့ဖြစ်တဲ့သဘောသဘာဝဒီမြန်ပါတကားလို့စဉ်းစားကြည့်တော့ကြောက်စရာကြီးဒီလိုမဟုတ်လားကိုနိုင်တာဘာမှမရှိဘူးကိုသဘာဝမရှိသူ့သဘာဝပဲရှိတယ်ဆိုတော့ကိုသဘာဝမပါရင်အတ္တလားအနတ္တလားအေးအဲ့ဒီလိုမျိုးလက္ခဏာတစ်ခုခုကိုဇောင်းပေးပြီးရှုရင်းနဲ့အနိစ္စကိုမြင်ပြီးကြံတဲ့နှစ်ပါးလဲလိုက်နိုင်တယ်ဒုက္ခကိုမြင်ပြီးကြံတဲ့နှစ်ပါးလဲလိုက်နိုင်တယ်အနတ္တကိုမြင်ပြီးကြံတဲ့နှစ်ပါးလဲလိုက်နိုင်တယ်ဆင်ကျင်တဲ့အခါမှာတော့ကိုကညံနဲ့တွေ့တယ်လို့မျိုးမဟုတ်ဘူး ထားပေါ့နော်ဆင်ခြင်လို့ရပါတယ်ဟောပြီးခဲ့တာတွေကပြီးခဲ့တဲ့အနေဆာလည်းဒါပဲဖြစ်ပြီးပြစ်တဲ့အတွက်ဒုက္ခဒါဒါဒုက္ခတွေပဲကိုယ်သဘောကိုယ်သဘောမပါတော့တဲ့ဒါတွေအနတ္တတရားတွေပဲလို့အတိတ်တုန်းကဖြစ်ခဲ့တဲ့ဟာတွေကိုအဲ့ဒီလိုမျိုးဆင်ခြင်လို့ဆင်ခြင်ရတယ်ဆင်ခြင်ကောင်းပါတယ်နော်ဒါဆင်ခြင်တာဒီတိုင်းပဲအလားတူပစ္စုပန်ဘဝမှာလည်းပဲတဲ့ယခုဘဝရုပ်တည်လဲယခုဘဝတည်းမယ်ကုံဆုံးချုပ်ပြစ်သွားမည်ဒီဘဝဖြစ်တဲ့ရုပ်လဲဒီဘဝမှာပဲပြီးသွားမှာပဲဆိုတော့ပစ္စုပန်လက်ရှိရုပ်နာတွေကိုပြောတာပြီးတော့ နောက်ဘဝကိုတယုံမှတမုံတမွားမှမပါဘူးဟုတ်တယ်မဟုတ်လားတမုံတမွားမှမပါဘူးဒီမှာဖြစ်ဒီမှာပဲပြစ်မဲတဲ့နောက်ပြီးတော့ကုံနေစေပြစ်နေစေဖြစ်သောကြောင့်မမြဲကိုဒါတော့ပြောမယ်ဆိုရင်တော့စင်ကျင်တယ်ဆိုတော့ရှုတယ်လို့တော့မမြင်ဘူးပေါ့နော်သို့တော့ရှုအားကောင်းတဲ့ပုဂ္ဂိုလ်ကရှုခဲ့တော့ကရတဲ့ဒီပြောမယ်ဆိုရင်ဘာခေါ်လဲ self experience ပေါ့နော်ကိုတွေ့ကိုတွေ့ကိုတိုင်း experience လောက်ထားလိုက်တာဒါလေးကိုဒီမှာလာကတ်လိုက်ငါရှုတော့ငါဒါတွေတွေ့ခဲ့တာပဲ မသိရင်ရှိရမယ်ဒါတော့ဖြစ်တာတော့ဖြစ်နေတာပဲဟုတ်တယ်မို့လားမသိရင်ရှိမယ်ဖြစ်တာတွေဖြစ်တာတွေရရလားဟေးမရဘူးလေဒါကိုကိုကပစ္စုပန်လောလောဆယ်ရှုခဲ့တာကိုသိတဲ့အတွက်အဲ့ဒီအသိဉာဏ်နဲ့ inferential knowledge အနေနဲ့မမြင်တော့လဲရှိတယ်ဆိုတဲ့အကြောင်းကိုပြောတာဒါတွေကခဏမစက်ဖြစ်နေတာပဲเนาะပြီးတော့လင်းမြန်စွာကုံတက်ပြစ်တက်၍ကြောက်ဖွယ်ကောင်းသောကြောင့်ဒါဆင်းရဲဒုက္ခသဘောတွေပဲအတ္တကောင်အနှစ်သားမရှိသောကြောင့်အတ္တကောင်အနှစ်သားဆိုတာကတော့သူတို့ရဲ့အယူအယအတ္တဆိုတာဒီ မိမိလိုချင်သလိုပုံဖော်ပြီးတော့မှအဲမသေးဘူးအမျက်တိတယ်ဒါကိုပြောတာဒါတော့အတ္တအကြောင်းနဲ့လည်းရှင်းခဲ့တာလည်းများလာပြီလေဒီအဘောကရုပ်ချမ်းကြီးကတော့ဒါအခွန်ကြီးသူတို့အတွင်းထဲမှာအနှဲ့ဖြစ်နေဒီထက်မှနေတယ်အဲ့ဒါလေးသေသွားရင်ဒီအတ္တလေးကဘာကမှမပြစ်မစည်းပဲနဲ့ तू ကဒီလိုထွက်သွားတာဒီလိုဟာမျိုးဒါတော့အဲ့ဒီလိုမျိုးအစိုးပိုင်နေတဲ့ဟာမျိုးမပြောက်မပြစ်မစည်းပြောရမယ်ဆိုရင်တော့အိုခြင်းနာခြင်းသေခြင်းမရှိဘူးလို့ပြောတာအဲ့ဒီလိုမရှိတဲ့အတ္တအနေနဲ့ဘာကမှမရှိဘူးအနတ္တတရားကြီးပဲလို့ ဆင်ခြင်မိတာဒါကပစ္စုပန်ယုတ်ပြီးတော့အနာကကောင်းပြီလက်ရှိပစ္စုပန်ဘဝမှာဖြစ်တာပြစ်တာတွေကိုတည်ထားပြီဆိုတော့နောင်ဘဝနော်အသက်ဖြစ်မဲ့ယုတ်ကလည်းပဲအဲ့ဒီဖြစ်တဲ့နောင်ဘဝမှာပဲချုပ်ဆုံးပြီးတော့ပြစ်သွားကြမှာပဲအခြားသောနောက်တစ်ဘဝကိုဆက်ပြီးတော့မကူးဘူးတဲ့ကုံချုပ်သွားမိတာဖြစ်သောကြောင့်မမြဲဘူးလျင်မြန်စွာကုံတက်ချုပ်ပြတ်တတ်၍ကြောက်မဲ့ဖွယ်ကောင်းသောကြောင့်ဆင်းရဲတာဒီဒါတွေကကြောက်မဲ့ဖွယ်ကောင်းတယ်ဆိုတာတွေက ညံရက်လို့ဘင်္ဂညံအဆင့်နေမျိုးမှာပေါ့နော်တွေ့တဲ့ဖြစ်အပြစ်မြန်နေအားကောင်းတဲ့အချိန်ခါမျိုးမှာကျမယောဂီတွေကဒါဖြစ်တတ်တာနော်ဘင်္ဂညံကိုရောက်တဲ့ယောဂီများသည်တကယ်ကြောက်စရာကောင်းတယ်လို့လည်းပဲစိတ်ကပြောင်းပြီးတော့ထင်တတ်သေးတယ်ဒါတွေကဒါကြောင့်မလို့ကမ္မထာအထုတ်တဲ့ခါတွေမှာဆရာလိုတယ်ဆိုတာပြောတာနော်အဲအတွေ့အကြုံရမှားသွားတတ်တယ်ဒါကြောင့်အဲ့လိုဘင်္ဂညံကိုတကယ်အားကောင်းကောင်းဖြံပြန်ကြီးတွေ့ပြီဆိုရင်တော့အပြစ်သဘောတွေရဲ့လှန်လှန်ကြီးတွေ့ပြီဆိုရင်ဒါကြီးကိုနေရတွေ့ရကြင်ထားရတာကြီးကိုမကြိုက်တော့ဘူး လွတ်ရကြွရကိုပဲသွားကျင်တာနော်မလွတ်သေးလို့ဒါနေရတာမတတ်တာသေးလို့နေရတာနှစ်သက်မှုကရှိသေးရဲ့လားအေးအဲ့ဒါကို ပြောတာအဲ့ဒါအဲ့ဒီအမြင်လေးအဲ့ဒီအမြင်လေးနောင်ကိုရတော့ကောမင်းဘာထုမှလဲအထီးမှကွာခြင်းကွာမယ်ချမ်းသာဆင်းရဲကွာခြင်းကွာမယ်အဖြူမဲ့ကွက်ခြင်းကွာမယ်နတ်နေလူကွက်ခြင်းကွာမယ်ဒီဒုက္ခဒီဒုက္ခပဲဒီခန္ဓာဒီခန္ဓာဘာထုလို့လဲလို့လှမ်းမြော်ကြည့်ဆင်ခြင်တာပြောတာနော်ဒါကြောင့်ကောင်းပြီအတိတ်အနာဂတ်ပစ္စုပန်၃ပါးကိုအဲ့ဒါလိုနီးနဲ့ဆင်ခြင်တာကိုပြောတာပါနော်အမ် အနုမာနမှတ်စာပုံကဥစဉ်ဖတ်ပေးပါမယ်ယခုရှုမှတ်နေစေနဲ့ကုံဆုံး၍ပြက်ပြက်သွားသောရုပ်များလိုပင် သူတစ်ပါးတန်တာနဲ့ရှိသောရုပ်များတလောကလုံးရှိရုပ်များလည်းခဏမစဲကုံဆုံးလျက်ပြက်ပြက်သွားနေမိသာဖြစ်သောကြောင့်အနေစာဒုက္ခအနတ္တသဘောတည်းကြီးပဲတဲ့ဆိုလိုတာကင်စဉ်းစားကြည့် तू မိမိမှာတပါအပြင်ဘက်လောကကြီးတစ်ခုလုံးကိုဆင်ခြင်ခြင်းတဲ့အခါကျတော့ဘာကိုအမိအားထားပြုရလဲ ကိုယ်ထဲမှာပစ္စုပန်ပြောတာတွေ့လားရှုမှတ်နေစေဆိုတော့ဗာလဲပစ္စုပန်ဟုတ်တယ်မလားရှုမှတ်နေစေ၌ကုံဆုံး၍ပြည့်ပြည့်သွားသောယုတ်များလိုပင်ဆိုတော့ तू တကယ်သိတကယ်မြင်နေတာကအတိတ်လားပစ္စုပန်လားအနာဂတ်လားပစ္စုပန်ပစ္စုပန်ဒါတော့အခုလောလောဆယ်မြင်နေပြီဒီမှာဟောဒီမြင်နေတဲ့ရုပ်စင်နာစင်ဖြစ်တာပြစ်တာကြီးကိုဒီလိုပါပဲကွာနောင်လာလဲဒါပဲနေမှာပါလို့ပြောချင်တာဆိုတော့ဒါကိုကြည့်ဒါကိုမှန်းပြီးတော့ တိလိုက်တာတကယ်ဒါရိုက်တွေ့ဟုတ်ရဲ့လားမဟုတ်ဘူးเนาะအဲ့ဒါတော့မှတ်ထားအဲ့ဒီလိုမျိုးကိုပြောတာဒါကြောင့်ပစ္စုပန်ကိုအားကောင်းဖို့အရေးကြီးတယ်အတိတ်အနာဂတ်ကိုကြော်ရှုရင်တမာတိမဖြစ်ဖဲနဲ့စိတ်တွေပြန့်နေတတ်တယ်တဲ့အဲ့ဒါဒါကြောင့်မလို့ပြက်ပြက်သွားသောယုံနာများလို့ပြင်ဆိုတာဥပမာနှိုင်းပြီเนาะသူတို့ဘာတန်တန်နဲ့ချော်လာပြီးကြိုင်ပထမကကိုယ်တန်တန်ရှုပြီးရင်သူတို့ဘာတန်တန်ရဲ့ယုံနာတွေကိုရှုတော့လဲဒီလိုပဲနေမှာပါဆိုတာအဖြစ်မထွက်ဘူးလားအေးအဲ့ဒါဗိဒ္ဓ သူတစ်ပါးတန်တန်နဲ့ရှိသောယုတ်များဒါတွေမကဘူးတလောကလုံးရှိယုတ်များဆိုတော့အချင်းခတ်သိမ်းပါမသွားဘူးလားတလောကလုံးဆိုတော့လူလည်းပါတယ်နတ်လည်းပါတယ်တိရစ္ဆာန်ပြမအကုန်ပါမသွားဘူးလားတနည်းယုတ်မှန်ရင်ဒီလိုကြီးပဲလို့ပြောတာသိမ်းကျုံလိုက်တာနော်ပုဂ္ဂိုလ်တ attva တွေမဟုတ်ဘူးအဲတက်ရှိရောတက်မဲ့ရောဒီသဘောတဘာဝတွေနဲ့တူတယ်လို့ပြောတာအလုံးသိမ်းကျုံပြီးတော့ဩယုတ်မှန်ရင်တော့ဒီလိုပါပဲဆိုတဲ့သဘောမျိုးကိုသိမ်းကျုံပြီးနော်တလောကလုံးရှိယုတ်များလည်းခန္ဓာမစဲကုံဆုံးလျက် ပြစ်ပြစ်နေကြမြည်သာဖြစ်သောကြောင့်ဒီလိုပဲပြစ်နေကြမှာပါပဲလို့လက်ရှိပဲစုပ်ပန်ညံကို ထောက်ဆပြီးကြံတဲ့တလောကလုံးကို ဖြန့်လိုက်ပြီဒါပေမဲ့အသေးစိတ်တော့မဟုတ်ဘူးပါလဲသိမ့်ပြီးတော့သိမ့်ကျုံဆိုတာကအပေါင်းလားစိတ်လားအပေါင်းတော့အဲ့ဒါတော့မှတ်ထားအောင်အားလုံးကိုပေါင်းပြီးတော့မှတလောကလုံးကို ဖြန့်ပြီးတော့ဩအနေစာပါပဲဒုက္ခပဲအနတ္တပဲအတူတူပါပဲလို့ပြောတာဒါတော့ပစ္စုပအပြင်ဘက်ကဗိဓာယုတ်တွေနော် ဒီဒီပြင်ဒီပြင်မှာရှိနေတဲ့အခြားကာလမှာရှိတဲ့ရုပ်တွေကိုသိကျင်ရဲနဲ့ပစ္စုပန်ဖြစ်ဆဲကိုရှုပါနော်အစ္ဆဒအတွင်းတရားကိုရှုပါပစ္စုပန်ဖြစ်ဆဲကိုရှုပြီးအတိတ်နဲ့အနာဂတ်ကိုလည်းဆင်ခြင်နိုင်တယ်အစ္ဆဒအတွင်းတန်တန်ဖြစ်တာကိုရှုပြီးတော့ဗိဒအပြင်ယုံတွေကိုလည်းရှုလို့ရပါတယ်တဲ့ဒါကြောင့်ပစ္စုပန်အချင်းအချင်းပစ္စုပန်ရှုပါတန်တန်အချင်းအတွင်းအစ္ဆဒကိုရှုပါလို့ဒီလိုဆိုလိုပါတယ်။ကဲကောင်းပြီအောက်ကလေးပြန်ဖတ်ကြည့်ပါဦးများ။ တာမန်လူများဆို ပိုင်းကဆင်ခြင်ပုံပေါ့နော်အတွင်းပြင်ဘယ်လိုဆင်ခြင်မလဲဆိုတော့ဒီအစ္ဆဒအတွင်းယုတ်ဗိဓအပြင်ယုတ်အဲ့ဒီယုတ်တွေကိုတဲ့ရှုတဲ့အခါမှာတဏ္ဍန်ပုဂ္ဂိုလ်တွေတချို့ထင်တတ်တာပေါ့လေအတိညာဘုဒ္ဓတနဲတဲ့ပုဂ္ဂိုလ်များတုတနဲတဲ့ပုဂ္ဂိုလ်တွေကတော့ကိုကတရွေးထွေးလိုက်တယ်ဆိုတော့ထွေကနေထွေးလိုက်တယ်ဆိုရင်ကိုပါဇက်ထဲကအပြင်ထွက်တော့ဒါအပြင်ဘက်ကိုရောက်သွားတာဗိဓာလို့ထင်တတ်တယ်လေအချင်းချင်းငယ်ဆွင့်လို့ဆိုခန္ဓာကိုယ်ကနေအပြင်ထွက်သွားတော့အတွင်းကနေအပြင်ထွက်တယ်ဗိဓာဖြစ်သွားတယ်လို့ဒီလိုထင်တတ်တယ် ဒါထမင်းတွေပါတယ်စားတဲ့ခါကျတော့အပြင်ဘက်ကဟာကိုဗဇာထဲမထည့်လို့ဘူးလားအဲ့ဒါကျတော့အပြင်ကအတွင်းကိုဝင်တယ်လို့လူတွေကဒီလိုသွားထင်တယ်အဲ့ဒါမျိုးပြောတာမဟုတ်ဘူးတဲ့ဒါမျိုးပြောတာမဟုတ်ဘူးဒီရုပ်ရဲ့သဘောသဘာဝတို့ဒီသူ့ရဲ့ဖြစ်ခိုက်ဖြစ်ခိုက်မှာဖြစ်တဲ့နေရာမှာပဲအခုနပြောသလိုပဲတောက်ခနဲ့ကြတာကဖြစ်တာလည်းဟုတ်တယ်ပြစ်တာလည်းဟုတ်တယ်ဆိုသလိုပဲသူ့နေရာနဲ့သူတခါတည်းဖြစ်တာနဲ့ပြစ်တာတွဲနေတဲ့သဘောပဲခွဲထားလို့မရဘူးအဲ့ဒီတင်ပြီးပြီဆိုတော့တောက်လျှောက်ကြီးပါမသွားဘူးပေါ့နော်ဒါကြောင့် ဒီရုပ်တို့သည်သူဖြစ်ခိုက်ဖြစ်ခိုက်နေရာ၌သာလင်ကုံဆုံးချုပ်ပြသွား၏နောက်ထပ်အသက်သက်ယုံများက နေရာအသက်သက်တို့၌ထင်ရှားဖြစ်ပေါ်လာကြ၏ဆိုလိုတာကဒါပါတော့ဦးဇင်းဒီလိုလက်ကလေးကိုဒီလိုထားတာကနေအပြင်ကိုဒီလိုဆက်လိုက်တယ်ဆိုလို့ရှိရင်ဒီနာဆော့ဆော့ကတ်နေတယ်နောက်တော့ဟိုနာကျတော့ဝေးသွားတယ်ဆိုတော့ဒီနာတော့ကအဇတဟိုဘကျတော့ဗဟိတဒီလိုမျိုးထင်တတ်တယ်ပြောတာမဟုတ်ဘူးเนาะဒီလက်ကိုကွေးတာဒီ ကိုစင်ကငါကွေးကွေးတာကနေဆန့်မယ်ဟေးလို့စိတ်ကမပေါ်ဘူးလားစိတ်ကဆန့်မယ်ဆိုတဲ့စိတ်ပေါ်ပြီးမှဟောဒီစိတ်ကြောင့်မလို့နောက်ထပ်ဝါယောတတ္တတိတွေကပြန်ကားပြီးတော့အဲ့ဒီဝါယောတတ္တတိကြောင့်မလို့ကိုလှုပ်ချင်တဲ့အပိုင်းလေးကလာပြီးစလှုပ်တာလှုပ်တဲ့ခါကျတော့အဲ့ဒီမှာဝါယောတတ္တတိတွေဆိုတာကလေထိုးထားသလိုပဲနော်ဥပမာပြောတာနော်တကယ်လေပြောတာမဟုတ်ဘူးလေထိုးထားသလိုပြန်ကားပြီးတော့သွားတဲ့ခါကျတော့ဒီလေထိုးထားတဲ့လေအပိုင်းအစိတ်ပိုင်းကိုလေတွေကိုတစ်ခုစီတစ်ခုစီဦးဇင်းတို့ ထားပါတော့တကယ်မှုတ်လို့ရတဲ့လေကိုပိုင်းလို့ရရလားမရဘူးအစိတ်အစိတ်အပေါင်းအစိတ်စိတ်ကလေးတွေကဒီနေရာမှာဒီလိုဖြစ်ဖြစ်ပြီးတော့မှ तू ကသူ့ရဲ့သဘာဝတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခု तू ကဇက်တိုက်ဇက်တိုက်ဇက်တိုက်သူ့ရဲ့သဘာဝတက်တည်ခြင်းကန်သွားတာကန်သွားတာဒီနေရာမှာဖြစ်လိုက်တဲ့ဝါယောတတ်တက်တွေဘုသူအဘောတေဇောဝါယောလေးပါမပါဘူးလားပါလိုက်တဲ့ဖြစ်စဉ်ကလေးဒီဒီနေရာမှာဖြစ်ပြီးတာ ਨੇ ပြက်ပြီဒါဆိုတော့ဟိုနေရာကိုပါရဲ့လားမပါဘူးဆိုလို့ချင်းဖြစ်တဲ့နေရာမှာချုပ်ပြီလို့ပြောတာဒါတော့ဟိုကိုဇက်တိုက်ဇက်တိုက်သွားတယ်ဆိုတာနောက်ထပ်နောက်ထပ်တွန်းအဲ ဒီပြန့်ကားစေတတ်တဲ့ဝါရောရဲ့အသက်အသက်ဖြစ်တဲ့ဘာတွေလဲရုပ်တွေဝါရောရုပ်တွေဆိုတော့ဒီနာကဟာနေဟိုသွားတာနီးကနေအဝေးသွားတယ်အဇတ်တာနဲ့ဗိဒ္ဓဗိဒ္ဓနဲ့အဇတ်တာနဲ့ဟိုအဝေးအပြင်ပြသွားတယ်အဲ့လိုမဟုတ်ဘူးเนาะအဲ့ဒါမျိုးပြောတာဒါကြောင့်သူ့ရဲ့ရုပ်တဘာဝကဖြစ်တဲ့နေရာတွေမဲ့ချုပ်တယ်တဲ့ဒါတော့နောက်ထပ်သွားနေတဲ့ဟာတွေဒီနောက်ထပ်နောက်ထပ်အသက်အသက်ဖြစ်ဖြစ်ပြီးတော့အသက်အသက်ချုပ်သွားတာဖြစ်ပါတယ်ဒါကြောင့်တကယ် အာထုတ်တဲ့ပုဂ္ဂိုလ်များအာနာပါနအာထုတ်တယ်ဆိုပါတော့ဗျာနော်အာနာပါနအာထုတ်တယ်ဆိုလို့ရှိရင်ပထမတော့ဒီခဲတံလုံးလေးလို့နှာခေါင်းထဲကလုံးလုံးကလေးထွက်လိုက်ဝင်လိုက်ဒါလေးကိုထွက်လိုက်ဝင်လိုက်ကလေးကိုနမိတ်ပြောင်းမသွားအောင်မနဲ့ကရှူရတာမဟုတ်လားဒီနမိတ်ကလေးမပြောင်းမလီမိတ်ကျိတ်ပြီးတော့ရှူရတာအာယုံပြောင်းပါဆိုလို့တခါရှုတဲ့တတိကလည်းပြောင်းပါဆိုလို့တတိကိုလည်းမပြောင်းဟာထွက်တာတခါတည်းထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်အာဝင်နေဝင်နေဝင်နေဆိုဝင်တာကိုတော့မှအဆက်ဆက်ဆက်ဆက်စိတ်အဆိုးလေးနဲ့ထဲ့မထားဘူးလား ထည့်ထားရတယ်ဘာဖြစ်လဲတတိပြောက်မှာဆိုလို့တတိမပြောက်အောင်စိတ်အဆိုးလေးနဲ့ဆွဲဆိုသွားတယ်အေးအာယုံပြောက်မှာဆိုလို့လေအာယုံကလည်းတခါအတင်းကပ်ပြီးတော့ရှူထားတာအတင်း focus လို့ attention ပေးထားတာပြောတာလုံးတဲ့ခါကျအဲ့ဒီတုန်းကတော့ဒီအလုံးလေးလိုခဲတံလုံးလေးလိုပဲဝမ်းပြီးတော့မှသွားနေတာနောက်ပိုင်းတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်ကျက်လာတဲ့ခါကျတော့ဟောတော့ကလို့ကြမ်းကြမ်းတန်းတန်းကြီးဝင်တာကနေတဖြည်းဖြည်းဘာဖြစ်လာလဲချောပြီးနုညံ့တိမ်မွေ့လာတယ်နော်ဟိုတော့ကလို့ attention လဲအရန်ကြီး အန်ကြေးပြီးတော့ပေးစရာမလိုဘူးအလိုက်တဲ့ကလေးနဲ့အစအဆုံးနော်အစအလဲဆုံးသုံးပါလုံးကိုမိသွားပြီဟုတ်တော့မဟုတ်လားနော်ဟောလေဒီဆရာကြီးပြောတဲ့နေ့ဆိုတတိမြေယပထမဒုမာရှိတုတိနော်လုံးစုံတိယတတ္တရာစမငိမ့်လေပြီဆိုတာရှိတယ်မဟုတ်လားလို့အေးအဲ့ဒီလိုပဲပထမတော့တတိမြေအောင်မနဲ့ကတာကကကအေးတတိမြေလို့ကပ်လို့အဲ့ဒီထွက်လေဝင်လေလေးမြင်ပြီးဆိုကြကြမှာနောက်တော့အေးရွှေတယ်တူတယ်ကြားတယ်မြန်တယ်ပေါ့ဗျာဒါအောင်သိတာမဟုတ်လားတစ်စင်ချင်းတစ်စင်တက်သွားတာကောင်းပြီ လုံးစုံသိရတတ်တရားနော်အစရောအလဲရောအဆုံးရောထွက်လေဝင်လေရဲ့အစအလဲအဆုံးသုံးပါးလုံးကိုမိပြီဆိုတာဟာထွက်ခါစားမှာအားကောင်းတဲ့ခါကျတော့ဟိုတုန်းကတော့ထွက်ခါစားလောက်ပဲမိတယ်ဝင်ခါစားနောက်ကိုရောက်လေလေပျောက်လေလေဆိုတော့အကုန်လုံးမဆုံးတတ်ဘူးနော်အေးအဲ့ဒီကျတော့ထွက်လေဝင်လေကိုတကယ်တမာရီကောင်းပြီဆိုရင်အစာပိုင်းလည်းမိတယ်အလဲပိုင်းလည်းမိတယ်မြင်းမြင်းကလေးရက်သွားသည့်တန်အောင်လည်းမိတယ်ဒီသုံးချက်လုံးမိတာပြောတာအဲ့ဒီလိုဝင်တဲ့အခါမှာ အဲ့ဒီကနေတဖြည်းဖြည်းတဖြည်းဖြည်းချင်းကနေပြီးတော့ဝင်လာတဲ့သဘာဝတွေဟာဘာနဲ့တူတယ်လဲဆိုလို့ရှင်ဦးဇင်းတို့ဟောအထက်အထက်အထက်အထက်ကလေးတွေအပြက်အပြက်အပြက်ကလေးတွေနဲ့ဝင်တာကိုယောဂီအဲ့မှာသွားတွေ့တာဟာငါတို့ကတောက်လျှောက်ကြီးခဲတန်လေးလို့စောစောကတောက်လျှောက်ဝင်လိုက်အတန်းလိုက်ထွက်လိုက်ဒလို့ထင်တာမဟုတ်ဘူးဝင်တာဒလို့ထက်ထက်ထက်ထက်ထက်ထက်ထက်နဲ့ဝင်လာတာဒါတော့ဘာဖြစ်တာလဲဆိုရင်ဟောဒီကာယပတ္တာရဆိုတဲ့ဒီနေရာလေးမှာဝါယောဖုဒ္ဓပါလေးကနော်ထိတဲ့သဘောသဘာဝလေးကပို့ပြီးတော့နုနုကလေးကိုပို့ပို့ပြီးတော့တိတိလာတာ ဘာဖြစ်လဲတမာရီကနုလာပြီးပို့ပြီးတော့နဲ့ဆိုင်လာလေလေအဲ့ဒီနုနုကလေးအာယုံကိုပို့ပို့ပြီးတစ်ခုစီတစ်ခုစီတစ်ပြက်စီတစ်ပြက်စီသိလေလေအဲ့ဒီခါကျတော့ယောဂီကသူ့ဘာသာသူဟောတော့ကဇာထဲမှာဖတ်ခဲ့ဘူးတာဒီအာဟုတ်တယ်အဲ့ဒီကျမှအဲ့ဒီအာဟုတ်တယ်ကြီးကကြာသွားတာဟာသဘောကျပြီပျော်ပြီအဲ့ကြောင့်ယောဂီကပြန်ဆိုလို့တော့မပြန်တော့ဘူးနော်ကန်ဆုပ်လို့တော့မပြန်တော့ဘူးအဲ့ချိန်ကျတော့စောစောပြန်ကျင်တာပြေးကျင်တာဟုတ်မလားမဟုတ်ပါဘူးရမလားမဟုတ်ပါဘူးဟာတခါတည်း ပြန်ကျင်တဲ့စိတ်ပြည့်ကျင်တဲ့စိတ်တွေနဲ့လျောကြီးတဲ့တခါတည်းဝေဒနာတွေနဲ့နှပတ်လုံးနေရတာအဲ့ဒီအစင်လဲရောက်ပြီဆိုတော့ကန်ထုတ်လို့တော့မပြန်တော့ဘူးနော်ဒကမာကြီးလာခုတ်တော့မပြန်တော့ဘူးဒကာကြီးတွေဆိုရင်လည်းပေါ့လေအေးအဲ့ဒီလိုမျိုးဒီရဲ့သဘောတစ်ခုစီကိုတစ်ပိုင်းစီတစ်ပိုင်းစီတစ်ပြက်စီတစ်ပြက်စီအဲ့ဒီလိုမျိုးမြင်းမြင်းမြင်းမြင်းပြီးတော့လာတာနော်တမာရီအာကောင်းမှုကြောင့်ဒါကြောင့်ကောင်းပြီအစ္ဆဒဗိဒ္ဓတွေကိုဆင်ကျင်တဲ့အခါကျတော့ ကိုယ်ထဲမှာယုံများသည်အပြင်းသို့မရောက်အပြင်းမှယုံများသည်အတွင်းသို့မရောက်ထိုလိုဖြစ်ရာအတွင်း၌ထိုလိုဖြစ်ရာအတွင်းဆိုတာဆိုလိုတာအတွင်း၌ဖြစ်သောယုံများသည်အပြင်းသို့မရောက်ဖြစ်ရာအတွင်း၌ပင်လျင်ချုပ်ဆုံးကုန်ပြီးသွားပြီးအပြင်းမှဖြစ်တဲ့ယုတ်သည်အပြင်း၌ဖြစ်တဲ့ဌာန၌ပင်လျင်ချုပ်ဆုံးကုန်ပြီးတော့ပျက်စီးသွားပြီအတွင်းကလည်းအပြင်းမရောက်ဘူးအပြင်ကလည်းအတွင်းမရောက်တော့ဒီရုပ်တန်တဘာဝတွေဒီမမြဲတဲ့အိဋ္ဌဆဆင်းရဲတဲ့ဒုက္ခเนาะအစိုးမရတဲ့အနတ္တသဘောတွေကြီးပါလားလို့အဲ့ဒီလိုမျိုး ဆင်ခြင်တာကို အတွင်းနဲ့အပြင်ဆင်ခြင်တယ်လို့ဒီလိုမှတ်ပါอืมအာမင်းနဲ့ဆိုတော့နည်းနည်းတပိုက်လေးတော့ရပါသေးတယ်ဆိုကြည့်လိုက်ပါဟုတ်လားဩလာရိကဒုက္ခမအကျဉ်းအမှုသဘောကို ဩလာရိကဒုက္ခမနော်ဩလာရိကကြံတတ်နာဒုက္ခမကနုညံ့နာဒါတော့တာမန်လူဆိုတာကအတုတာလည်းနဲတဲ့ပုဂ္ဂိုလ်မျိုးပေါ့နော်တရားဘာဝနာနဲ့ပတ်သက်တာဖြစ်ဖြစ်အဲကြားဘူးနာဘူးတာနဲ့ပတ်သက်တာဖြစ်ဖြစ်အဲ့ဒီလိုဘုဒ္ဓနဲတဲ့ပုဂ္ဂိုလ်တွေတဲ့ကလေးဘဝကယုတ်နုလေးများကပင်လူကြီးဘဝယုတ်ကြမ်းများဖြစ်လာ၏နော်ကြမ်းမှာပေါ်ပါသောယုတ်နုများကပင်မကြမ်းမမှာလေးလံသောယုတ်ကြမ်းများဖြစ်ကြ၏ မကြမ်းမမာလေးလံသောရုပ်ကြမ်းများကပင်ကြမ်းမာပေါ်ပါသောရုပ်နည်းများဖြစ်လာ၏ဟုထင်တတ်သည်ဆိုလိုတာကဒီရုပ်ရဲ့သဘာဝပြစ်တယ်လို့မထင်ဘူးဒါတော့ဦးဇင်းတို့ကဘာကိုကြည့်တာလဲဆိုပညာကြီးကိုကြည့်တာပညာကြီးကိုကြည့်ပြီးတော့အတွင်းထဲမှာဖြစ်နေတဲ့ရုပ်ရဲ့သဘာဝတတ္တိတွေရဲ့ပြောင်းလဲတာကိုမမြင်ဘူးမမြင်တော့ပညာဆိုတာပြစ်တဲ့အမျိုးမှမဟုတ်ပဲဟုတ်တယ်မို့လားဓာတ်တတ္တိသဘာဝတွေကပြစ်တာဒါတော့သဘာဝတည်ဘယ်မှာရှိလဲဆိုပညာရဲ့နောက်မှာပဲရှိတယ်ဒါတော့ဦးဇင်းတို့မြင်တာက အပေါ်ကပြင်းညက်တကယ်ဖြစ်ဖြစ်နေတာက အတွင်းကအေးအဲ့တော့အတွင်းကဖြစ်ဖြစ်တာကိုမမြင်တော့အပြင်ပုံတရံမြင်ရတဲ့ရုပ်တရံကြီးနဲ့ကြည့်ပြီးတော့ဆုံးဖြတ်တာပေါ့နော်ထားပါတော့လက်မှာဓာတ်ခုတ်မိတယ်နော်အဲ့တော့ဓာတ်ခုတ်တုံးကတော့ဟက်ပက်ကြီးကွဲမယ်သွေးတွေထွက်လို့ပတ်တိလေးစီတော်တော်လေးအသနှုံတက်လာတဲ့ခါကျတော့ဟောစောစောလေးကဓာတ်ခုတ်တဲ့ဟာကြီးအခုတော့ပျောက်သွားပြီဆိုတော့ဓာတ်ခုတ်ဒဏ်ရာရုပ်ကပျောက်တဲ့ရုပ်ဖြစ်တယ်ဒါကျုပ်တို့အဲ့လိုတွေးတာမဟုတ်လားဒါကပြင်းရဲ့ကြီးမြင်နေရတာ သဘာဝတတ္တိအနေနဲ့အဲ့ဒါလိုမဟုတ်ဘူးသူ့ရဲ့သဘာဝမှာကလေးဘွားတော့ကရုပ်တွေကဒီနုနယ်နေတဲ့ဖြစ်နေတဲ့အခါမှာသူဒီထားပါတော့အသက်ရှင်အောင်လို့ရုပ်တွေဒီအစားအသောက်ကြောင့်ဖြစ်လာတယ်ဆိုလို့ရှိရင်ဒီနေ့စားလိုက်တဲ့အစားကဟောဒီသူအသက်ရှင်ဖို့တော့သွေးထဲသားထဲမှာတစ်ခါဖြစ်လိုက်ပြီးနောက်ပြီးသွားပြီပြန်မဖြစ်ဘူးဟုတ်တော့မလားဆိုလိုတာကသွေးသားထဲမှာမိမိတို့ရှိနေတဲ့ရုပ်တွေကဘာလောက်ကြောင့်မဖြစ်ဖြစ်ဖြစ်ပေါ်လာပြီးရင်ပြစ်ပြီးပြီဆိုတော့နောက်ထပ်ဖြစ်ဖြစ်လာတာတွေကနောက်ထပ်စားတဲ့တောက်တဲ့အာဟာရတွေကြောင့်ရုပ်တွေကဆက်ဆက်ကြီးပွားသွားတာ အဲ့ဒါမျိုးဒါတော့ဒါပေမဲ့ဦးဇင်းတို့ကတော့အော်ငငယ်တုန်းကလက်ကလေးကအခုတဖြည်းဖြည်းကြီးလာတော့အော်ကြီးလာရင့်လာဒါဖြစ်လာပြီဆိုတော့ငငယ်တုန်းကဒီအပြင်ပညာကြီးကိုကြည့်ပြီးတော့ပြောတာမဟုတ်လားအတွင်းထဲကရုပ်တတ္တိသဘာဝကိုမမြင်ဘူးအဲ့ဒီတော့အဲ့ဒီလိုမမြင်တဲ့အတွက်ကြောင့်မလို့မကြမ်းမာရင်မကြမ်းမာတော့ကရုပ်ကြီးကနော်ကြမ်းမာတဲ့ရုပ်ကလေးပေါ့ဘာဘာဖြစ်တယ်ဒီလိုမျိုးထင်သွားတာဒါတော့မကြမ်းမာတော့ကနာမကြမ်းဖြစ်နေတဲ့ရုပ်တွေဟာကြမ်းကြမ်းတန်တန်လေးလေးထိုင်းထိုင်းကိုအော်လာဒီကနော် အဲကျမ်းမာတဲ့ခါကျတော့ပေါ်ပါသွတ်လက်ပြီးတော့လာတဲ့ရုပ်တွေကြတော့သုခုမဒါတော့သူ့အခိုက်အတန့်နဲ့သူကမကောင်းတဲ့ချိန်ကမကောင်းတဲ့ရုပ်တွေပြီးပြီဒါမကောင်းတဲ့ဓာတ်နဲ့တဖြည်းဖြည်းနဲ့သူ့ရဲ့မကောင်းတဲ့ရုပ်တွေကချုပ်ပြောက်ချုပ်ပြောက်ချုပ်ပြောက်ပြီးလို့အဲ့ဒီကနေပြီးတော့နာကျင်ကက်ခဲတဲ့ယောဂရဲ့သဘာဝတွေပျောက်ပြီးတော့နောက်ထပ်ပေါ်ပေါ်လာတဲ့ကရုပ်အသက်အသက်အသက်တွေပေါ်ပါသွားတာအဲ့ဒီတော့အမှန်မှယုံများသည်ဖြစ်ရာအရ၌သာလျင်တပိုင်းစီတပိုင်းစီပြက်ပြက်ကုံကုံသွား၏ရုပ်ကြမ်းများကယုံမှုမဖြစ် ယုတ်နုများကယုတ်ကြမ်းမဖြစ်ကြမ်းသောအပူယုတ်အေးယုတ်များကနုညံ့သောအေးယုတ်အနှွေးယုတ်မဖြစ်တခါတလေကြလို့ရှင်ကိုကလက်တွေပူတယ်ဆိုတော့စောစောကပူနေတာကနေနည်းနည်းလေးအဲနှွေးသွားမယ်ပြီးတော့တော်လေးကြတော့လက်ကအေးသွားမယ်ဆိုတော့ပူတဲ့ယုတ်ကနှွေးလာတယ်နှွေးတဲ့ယုတ်ကအေးလာတယ်လို့မထင်ဘူးလားအေးလူကဒီလိုပဲထင်တာဒါပဲအမှန်ကတော့ပူနေတဲ့အခိုက်အတန့်မှာပူတဲ့တတ္တိသည်ပူပြီးရင်သူဖြစ်နေတဲ့သဘောတရားကကိုကတော့မမြင်ရပေမဲ့တတ္တိကအထက်မှာ ဖြစ်ဖြစ်ဖြစ်ဖြစ်မနေဘူးလားအဲပူရတ္တတိတွေကြာသွားပြီဆိုလို့ရှိရင်ပူရတ္တတိနဲ့ကုံဆုံးတဲ့အခါမှာ तू နောက်ထပ်တတ္တိတစ်ခုပြောင်းပြီအနှွေးတတ္တိအနှွေးတတ္တိတွေကုံတဲ့အခါကျတော့အေးတတ္တိအဲ့ဒီတတ္တိတွေကသူ့သဘာဝနဲ့သူပြောင်းတဲ့အခါမှာနော်ပူရာကနေမပြောင်းမဲနဲ့တဖြည်းဖြည်းကျပြီးတော့အေးသွားတာမဟုတ်ဘူးပူရာကပူတဲ့အချိန်မှာပြီးပြီးချုပ်သွားပြီးတော့နှွေးတဲ့ရုပ်ကိုရောက်နှွေးတဲ့ရုပ်ကနေပြီးတော့မှတစင်ချင်းတစ်ခါတခါ तू ကချုပ်ပြောက်ပြီးလို့ရှိရင်အေးတဲ့ရုပ်ကိုရောက်ဆိုတော့ဒီသုံးခုကအထက်ကနေအောက်ကိုဆင်းပါလာတာမဟုတ်ဘူး temperature သွားသလိုမျိုးနော်သူအပိုင်းလေးနဲ့သူချုပ်ပြီးရင်ပျောက်ပြီဆိုတော့ချုပ်ပြီးရင်ပျောက်တယ်ဆိုတော့ကင်ကောင်းပြီလက်ကြီးကတော့ပျောက်သွားလားပျောက်တာကဘာလဲတတ္တိတတ္တိအဲ့ဒါမှတ်ထားနော်ပရမတ်ကိုပြောရင်တတ္တိကိုကြည်ပါဟိုတနေ့တော့ပြောတယ်လေငရုတ်စိတ်နဲ့အတွေ့တတ်တတ်အဆက်ကိုတိရှုပြောကြည့်သို့တတ္တိကိုသာကြည်ရပါဘာမှလဲစောက်ထဲမှာပရမတ်ထမှာဟုတ်တော့မဟုတ်လားလို့ အေးဟိုတနေ့ကတော့ငါပရမတ်သဘောတရားလို့ငရုတ်စီတဲ့ငရုတ်စီနဲ့အဆက်တက်တီကိုခွဲပြခဲ့တာလေမမှတ် ပြီးတော့လဲကိုယ့်ဘာသာကိုယ်ပဲရွတ်ပေးလိုက်ရတော့တော့ပေါ့နော်ဒါကြောင့်ပရမတ်ထပြောတဲ့တတ္တိလို့မှတ်ပါတတ္တိတွေပြည့်စည်သွားတာယုတ်ကြီးရတယ်ဘယ်ပြောင်းမလဲလက်ကြီးဒီတိုင်းပဲနော်ဒါတော့ကောင်းပြီအကျမ်းယုတ်အနုယုတ်တွေကြဘလို့ဆင်းခြင်းမလဲတဲ့နော်ကိုကအေးတဲ့ကြိုက်တဲ့နားတဲ့အချိန်တွေမှာယုတ်ကြီးကလေးတွဲပြီးတော့မနေဘူးလားအေးအဲ့ဒါလည်းပဲသူ့အခိုက်တန့်နဲ့သူချုပ်ပြီးတော့ပြောက်အေးဒီ ကျမ်းမာလာတဲ့ပေါ်ပါသွက်လက်တဲ့အခါမှာကျမ်းမာပေါ်ပါတဲ့ဟိုစိတ်ကလေးလည်းပြောမယ်ဆိုရင်ရုပ်တရက်သွက်လက်လာတဲ့အဲအဲ့ဒီရုပ်ကလည်းပဲသူ့ခိုက်တတ်နေသူပဲပြောင်းတယ်အကျန်းကအနုကိုမပြောင်းအနုကအကျန်းကိုမပြောင်းအပူကအေးကိုမပြောင်းအေးကအပူကိုမပြောင်းသူ့ဖြစ်ဆဲဖြစ်ခိုက်နိုင်ပင်လျင်သူ့တတ္တိတွေကကုံဆုံးပစ္စည်းပစ္စည်းသွားကြတဲ့အတွက်ကြောင့်အနေစာဒုက္ခအနတ္တသဘောပဲဆိုတော့ဒါစဉ်းစားကြည့်လေအားလုံးကိုခြုံခြုံပြီးတော့သုံးတတ်တာဟုတ်တယ်မဟုတ်လားဒါကြောင့် ဒီနေ့တော့ဒီအောလာရိကဒုက္ခမဆိုတဲ့သဘောတရားနဲ့ဒီမှာပဲရပ်ထားလိုက်ကြအောင်ဆိုခိုင်းတာတို့နော်ဟွန်းအဲ့ကပြောရကမင်း ကမရိုက် อืมဒါတော့မှဟိုကဖြစ်လို့ခုနှစ်ချက်ကနေပြီးတော့90ဆိုလို့ဖြစ်အောင်ရှိတယ်อืมအဲ့တော့ဒီဒီအဲ့ဒီထဲမှာ piece of fun ဆိုတဲ့ဟာဒီပင်လေးကိုတွားပြီးတော့ဟိုဓမ္မမလေးပေါ့ဒီကူဒီကူလေးကဥပတိတယ်ဥပတိတယ်နောက်ဒီရတယ်ဥပတိခဏပဲစုပ်ပန်ပေါ့နော်သူကြတော့ခဏပဲစုပ်ပန်အဲ့ဒါကိုပဲအင်းအင်းอืม အဲသူကဥစဉ်ပုထုဇဉ်နေအနေနဲ့ကပြောမယ်ဆိုရင်တန်တတိကိုပြောရမှာပေါ့နော်တန်တတိအစင်ထားပါတော့အခုဟိုနာတယ်ပဲဆိုကြပါစို့ဒါထင်ရှားတာလေးလေထင်ရှားတာလေးကိုရှုတဲ့ခါကျတော့ဒီနာခြင်းဆိုတဲ့ဒုက္ခဝေဒနာကကိုယ်သူ့ရဲ့သဘောအရာကတော့ဒါဖြစ်ဖြစ်ဖြစ်ဖြစ်နေသွားတာမဟုတ်လားဒါတော့မိမိအနေနဲ့မြင်တာကအပိုင်းကိုမမြင်ဘူးတစ်ခုလုံးကြီးကိုခြုံမြင်တာဦးဇင်းတို့ကဝီထိဝီထိလို့ပြောပေမဲ့တကယ်တမ်းကျတော့ဝီထိအဆင့်ကိုရအောင်မကြည့်နိုင်ဘူး ဦးဇင်းတော်ကခုနပြောလို့အပေါင်းအနေနဲ့ကြည့်ရတာလေကြည့်အံဟုတ်တယ်အပေါင်းအနေနဲ့ကြည့်တဲ့အခါကျတော့ဒီတန်တတိအစဉ်ကိုပြဆိုကြပါစို့နားနေတဲ့ခံစားနေရတဲ့လောလောဆယ်တွေ့နေတဲ့အစဉ်တန်းကိုကိုကတွေ့နေပြီတွေ့ပြီဆိုလို့ရှိရင်ဒါနာမန်သိပြီသိပြီဆိုလို့ရှိရင်နောက်ကမှတ်ပြီအဲ့လိုလိုမျိုးသွားဒါတော့ပစ္စုပန်အာယုံကိုဖတ်တဲ့အခါမှာဦးဇင်းတို့ဟိုခဏငယ်ဥပတိပင်ကဘယ်မှာဖတ်နိုင်ဘူးဒါကစာပဲနော်တုတ္တမယအရာလေ့လာတာတကယ်ဖမ်းတာအခုနပြောလို့ဝီထိတောင်မှတခါတည်းအဆက်ဆက်ဆက်သွားနေတယ်ကြတော့တဝီထိနဲ့တဝီထိကိုဖမ်းတာမဟုတ်ဘူး တန်တတိဆိုတာကြီးကတောက်လျှောက်ကြီးသွားနေတယ်ဦးဇင်းတို့ရဲ့ဟောခုနပြောလို့ပေါ့နော်ကိုယ့်ရဲ့ညံအဆင့်နဲ့မိတာကတော့တောက်လျှောက်ကြီးပူတာကြီးကိုပူတယ်ဆိုပြီးတော့မှနားပြီးတော့ခံစားနေရတဲ့အစင်တန်းကြီးကိုဒါလောက်ပဲမိတယ်ဒါတည်းစိတ်မမိနိုင်ဘူးမမိနိုင်တော့ဒီအစင်တန်းကြီးကမိမိစိတ်ထဲမှာထင်ရှားနေသေး၍ပြောမယ်ဆိုရင်ဒီပြင်ဒီပြင်ဝေဒနာတွေတူကထူးကဲနေတဲ့အတွက်ကိုယ့်ရဲ့စိတ်ကိုသူကယူသွားပြီဆွဲသွားတာကိုကပို့တာမဟုတ်ဘူးသူကကိုဆွဲသွားတာစဉ်းစားကြည့်လိုက်လေကိုကတရားအထုတ်ရင်းနဲ့ တင်ပါအောက်ကလေးကနေစပြီးတော့နားတယ်ဆိုပါဆိုရကိုကပို့တာလားတိုင်းကနေဆိုအော်တိုမက်တစ်တည်သွားတာလားအဲတည်တယ်ဆိုတော့တည်တဲ့စိတ်ကိုဘသူကဆွဲသွားလဲနားတဲ့နေရာဆွဲသွားပြီဒါကိုပြောတာကိုကတမင်လှုပ်စဉ်းစားစရာမလိုဘူးမလိုတဲ့အခါကျတော့ဒီအာယုံဟာထင်ရှားတယ်လို့ပြောတယ်ရောစောစောတုန်းကမှတ်တဲ့ထွေလေးဝင်းလေးဖောင်းပိန်တိပြင်းနေရာတွေဆိုကြပါစို့နော်လောလောဆယ်အခိုက်အတန့်မှာနာခြင်းတိဥတော်ဝေဒနာတိထင်ရှားတယ်ဒါကိုပစ္စုပ္ပန်အာယုံထင်ရှားတဲ့အာယုံအဲပစ္စုပ္ပန်အာယုံမှာလည်းပဲ ခဏဆိုတဲ့ဥပ္ပတိပင်ကိုသွားရှုဖို့မစဉ်းစားနဲ့ဝိတိတစ်ခုစီတစ်ခုစီပိုင်းအောင်လည်းရှုဖို့မစဉ်းစားနဲ့နော်ဦးဇင်းတို့ရဲ့တန်တဲ့အရာနိုင်တဲ့အရာသည်အခုလောလောဆယ်ကြီးကြမ်းကြမ်းထန်းထန်းနဲ့တန်းပြီးတော့ဒပရိတ်ထဲတန်းစီသွားနေတယ်ပေါ့နော်ဓောက်လျှောက်ကြီးသွားနေတယ်တန်တတိအစင်ပစ္စုပန်တန်တတိပစ္စုပန်ပေါ့အဲ့ဒီပစ္စုပန်ကိုပဲဦးစားပေးပြီးရှုရတယ်ဒါမှဦးဇင်းတို့မိမယ်နော်အဲ့တော့တန်တတိပစ္စုပန်လို့ပြောရင်ပိုကောင်းမယ်ခဏပစ္စုပန်ကျတော့နှုတ်လွန်းတယ်ဒါကစာလောက်တော့ပြောလို့ရတယ်တကယ်လက်တွေ့မှာ ဒကာကြီးပြောသလိုဟိုမဖြစ်နိုင်ဘူးနော်ဒါကြောင့်ခုနပြောပြီလေတာဝကတွေတောင်ပါပဲရှင်သာရိပုတ္တရာရှင်မောကလန်တို့တောင်သူတို့အရာနဲ့သူတို့သွားတာဆိုတော့ဦးဇင်းတို့ကအဝေးကြီးပဲနော်ဝေးကြီးပဲဆိုတော့အခုလောလောဆယ်ခံစားနေရတဲ့အာယုန်ဒီပိဿုပန်အာယုန်အဲ့ဒီပိဿုပန်အာယုန်ကို ဖြစ်နေတဲ့အတိုင်းသိရင်ဒါမှန်တယ်ဒါဦးဇင်းတို့ရဲ့အခုရှုနီးပေါ့နော်ဒါပိဿုပန်အာယုန်အဲ့ဒါကိုသိရင်ဒါမိတယ်လို့ခေါ်တာပဲ တပ္ပကာယပရိသံဝေဒီတပ္ပကာယပရိသံဝေဒီဆိုတာတော့ဒီရှုတဲ့အာယုံရောရှုတဲ့စိတ်ရောကိုငြိမ့်ပြီးတော့ချုပ်သွားတာမျိုးပြောတာနော်တပ္ပကာပရိသံဝေဒီဆိုတာအကုန်လုံးဒီဒီဝါရောယုတ်ကြီးတစ်ခုလုံးပေါ့နော်ဒါရှုနေတဲ့ဒီဝါရောရဲ့တသတိတဘာဝအဲ့လိုမျိုးငြိမ့်ပြီးတော့ရှုအားတမားကြီးတက်လာတဲ့အခါကျတော့ဒီထွတ်တဲ့ဝင်လဲရှီမန်းတော့မသိတော့ဘူးလေအဲ့ဒီကနေတဖြည်းဖြည်းနောက်ဆုံးကျတော့အာယုံကရှီမန်းမသိနှူမန်းမသိနှူလာနှူလာတဲ့အခါကျတော့သူ့ကိုလိုက်ရင်လိုက်ရင်ကနေပြီးတော့ဟော ရှုခံရော ရှုတဲ့ဉာဏ်ရောငြိမ်ပြီးချုပ်သွားတာအဲ့ဒါကိုဒါတပ္ပကယပဋိတံဝီပဲခေါ်မှာပေါ့နှစ်ခုလုံးအရှုခံအရှုဉာဏ်နှစ်ခုလုံးငြိမ်သွားတာဒါပေမဲ့ဆုံးသလားဆိုတော့ဆုံးတာမဟုတ်ဘူးเนาะနောက်ထပ်ဉာဏ်နဲ့ပို့ပြီးတော့တည်းလှုပ်လာထပ်တွေ့အောင်ပါပဲเนาะဒါသူ့ထက်မြင်မြင်တယ်လို့တွေ့အောင်ပါပဲဟုတ်အာ နောက်နောက်တကနည်းနည်းလေးမေးလိုက်ပါခင်ဗျဟမ်ဟမ်ရှုမှတ်တာပဲနားလည်တာပဲဟမ်ယုံနံကိုသိမ့်စီတယ်ဆိုတာယုံနံကိုရှုတိမှတ်သည်နော်သိမ့်စီတယ်ဆိုတာရှုမှတ်လိုက်တာပါပဲဒါယုတ်ဒါနံလို့နော်ညံထဲမှာတေးသေးချာချာလေးတစ်တစ်ခွာခွာသဘောကျမြင်သွားတာကိုပြောတာအဲ့လိုပဲအဲ့လိုကိုနားလဲလဲပေါ့ဟုတ်တယ်အဲ့သိမ့်စီဆိုတာကပစ္စည်းသိမ့်တာပဲကိုကသိတာအမှန်ဟိုဒါဟိုဒါပဲဒါပဲလို့ပိုင်းပိုင်းခြားခြားလေးကိုကသိနိုင်နားလဲလိုက်တာ ဟုတ်တယ်အဲ့ဒါတော့ဘုန်းကြီးတွေကစာခံပါဆိုလို့သိင်းစီတယ်လို့မပြောဘူးဒါကိုနားလဲတယ်လို့ပဲသုံးတယ်ရုပ်ကိုရုပ်အနေနဲ့ရှုလိုက်တယ်မှတ်လိုက်တယ်ဆိုတော့ဒါရုပ်ကိုရုပ်တိုင်းရှုတယ်မှတ်တယ်ဆိုတာတိတဲ့အတိုင်းလေးဒါလက်ခံလိုက်တာဟုတ်တယ်မဟုတ်လားရှုတယ်ပဲပြောကြပါစို့ဗျာသိင်းစီတယ်ဆိုတာကသိင်းပြီးစီးထားတယ်လားအထုပ်သိင်းတယ်လို့ထက်သိင်းတာလားမဟုတ်ဘူးအခုကအရှုကအာယုံကိုဒါရုပ်ပဲဒါအနံပဲရေလို့ ပိုင်းပိုင်းခြားခြားလေးတိလိုက်နားလည်လိုက်တဲ့သဘောတိမ့်စီတယ်ပဲဆိုကြပါ သူကဒီလိုတမာရီနယ်ပယ်ကိုရောက်တဲ့သူများမှမြင်နိုင်တဲ့အရာကိုမရှိသေးသူကမြင်စိတ်ကူးရင်ရင်ပြီးတော့ကြော်ကြော်ရှုတတ်တယ်အဲစိတ်ပြန့်တယ်အဲ့ဒါကြောင့်မလို့သူကဟိုတဲ့နေရာကမ္မထဆရာတွေကသူတို့အဆက်မဟုတ်သေးဘူးထင်ကြိုးမပြောဘူးစိတ်ကူးတွေရင်ပြီးတော့အချိန်တွေ waste ဖြစ်မှာဆိုလို့ဒါကြောင့်သူကတမာရီဖြစ်အောင်လှုပ်ဆန်တမာရီရရင်တော့အဲ့ဒီကြတော့လာမမေးတော့ဘာဖြစ်လို့လဲသူကလည်းသိသွားပြီအဲ့ဒါကြောင့်ပြောတာဒါတော့ အဲ့ဒါကြောင့်ကိုမေးချင်တဲ့ဟာကအဲ့မှာကိုဘာသာအဖြစ်ထွက်သွားလို့မမေးတော့အဲ့ကြတော့ဒါပဲ direct knowledge ပဲလေအဲ့ဒါမျိုးပြောတာကြိုင်တယ်မရက်မေးမှာလားမှန် တန်တန်တတိဆိုတာဒီနားနေတဲ့သဘောကြီးကဇက်တိုက်ကြီးသွားနေတာကိုဇက်တိုက်သွားတာကိုပြောတာနှိမ့်နဲ့မြင့်နဲ့ဆိုတဲ့သဘောကနာကျင်မှုသဘောအေးဒါကမဟုတ်ဘူးဒါအတက်ကြလက္ခဏာကိုမြင်လာပြီနာလိုက်ရော်သွားလိုက်ဆိုတာနာတာတင်းကနေနေပြီးရင်တင်းပြီးတော့တက်သွားတဲ့အချိန်ကတီမီနေဘက်နဲ့ပြော့သွားလိုက်ကတော့အဲ့နှစ်ခုကဘာပြောလဲကိုအေးပေါ်ဒါပေါ် ဒီတက်သွားတဲ့အချိန်ခါနာတဲ့ဟိုကပြောကြပါသူရဲ့ယောဂီလူအားရပါဆိုဆောင်းတိုးတာကဲဆောင်းတိုးတယ်ဆိုတော့အဲ့ဒီချိန်မှာတင်းကနေနေလိုက်တယ်နေလိုက်ပြီးတော်လေးကြပြန်ကြာသွားတယ်ဆိုတော့ဒါတော့တက်တဲ့ယောဂတက်တဲ့သဘောတည်ဒီတိုင်းတည်သလားအောက်ကိုပြန်ကြာအဲ့အဲ့ဒါကိုကိုကအစတော့လူလဲခံရတာပေါ့နောက်ပိုင်းကျတော့အေးမုတ်ဆိုးဆိုင်တယ်ပဲဒီဟာကပဲကိုကိုပြန်ပြောသွားတာဩဒါတွေကိုဆိုပြီးတော့အခုနပြောလို့ပဲတမာရီအောင်တာလုပ်ပြီးတော့တာအဲနောက်ဆုံးတော့ဒါပဲဆုံးရမှာ နော်အဲ့ဒါကြမှာကိုကနာခြင်းကနေပြီးတော့ပေးတဲ့တရားကိုရမှကျင့်တ်သွားတာစောစောတော့တော်တော်ကိုမုန်းတာမကြိုက်တာနောက်မှဩနင်ပေးတဲ့အကောင့်တွေငါအခုမှရတယ်ဆိုကြည်ရင်နဲ့လို့အဲ့ကြမှာနော်အဲ့ဒုက္ခပိုအထင်ရှားဆုံးမကြောက်နဲ့อืมอืม gain အဲဦးဇင်းတို့ဒါကတော့ဩပြောရမယ်ဆိုရင်တော့ဦးဇင်းအနေနဲ့ကတော့မိမိလေးလာမှတ်သားထားလှုပ်ထားသလောက်နားလည်သလောက်ကို ဒကာကြီးလို့ပြောရရင်ဦးစင်းလည်းပဲဒါအသိရှေ့ရလောက်တာပါဦးစင်းအခုပြောတာတွေကအရှင်ဘုရားအကုန်သိလို့ပြောတာလားဆိုရင်ဝန်ခံပါတယ် TV ရှိမှဝန်ခံပါတယ်မသိပါဘူးမသိပါဘူးမရှိပါဘူးဟုတ်တယ်လေသို့တော့အကုန်လုံးသိမှပြောကြသလားဆိုရင်ဥဩဒရာရဲ့ဗဇက်ကတော့ကော်နဲ့တာကတ်ထားပြီတော့ ဒါပေမဲ့အချင်းချင်းဩငါသိတယ်လို့သူတို့လည်းသိပါစေဆိုတဲ့စေတနာကြောင့်ဟုတ်တယ်မို့လားဦးဇင်းတို့ဒီလိုပြောတာပါဦးဇင်းငကိုတော့အမြဲတမ်းလက်ခံပြောပါတယ်ဦးဇင်းအခုခြားတယ်ဆိုတာကနော်ပါဠိတော်ထာဂရမှာရှိတဲ့နေဆရာတော်ကြီးတွေဟောတဲ့နေကိုပမာဏအားကိုးလောက်တဲ့ဟာတွေကိုဦးဇင်းကယူပြီးတော့တဆင့်ဖြန့်ခြင်းဖြစ်ပါတယ်နော်ဒါကြောင့်တခါတလေကြာရင်ကိုယ်သင်္นานသားနောက်ဘဝကြာရင်ကိုယ်ဆရာပြန်ဖြစ်ခြင်းဖြစ်နေမှာလေ အော်တိုမိုလာဂောပိကနတ်သားတို့ကြည်ပါလားလို့ဂောပကနတ်သားတို့အရင်ဘွားကတော့အမျိုးသမီးနော်ကိုဆွန်းလောင်းနေတဲ့ကိုတော်တရားကိုရှိလာပြီးတော့ပြန်ခါစားတော့ဟောတတိသမီးကနတ်သားဖြစ်ဆိုတော့ပြောင်းမြန်ကြီးကိုဖြစ်လို့တခါတယ်ဟုတ်တော့မဟုတ်လားအဲဒီလိုဖြစ်ချင်းဖြစ်အောင်ပါနော်နောက်ဘွားကြခမရတို့ကဟောကြောက်ကနားအောက်ကနေနော်ဒါတော့ပြောရမယ်ဆိုရင်တော့တယောက်နဲ့တယောက်ဒါ တန်တရားသွားတယ်ဆိုတော့လက်တွဲပေါ်လက်တွဲပစ်ဒီအသိရှေ့ရလုတ်တဲ့အနေနဲ့ဦးဇင်းတို့လေ့လာတယ်လို့မှတ်ပါဦးဇင်းပြောတဲ့ထဲကနော်ကိုယ့်ရဲ့ဟိုတဲ့နေနဲ့အဲဒါမလဲသေးတာသဘောမတူတာတွေတွေ့ရင်တကယ်နော်ကျင့်ကြံအားထုတ်မှုမှာပေါ့ပေါ့ရောက်ရှိတဲ့ဆရာတော်ကြီးတွေလာတဲ့ခါကြလို့ရှိရင်မေးပါမှတ်ပါသူတို့ပြောတဲ့အတိုင်းသူတို့ကပြောတာကတော့လက်တွေ့နဲ့ချိန်ပြီးပြောတာဖြစ်တဲ့အတွက်မိမိတို့ကဒါတွေကနော်အော်ဆရာတော်ကြီးကဘယ်လိုပြောထားတယ်ဆိုရင်ဘယ်ဆရာတော်ကြီးပြောတာဒါလေးတွေမှတ်ထားပေါ့နော်ဦးဇင်းတို့ကစာအုပ်ထဲမှာရှိတာ သူတစ်ပါးတွေရှိကသိတာကိုငှားပြီးတော့ borrow knowledge နဲ့ပြောတာဖြစ်တဲ့အတွက်ကြောင့်မလို့ဒါတဲ့ knowledge ကအများကြီးမပါပါဘူးသေးသေးမွားမွားပဲပါတာပါဒါဆိုဆရာဆရာတို့ကြီးတွေပြောတဲ့ပမာဏကတော့ပိုးပြီးတော့ခိုင်လုံပါတယ်ဒါကြောင့်အဲမိမိတို့အခုလိုပဲမေပါမြန်မာဆရာတို့ကြီးတွေလာလျှောက်ပါအေးဆရာတို့ကြီးတွေပြောတဲ့ဟာကိုတော့ပိုးပြီးတော့အနှစ်သာရအားဖြင့်ပိုးပြီးတော့ယူကြပါဒုစရကတော့ဒီလောက်ပဲเนาะကိုနိုင်တဲ့လောက်ပဲပြောတတ်ပါတယ်อืม อืมညီမဝမ်းသာပါဓမ္မကြီးတို့လားဒီလိုတရ6ကိုတရ6ကိုဘာမှအားကြော်တဲ့လှုပ်ရှားမပါတဲ့တရားကိုစိတ်ဝင်စားအောင်နားတယ်ဆိုရင်ဒါတရားတရားတော်တော်ကောင်းတော့ကိုင်းဒါဆိုရင်ဝိဇုံကိုလင်သွားတဲ့ကျမမမိသားစုရဲ့နော်တို့ရဲ့ယေရှုရှင်ဘာခင်ကြီးဖြစ်တယ်ဦးမြင့်သိန်းနော်ကိုလင်သွားတာဟိုပြီးခဲ့တဲ့တောက်ကြနေရတယ်နော်အဲတောက်ကြနေရကိုလင်သွားပါတယ်အဲ့ဒီတော့ ဒကာကြီးအတွက်ကိုရည်စိုးပြီးတော့မှဦးဇင်းတို့ဒိုဒိုကလေးအမြတမ်းဝေကြရအောင်ပေါ့နော် အားလုံးမိမိတို့အဲဦးဇင်းကလည်းစာသင်ကြားပို့ချတဲ့ကုသိုလ်နော်ဓမ္မဒေသနာကုသိုလ်ပရိသတ်များကတော့ဓမ္မတဝနာကုသိုလ်ဒါနာကုသိုလ်သီလကုသိုလ်တွေအများကြီးပါပဲเนาะအဲ့ဒါတော့မိမိတို့ရှိတဲ့ကုသိုလ်များအာယုံပြုပြီးတော့ဦးဇုံတို့နဲ့ခုနပြောလို့တန်တရားသွားဖို့သွားပြီဓမ္မမိတ်ဆွေကြီးဖြစ်တဲ့ဒကာကြီးဦးမြင့်သိန်းကိုအာယုံယူပြီးတော့အမြတ်တမ်းဝေကြပါစို့เนาะဒကာကြီးကတော့အခုအဲ ဖြစ်သွားတဲ့ဟုံးမှာသူခန္ဓာကိုယ်တော့ရှိပါသေးတယ်သို့တော့ခန္ဓာကိုယ်မှာတော့ဝိညာဉ်အသိစိတ်တော့မရှိတော့ပါဘူး။ gain အလုံးလိုက်ဆိုကြအောင်နော်အရှင်ဘုရားတပည့်တော်တို့သည်မကြသေးမီကကိုလွန်သွားကြကိုလွန်သွားသောဒါယကာကြီးဥမြင့်သိမ့်ဤလူနာနိဗ္ဗာန်သုံးတန်သောချမ်းသာတို့ကိုရပါစေရန်ရောက်ပါစေရန် ရည်ရွယ်မှန်းထား၍တရဏဂုံ၃ပါးနှင့်တကွ၅ပါးတိလကိုအသက်တဖန်ဆောက်တည်ပါ၏ထိုမှတပါဓမ္မသင်တန်း၌အရှင်ဘုရားသည် ဟောပြောပြတတ်အပ်သော တရားတော်များကိုလည်းရိုရိုသေးသေးလေးလေးစားစားနာကြပါကုန်၏ ကြွားရောက်လာသောသင်္นานသာပြိဿပေါင်းတို့အားလည်းစားတောက်တို့ဖြင့်ကျွေးမွေးအခမ်းလူတန်းပါ၏အရှင်ဘုရား၏ပစ္စည်းလေးပါးကိုရည်ရွယ်မှန်းထား၍ဤနဝကမ္မအလူငွေများကိုလည်းလူတန်းပါ၏ဤကောင်းမှုတို့၏ဖို့ပါကသည် ကွယ်လွန်သွားသောဒါယကာကြီးဥမြင့်သိမ့်ဤအထံသို့ဆိုက်ဆိုင်မြိုက်မြိုက်ရောက်ရှိပြီလျင်နိဗ္ဗာန်တိုင်အောင် ရရရကြောင်းထောက်ပံ့ကောင်းဖြစ်ပါစေသာအရှင်ဘုရားဤကောင်းမှုကို အထူးအားဖြင့်ဒါယကာကြီးဥမြင့်သိမ့်အားအစထား၍ အရှေးဥအစာအမြအမြအမြအမြအမြအမြပေးဝေပါ၏ဒုမတပါမိဘဘိုးဘွားဆရာသမားဆွေမျိုးညာတကအပေါင်းတို့အားလည်းအမြအမြပေးဝေပါ၏ဒါယကကြီးဥမြင့်သိမ်းအမှုရှိသော အလုံးစုံသော တတ္တဝါပေါင်းတို့သည်အမြရကြ၍ကိုယ်စိတ်နှဖျားချမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောအာလုံးကြာကြာသမျှအမြ